လက်ဥချီပြီးနမောတတသုံးကောရွတ်ဆိုပြီးအတဏံဖွင့်ညာနမောတတဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝါတောရဟတော သမ္မာသမ္ဗုဒ္ဓတာဘုန်းကြီးတို့ခန္ဓာဖွင့်ပြနောက်ပိုင်းမှာ၅ပါးသီလကိုအကျဉ်းချုပ်အတူနည်းနဲ့ယူပါမယ်အဲ့ဒါလေးသင်္นานသူသင်္นานသားမြင်နဲ့လိုက်ဆိုပေးပါအဟံဗန္တိတိတရဏေနတဟပင်စသီလံသမာရိယာမဣဒံမေသီလံ နိဗ္ဗာနတာပစ္စယော ဟောတုအပမဒေနတံပါရိတာကဲဒီနေ့စကြအောင်ခေခုနလေးပြန်တယ်လေကောင်းစီလေးဟွန်းဒီနေ့2020ခုနှစ် ဇူလိုင်လ3ရက်တောက်ကြနေ့ညနေ9နာရီချိန်မှာထေရဝါဒဓမ္မကမ္မထာလမ်းစဉ်သင်ကြားမှုဟုအပိုင်း30ပေါ့အဲဒီပိုင်း30မှာဘုန်းတို့ရင်ဘက်ကအရင်ဘက်ကအပိုင်း7နဲ့ပိုင်း9မှာပြောခဲ့တဲ့တရားစတင် အထောက်ရနဲ့ခက်ခဲများဒါတွေပြောရတဲ့ရွေကြောဘုန်းတို့အထောက်ကဇာမတော့လူတိုင်းလူတိုင်းဒီပြဿနာတွေကြုံတာပါ နောက်မှတဖြည်းဖြည်းချွေးနဲ့ကောင်းလာဒီခက်ခဲတွေကြော်ပြီးမှကောင်းလို့ဒါကြောင့်ခွန်ကြီးတို့ခက်ခဲတွေကိုပြောရမှာခက်ခဲတွေကတော့ဒီခုပြောတာပြင်တကယ်တကယ်ရှုမှတ်နေချိန်ပေးမှလည်းအဲ့ခါကျလည်းဖြည့်ရှင်းပေးဦးမှာပေါ့အဲ့ဒီချိန်မှလည်းမေးလို့ရပါဒီချိန်တော့ရေပုံရဖြစ်တတ်တာလေးပေါ့တခါတလေပါစင်းတဲ့ခက်ခဲကြတော့ကိုယ့်အကိုမေးမှအဲ့ဒါပုံမှတ်မိတယ် အဲ့တော့ခက်ခဲတွေကိုဘုန်းကြီးတို့ရင်ဘက်ကပြောခဲ့တာကဝီရိယလွန်ကဲနေလည်းပဲဒါခက်ခဲတစ်မျိုးပေါ့နောက်တစ်ခုကတော့ဝီရိယအားနည်းနေလည်းခက်ခဲဖြစ်တတ်ပါအဲ့လိုခက်ခဲတွေဖြစ်တတ်တော့ဒီနေ့ဝီရိယအားနည်းနေဖြစ်တတ်တဲ့ခက်ခဲများအကြောင်းဘုန်းကြီးပြောပါဘုန်းကြီးရိပ်သာတွေမှာဆိုရင်တော့ဗောလေဒီတရားစခန်းတွေမှာဆိုရင် ညနေပိုင်းချိန်တွေမှာကျတော့ဘာဖြစ်လာလဲဝိရိယတွေရော့ကြလာတယ်တဏီကိုမှတ်ဝိရိယရော့ကြလာပြင်းတတ်တယ်ပေါ့ဗျာအဲ့တော့ပြင်းလာရင်ဘာဖြစ်လဲညင်းငွေ့တယ်ညင်းငွေ့လာရင် ပြင်းလာရင်အတူတူကတော့အတူတူကညင်းငွေ့တာလို့ပြင်းတာလို့ပြင်းညာလို့ညင်းငွေ့တာလို့အဲ့လိုတွေဖြစ်တတ်တယ်အဲ့လိုဖြစ်လာရင် ရှုမှတ်နေကြကမ္မထံကို တချို့ကဒါကိုအတင်းဖိရှုံတာရှိတယ် အဲ့လိုရှုမှတ်နေရကမ္မထာကိုရှုရတာအဆင်မပြေတော့အဲ့ဒီခါမျိုးဆိုရင်တော့ဗုဒ္ဓနောတိပြောင်းမှတ်ပေးပါလက်ရှိရှုမှတ်နေရကမ္မထာခဏရပ်လိုက် ရောက်ပြီးတော့ပါရပ်ပြီးတော့ဘာလုပ်ရမလဲဆိုတော့အဲ့ဒီဗုဒ္ဓနောတိပြောင်းမှတ်ဗုဒ္ဓနောတိပြောင်းမှတ်တဲ့ခါမှာဘာလို့ဘုလို့ရဖရာကုံတော်၉ပါးရှိတာပေါ့နော်ဣတိပိသောဘဂဝါရံတမတမအဲ့ဒီကုံတော်၉ပါးရှိတဲ့ အဲ့ဒီဂုံတော်၉ပါးတွေကကိုယ်အကြည်ညိုဆုံးဂုံတော်တစ်ခုခုသာရွေးချယ်ပြီးပွားရတယ်။အဲ့ဒီလိုပွားနေခုနညီငွေတာတို့ပြင်းတာတို့ပျောက်သွားတယ်။အဲ့လိုပျောက်သွားပြီးဆိုငကုကမ္မထအာနာပါနမနဲ့အာနာပါနပေါ့။ဓကမ္မထမိုင်းလဲဓကမ္မထလို့ပြောင်းရှုနိုင်တယ်။အဲ့လိုလဲမှတ်ထားဖို့။အခုလိုဒီမှာကြတော့အတရားစကားမဟုတ်ဘူးပေါ့။ဒီနေ့တောက်ကြနေလောက်လောက်ရတော့ တဏီကုံလုံးလုံးပြီးတော့အိမ်ကိုပြန်ရောက်လာတယ်အိမ်ကိုပြန်ရောက်တော့ဗာပြည့်လဲကိုကလည်းပင်မစိတ်ကလည်းပင်မနေအဲ့လိုကိုပင်မစိတ်ပင်မနေရင်တရားထုတ်ခြင်းစိတ်ကမရှိနိုင်ပါဘူးအဲ့ဒီလိုချိန်ကာလမျိုးမှာလည်းဘုရားကုံတော်ပွားတယ်ဘုရားကုံတော်ကြီးပွားရင်စိတ်ကြည်လင်းလာမယ်စိတ်တွေလန်းဆန်းလာမယ်အဲ့လိုစိတ်ကြည်လင်းလာမယ်စိတ်တွေလန်းဆန်းလာမှတရားထုတ်ရင်ပုတ်ကောင်းတယ်နော် အဲကြောင့်စစချင်းလည်းခါလီဘုန်းကြီးတို့ဘုရားကုံတော်ပွားဖို့ညွှန်တာလည်းရှိတယ်နော်အာနာပါနရှုမှတ်တယ်ကိုယ်ပင်မစိတ်ပင်မနာတဲ့အခါကျတော့စိတ်ကတက်ကြွမှုရှိဖြစ်တယ်တော့အဲဒီကမျိုးကြိုင်တော့ဒီဘုရားကုံတော်ပြောင်းမှဖို့ဒီမှာဘုန်းကြီးတို့နားလည်ထားဖို့ရကပင်မမှုတွေကနှစ်မျိုးရှိတာပေါ့နော်ကိုယ်ပင်မနာရဲ့စိတ်ပင်မနာရဲ့နှစ်မျိုးရှိတယ် ကိုပင်မန်းလာရင်တော့အလုံးသိပါတယ်အိပ်ပြီးတော့အိပ်ဆက်ပြီးနားယူလိုက်ရင်ဒါသက်တာသွားတာဒါပြေပြောက်သွားတော့ကိုပင်မန်းမှုဒါလူတိုင်းသိတယ်ပေါ့ဒီတိုင်းပဲများသောအားဖြင့်လုပ်နေကြတယ်အဲရောခုဘုန်းကြီးတို့ပြောချင်တာကလည်းစိတ်ပင်ပန်းလာရင်ဘယ်လိုနားယူမလဲအဲ့ဒါလေးပြောချင်တယ်ချိုးကစိတ်ပင်ပန်းလာရင်ဘာလုပ်တတ်လဲဆိုတော့သူကတီဗီကြည့်မယ်သချင်းနားထောင်မယ်ဒုရိယတစ်မျိုးမျိုးတီးမယ် နော်တချို့ကြအရက်တောင်းမယ်မူရစီဝါသုံးမယ် Facebook သုံးမယ်ဆိုင်လို့ဒီပြမမှုတွေကတော့ဟိုခဏတာတော့တက်တာကောင်တက်တာနိုင်တာပေါ့လေအမြဲတမ်းနေတော့စိတ်ပင်မမပြေတယ်မပြေနိုင်ပါဘူးဒါတွေကတော့ကြည်လေအတွေးတွေများလေဖြစ်တယ်ဟော Facebook တွေကြည်တယ်တရင်တွေဖတ်တယ်ဆိုင်လို့ပေါ့အဲလိုအတွေးတွေကပို့ပြီးတော့များလာပို့ပြီးစိတ်ပင်မမှုတွေဖြစ်တယ် တကယ်စိတ်အနာယူမှုကအဲ့လိုမဟုတ်စိတ်ထဲကအတွေးတွေရပ်သွားအောင်လုံနိုင်မှစိတ်ကငြိမ်သက်ပြီးအနာရနိုင်မှာဒါကတော့ဘုန်းကြီးတို့တရားနဲ့နေတာပါပဲတရားကျင့်နေရင်တရားကျင့်တယ်ဆိုတာကအာယုတကုတဲ့စိတ်ကကထာနေအောင်ပထမလောက်ရတော့ပေါ့အဲ့ဒါတတိနဲ့လောက်ရအာယုတကုတဲ့ကိုတတိနဲ့စိတ်ကိုထားနိုင်ရင်အတွေ့အကြုံဝင်မလာတော့ပါဘူး အတွေးတွေရပ်သွားလို့အမှန်တိုင်းသိတဲ့ဉာဏ်တွေဖြစ်လာရင်ဆွဲလမ်းမှုတွေလည်းမရှိတော့ဘူးပေါ့ဗျာဆွဲလမ်းမှုတွေမရှိတော့ရင်ပူလောင်မှုတွေမရှိတော့ဘူးပူလောင်မှုတွေမရှိရင်ဒါစိတ်အနာယူတာပါအဲ့လိုနီးနဲ့လဲစိတ်ပင်မမှုကိုအနာယူနိုင်ပါတယ်စိတ်ပင်မမှုအနာမယူနိုင်မယူရင်လည်းပဲတရားထောက်ရတာအဆင်မပြေဘူးပေါ့နော်အဲတော့ဇောကဝိရိယလွန်ခဲ့လို့ရင်လည်းအနာယူဝိရိယအားနေနဲ့အနာယူအဲဖြည့်ရှင်းတဲ့နည်းနောက်တစ်ခုကတော့ စိတ်ပင်မမှုကိုအနာယူတဲ့နီးနဲ့ဘုန်းကြီးတို့ဖြည့်ရှင်းရမယ်အဲလိုဖြည့်ရှင်းလိုက်ရင်လည်းပဲဒီခက်ခဲကကျော်လွန်သွားပြန်နောက်တစ်ခုကတော့ဘာဖြစ်လာနိုင်လဲဆိုဘုန်းကြီးတို့တမာရီတွေအာနေနေတဲ့အခါမျိုးတမာရီတွေလွန်ကဲနေတဲ့အခါမျိုးပေါ့တခုချင်းပြောလဲရပါတယ်တမာရီတွေအာနေနေလည်းပဲစိတ်ပြန်မငြိမ်ဘူးဗျာအရင်တော့အကြောင်းအရာတွေတွေးရင်တွေးမယ်အတိတ်အကြောင်းအရာတွေပေါ့ နောက်ဖြစ်မဲ့အနာဂတ်အကြောင်းအရာတွေလည်းတွေးနေတတ်တယ်ဟိုပြီးခဲ့တာတွေတွေးလိုက်နောက်ဖြစ်မဲ့အရာတွေတွေးလိုက်ဒီလိုတွေဖြစ်နေတတ်တယ်ဒီမှာကြီးအားနေပြန့်လွင့်နေတာပေါ့အဲ့လိုပြန့်နေဒီတွေးကအခုမှတွေးလာမို့ဗျတစ်သက်လုံးတွေးလာမွေးကလေးကတွေးလာအဲ့ဒါကိုအတင်းထိတ်ချုပ်ပြီးတော့ရှုလို့မရဘူးပေါ်နေတာအယုံမဲ့အတင်းလှုပ်ပြီးရှုလို့မရဘူးအတိတ်တွေးတွေပေါ်လာရင်အတိတ်တွေးကိုပြန်သိအောင်လုပ် ပြန်သိအောင်လုပ်ရင်ပြန်ကြည့်နေတာပဲကြည့်နေဒီတွေ့ရရက်သွားလိုက်မယ်အဲ့လိုရက်သွားပြီဆိုမှကို ရှုမှတ်နေကြကံထမ်းကိုမှတ်ရအနာဂတ်တွေးတွေပေါ်လာတယ်ဆိုတော့နော်ဥမာဆိုအပ်တိတ်တွေးဆိုတော့အော်ငါအရင်တရားစခန်းနေဆိုရင်အရင်တခါမှထိုင်တာဘယ်လိုမျိုးဖြစ်တယ်အခုငါတခါမှမဖြစ်သေးဘူးဒါမျိုးတွေပေါ့နောက်တော့ဒါမျိုးမှဖြစ်ပါဦးမလားဒါမျိုးတွေတွေးနေတယ်အဲ့ရတိတ်တွေးတွေဝင်ဝင်နာဂတ်တွေးတွေဝင်ဝင်ပေါ့လေ အဲ့ဒါကိုချုပ်လည်းမရှုလှုပ်လည်းမရှုနဲ့ပြောဒီအတိတ်အတွေးတွေကိုဒါထိမ့်ချုပ်ထားပြီးတော့တချို့ကကိုရှုမှတ်နေကြကမ္မထာအတင်းစွလှုပ်ရှုတာတွေရှိတယ်အဲ့ဒါမျိုးမပြောတာအဲ့ဒါမျိုးကိုချုပ်မရှုနဲ့လှုပ်မရှုနဲ့ဆိုတာအတင်းကြီးကိုပေါ့လေအတွေးတွေပျောက်သွားအောင်ဝင်လေထွက်လေပြင်းပြင်းထန်ထန်လှုပ်ထားလို့တခုခုပေါ့လေပုံမှန်မဟုတ်တာတွေနဲ့လှုပ်ပြီးတော့ဖြောက်ပြစ်ထားလို့အဲ့ဒါမျိုးမလှုပ်စေချင်ဘူး အဲ့ဒီကလှုပ်လိုက်တော့ကိုရထားတဲ့တမာရီပဲပြတ်သွားတယ်ဒါကြောင့်အဲ့လိုမျိုးတွေမလုပ်ပါနဲ့အတွေးတွေများလာရင်နောက်တစ်ခုကတော့ဒီဘုန်းကြီးတို့မရဏတတိကိုပြောင်းပြီးရှုနိုင်တယ်သေခြင်းတရားကိုဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဥရန်ထကရာထောက်ထားလေးနဲ့ပြောရင်ငငယ်တော့ပေါ့ဗျာဘုန်းကြီးတို့မစိုးရင်နေစဉ်ခါတော့ကဟိုကတော့စာနေလိုက်ဘုန်းကြီးကိုမစိုးရင် ပဋ္ဌာန်းဆရာတော်ဥဒုမနာဆိုသူကပဋ္ဌာန်းရေအများအားချနေလို့ပဋ္ဌာန်းဆရာတော်လို့ခေါ်ပါတယ်မဆိုရင်လောကဆိုင်ကားလောကမှာအဲ့ဒီဆရာတော်ကဝါဇုကာလမှာじゃဆိုင်ကားတွေကိုဩဝါဒပေးတယ်ဒီနေရာမှာလည်းသုံးလို့ရတယ်သူကတော့အဲ့ဒီချိန်တုန်းကတော့ဘုန်းကြီးတို့ကပညာရှာတဲ့အချိန်ဆိုတော့ပညာရှာမှုကိုသူကတော့ဇောင်းပေးဩဝါဒပေးတာဒါပဲမှာပါလဲဥဒန်းထကရာမှာပါတယ်ဘလို့လဲဆိုတော့ဒီ ပညာရှာတဲ့ကစီးပွားရှာတဲ့ကမှ စိတ်ထားတစ်မျိုးထားတရားရှာတဲ့ကမှစိတ်ထားတစ်မျိုးထားမယ်ပညာရှာတဲ့ကစီးပွားရှာတဲ့ခါမှာစိတ်ထားဘယ်လိုထားမလဲငါဘယ်တော့မှ မသိတော့ဘူးဆိုတဲ့စိတ်ဓာတ်မျိုးနဲ့ပညာရှာမှစီးပွားရှာမှပညာတတ်မယ်စီးပွားဖြစ်မယ်လို့ပြောပါတရားရှာတဲ့ကကြငါအခုချက်ချင်းတရားတော့မှာပါလားလို့မြင်မှတရားရနိုင်ပါ အဲဒါကြောင့်မို့သိခြင်းတရားကိုလည်းဆင်ញင်ပေးရဟိုလိုခုချက်ချင်းမြင်အောင်ခုချက်ချင်းတရားမဲ့သဘောမျိုးမြင်အောင်ပေါ့လေခုဆိုယောဂတွေဖြစ်နေချိုးချောင်းနေမေးတော့ပေါ့ဆေးုံသွားနေတဲ့ခိုက်တောင်မှာအချိန်မြေကိုမှလည်းကုဆက်ပြီးဖြစ်နိုင်တော့ဒါမျိုးတွေပေါ့အဲဗြဟ္မာတော့ဘုန်းကြီးတို့ကြည်ခိုင်းတာတော့ယုံ nant တဘာဝတွေပေါ့လေဝိပဿနာရှုတဲ့ပုဂ္ဂိုလ်များတော့ယုံ nant တဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒါအသေးလေးတွေတွေ့တယ်လို့ခေါ်တယ် ဘွားတစ်ခုဆုံးသတ်သွားရင်တော့ဒါအသေးကြီးလို့ခေါ်ပါတယ်။အကြောင်းဘိုးဆရာတော်ကြီးကတော့ဗာမိတ်လေအသေးလေးကိုမြင်အသေးကြီးကိုလည်းမြင်နိုင်ပါလေဒီလိုမိတ်တော့။အဲပထမတော့ဒီဝိဝနာရှုတဲ့ပုဂ္ဂိုလ်များတော့အသေးလေးတွေအိဋ္ဆာကိုမြင်အောင်ကြည့်ပေါ့။အိဋ္ဆာမြင်တကယ်သေးတဲ့တကယ်မြင်တွေ့သွားရင်တော့အသေးကြီးကိုလည်းရင်ဆိုင်ရတော့ဘာဖြစ်ဖို့လဲဘုန်းကြီးတို့ဒီမှာပြောချင်တာကတရားရှာနေတဲ့ချိန်ကာလဆိုသိချင်းတရားမြင်ရပါတယ်။မြင်အောင်ကြည့်ရပါတယ် ဓမ္မဒီပေါ်မှာစိတ်ကတည်တည်ငြိမ်ငြိမ်နဲ့အထောက်နိုင်ပါအဲဒီမှာဆင်ញင်တဲ့နီးရတော့ဘုန်းကြီးတို့နောက်မှလည်းပြောပါဦးမယ်အတုပတေအတုပဆင်ញင်တဲ့ခန်းမှာဒီမရဏတတိဆင်ញင်တဲ့အခုလိုစိတ်တွေတိတ်ပြန့်လွင့်နေတယ်ထွက်နေတယ်ဆိုတေခြင်းတရားဆင်ញင်မယ်တေခြင်းတရားဆင်ញင်တော့ဘယ်လိုဆင်ញင်ရမလဲဆိုတော့ပထမဆုံးတေဘူးတဲ့ကိုတွေ့ဘူးတဲ့ ပုဂ္ဂိုလ်တူတည်းတူတယောက်ရဲ့သေးနေတဲ့ယုတ်ကလကြည့်ပြီးတော့ဟောတတ္တဝါရင်တတ္တဝါလိုက်မွေးလိုက်သိကြပါလားသိခြင်းတရားနဲ့ဆုံးသပါလားဥမာဒီပုဂ္ဂိုလ်ကပညာတတ်ရောဘလောက်ပညာတတ်တတ်သိခြင်းတရားနဲ့ဆုံးသရပါလားဒီပုဂ္ဂိုလ်အာနာရှိတယ်ဆိုဘလောက်အာနာရှိရှိသိခြင်းတရားနဲ့ဆုံးသပါလားတချို့ကြလဲဩဇာအာနာရှိတယ်နာမည်ကြီးတယ် ရာထူးရှိတယ်ဘလောက်ရာထူးရှိကြီးဘလောက်ဘုံကြီးကြီးဘလောက်နာမည်ကြီးကြီးသိချင်းတရားနဲ့ဆုံးတာတော့ဘရမသူများအသေးကိုမြင်အောင်ကြည့်ရတယ်။ဟောတတ္တဝါလည်းတတ္တဝါတွေကမွေးလိုင်းသိချပါလား။မွေးလိုင်းမုတ်ချသေးရပါလား။သိချင်းတရားနဲ့ဆုံးတာပါလား။ဘရမသူများအသေးကိုမြင်ပြီးဆိုမှကိုယ့်အသေးကိုပေါ့ကိုယ်သေးဆိုကိုယ်အိပ်ပျော်နေတဲ့အချိန်ကအသေးတစ်မျိုးပါကိုယ်သေးနေတဲ့ပုံကိုအာယုံပြု။ဟောငါလည်းပဲ သူတို့လိုပဲမုတ်ချတရားမှာမလားငါရတက်ရှုမှသေခြင်းတရားနဲ့ဆုံးတာပါမလားအဲလိုညံနဲ့ဆင်ញင်ရတာပေါ့နော်သေခြင်းတရားဆင်ញင်တဲ့အခါမှာဝိသုရိမြတ်ကတော့ဘာပြောလဲဆိုတတိပါရမယ်တာဝကပါမယ်တာဝကဆိုသူသေးသူတို့ငါလည်းသေရညံပါရမှာညံထဲမှာတကယ်ကို ကိုသေရမယ်သဘောမျိုးမြင်အောင်ကြည့်ရဝိသုရိမြတ်ကတော့ဒီလိုစိတ်တွေပြန်လွင်တဲ့ပုဂ္ဂိုလ်ကအဲ့လောက်တင်သေခြင်းတရားကို ဆင်ញုံနဲ့မကောင်းဘူးခုလိုပေါ့လေမကောင်းတဲ့တွေးရည်နဲ့တည်သွားရင်ငါမကောင်းတဲ့ဘုံဘဝရောက်သွားနိုင်တယ်ကိုကလူဘရောက်နေလို့ငါဒီသူတော်ကောင်းတရားတွေအထောက်နိုင်တာမကောင်းတဲ့အပယ်လေးပုံမြန်ရောက်သွားဒီသူတော်ကောင်းတရားဘလို့မှအထောက်ဖို့မလွယ်ဘူးခုလူဘရောက်တော့ငါတတ်နေမြစူးစမ်းအထောက်မှာပဲအဲ့ဒီလောက်ထီအောင်ဆင်ញင်စဉ်းစားရတယ်လက်ကြီးသေယုံနဲ့မကောက်သေပြီးရဲ့နောက်ဘဝမှာဒီလိုမကောင်းတဲ့တွေးတွေ အကုသိုလ်အတွေးတွေနဲ့တည်သွားရင်မကောင်းတဲ့ဘုံဘဝရောက်နိုင်ပါလားအဲ့ဒီလောက်ထိဆင်ញင်ပေးပါတဲ့အဲ့ဒီလိုဆင်ញင်လိုက်လို့ဘာဖြစ်လာလဲဆိုဒီအတွေးတွေကရပ်သွားမယ်ရပ်သွားပြီဆိုမှငကိုရှုမှတ်နေကြကမ္မထံကိုပြန်ပြီးသွားပေါ့အဲ့ဒါဆိုရင်တော့ဘုံအဆင်ပြေတာပေါ့နော်ဒါကတော့တမာရီအာနယ်တဲ့ကြောင့်ဖြစ်တဲ့ခက်ခဲကိုဖြေရှင်းတဲ့နည်းပေါ့ နောက်တစ်ခုကတော့ခွန်ကြီးတို့တမာရီလွန်ကဲနေရင်လည်းပဲအထုအတော်တော်ခက်ပြန်တမာရီလွန်ကဲနေရင်ဒီအာယုံကြီးတဲ့ဒီကမ္မထအာရရှုမှတ်လာတဲ့စိတ်ကပြင်းလာတဲ့ညင်းငွေလာတယ်နောက်ဆုံးတော့အိတ်ချင်းစီတွေအကောင်ပြီးအိပ်ပျော်သွားတတ်တယ်အဲတော့မှတ်နေတဲ့အာယုံကလည်းမထင်ရှားတော့ဘူးမှတ်သိစိတ်ကလည်းဝေဝါပြီးဘာမှမသိလို့လို့အဲ့လိုပေါ့ပြီးမှတ်နေရတာအဆင်မပြေဘူးပေါ့ဗျအဲ့ဒီလိုကာမျိုးကာလာမျိုးじゃဘာလို့ရမလဲ ဝိရိယကိုတိုးမြင့်တိုးပြီးမြမှတ်အဲ့ဒီချိန်ကာလမျိုးမှာခါကလည်းဒီလိုမှတ်မှတ်ပြန်ထားအဲ့လိုချိန်ကာလမျိုးဆိုများသောအားဖြင့်လူကခေါင်းကငိုက်ကြနေတာတော့ကိုယ်ကကိုင်းကြညွတ်ကြနေဒီလိုဖြစ်တာခေါင်းကလည်းမမထကိုယ်ကလည်းမမတာတင်းတင်းရင်ရှုမှကာယိကဝိရိယလည်းလိုတယ်စေတသိကကာယိကဝိရိယလို့ဆိုကိုယ်ဖြောင်းမှမှတင်းတင်းရင်ရင်ထားတဲ့သဘောပါပဲ နောက်စေတသိကဝိရိယလည်းလို့စေတသိကဝိရိယနံဝိရိယဆိုတာဒါငါမရရအောင်လုပ်မယ်မကက်ကောင်ကြိုးစားမယ်အချင်းနဲ့စိတ်ဆိုတာဌိနာမေဝိရိယနဲ့ဆန့်ကျင်ပဲဝိရိယနဲ့တိုးလိုက်ရင်သူကမဖြစ်ပြန်နောက်ဟိုတနေ့ကပြောသလိုပေါ့ဒီအချင်းခံပြီးတဲ့စိတ်ပဲဖြောင်းနီးပေါ့နော်အဲ့ဒီတော့ကတော့ဘုန်းကြီးဘုရားကပါဠိတော်မှာရှင်မမောဂလကိုရောမြတ်ကိုဓာတ်ရဟောထားတဲ့ခုနှစ်မျိုးပြောခဲ့ပါ ဒီနေ့ထေဂရမှာလာတဲ့နေ့ထေဂရမှာလာတဲ့နေ့တွေကလည်းဒီပါဠိတော်မှာဟိုဆိုင်ရဆိုင်ရပုဂ္ဂိုလ်လိုက်ဟောထားတွေကို ပြန်စုထားတာပါအဲ့ဒီခုနှစ်မျိုးနည်းနည်းပြောမယ်ပေါ့ဗျာဘုန်းကြီးတို့ဟိုနောက်ပိုင်းကျမှအကျယ်ပြောပါအချင်းငံမိတဲ့စိတ်ဖြစ်ပေါ်လာရင်တမာရီအာနယ်လို့တမာရီလွန်ကဲနေပေါ့လေဒီအာယုံရဲ့ရှိမှတာပြင်းလာတဲ့ညင်းငွေလာတဲ့အချိန်ကျအဲ့ချင်းတဲ့စိတ်တွေပေါ်တတ်တယ် သိရှင်တဲ့စိတ်တွေပေါ်လာရင်အကြောင်းမျိုးမျိုးရှိတာပေါ့နော်အစာတွေဝအနေအောင်စားထိုင်လဲအရှင်တဲ့စိတ်ဖြစ်တယ်အကြောင်းတရားထိုင်တော့မယ်ဆိုရင်အစာလျှော့စားလျှော့စားဆိုမြတ်တောင်စားခိုင်းတာပြောတာစာကိုမြတ်တောင်စားထိုင်လဲခွန်ကြီးတို့အရှင်ကမိတဲ့စိတ်ကိုရှုမှလို့နိုင်ပါတယ်နောက်ဣရိယာပုတ်ပြောင်းပြီဣရိယာပုတ်ဆိုထိုင်မှလို့အချင်းမတ္တရမပေါ့မတ္တရမအချင်းဈဉ္ညာရှောင်မှပေါ့အဲဒီလိုဣရိယာပုတ်ပြောင်း ဒီချိန်မှာတော့ဘုန်းကြီးတို့ကအိတ်တဲ့ရှုမှတ်တဲ့ဤလျောင်းမှတဲ့ဣရိယာပုဂ္ဂိုလ်မမှတ်စေချင်လျောင်းမှရင်အိတ်ချင်တဲ့စေအကောင်အိတ်ပြောသွားတတ်တယ်။ခုနကဣရိယာပု၃မျိုးပဲပြောင်းမှဖို့ကောင်းတယ်။ပြီးတဲ့အခါကျဘာလို့ရမလဲဆိုတော့အလင်းရောင်ကြည့်ပေးရတယ်။ဒီခုဆိုနေလင်းရောင်ပြင်မဲ့မှရှိသေးတာပေါ့။အဲ့ဒီဆုရှာတဲ့လင်းရောင်မျိုးအာယုံပြုရတယ်။သို့မဟုတ်မီးရောင်ပေါ့။အဲ့ဒီအာယုံစိုက်ကြည့်။စိုက်ကြည့်လဲဒီအိတ်ချင်တဲ့စေကပျောက်သွားတယ် မြောက်သွားမှငကိုကမ္မထံပြန်သွားတယ်နော်အဲ့ဒီအချင်းနဲ့စိတ်မနိုင်မနဲ့သွားမှလို့ရင်တော့အချင်းနဲ့စိတ်ကမပြောက်ဘူးနောက်တစ်ခုကျတော့ဗာလဲဆိုတော့အခန်းထဲမှာမနေရဘူးအချင်းငံပြီးတဲ့ပုဂ္ဂိုလ်ခန်းနဲ့အောက်မနေရဘူးခန်းပြင်မဲ့ထွက်ရတယ်လူမြင်မှာနေရမယ်လို့စာပေမြတ်ပြောတယ်ဘုန်းကြီးတို့အဲ့လိုမျိုးပုံကုမျိုးဆိုဘုန်းကြီးတို့ကဘာလို့ဈဉ္ညာလျှောက်တော့မှဒီဓမ္မောင်ထဲမှာမလျှောက်နဲ့ဓမ္မဟောထဲမှာဖြောင်းနဲ့အပြစ်မဲ့ထွက်လျှောက်အလင်းရောက်ရှိတဲ့နေရာလျှောက်အဲ့လိုမှာ အဲ့လိုနေရာမျိုးလျှောက်အဲ့ဒါဆိုအိတ်ချင်းစေနိုင်နေတယ်စဉ္ညာလျှောက်တဲ့အခါမှာအဲ့ဒီအိတ်ချင်းစေပျောက်ပြီးဆိုမှပြန်ပြီးတော့ထိုင်နေတယ်နောက်တစ်ခုကဘယ်လိုပုံကူမျိုးနဲ့ပေါင်းရမလဲဆိုထိနာမိတ်တအိတ်ချင်းခံပြီးတဲ့စိတ်ကိုနိုင်ပြီးတဲ့ပုံကူနဲ့ပေါင်းရတယ်အဲ့လိုပုံကူနဲ့တရားထိုင်အတူထိုင်ရတယ်အိတ်ချင်းနဲ့ရှင်နဲ့စိတ်ရှိတဲ့ပုံကူနဲ့သွားထိုင်ပြီးသူ့ကြည့်မြင်ကိုယ်ပါအိတ်ချင်းတတ်တယ်ဥပမာဘုန်းကြီးတို့ခရီးသွားတဲ့အခါပေါ့ခရီးသွားတဲ့အခါကားပေါ့လို့ ကားပေါ်တို့ဒီသင်္ဘောပေါ်တို့လင်းပေါ်တို့အဲ့ချင်းတဲ့ပုံကိုသွားခြင်းကိုယ်ကအဲ့ချင်းတဲ့စိတ်ပေါက်တာအဲ့လိုမျိုးပါသူတို့လိုပုံကိုမျိုးမပေါင်းရအောင်ဌိနမိတာနိုင် နေတဲ့ပုံကိုတကယ်ထိုင်နိုင်တဲ့ပုံကသူကတကယ်ထိုင်နေတာပဲငါလည်းသူ့လိုပြဖြစ်အောင်ထိုင်ပါမယ်အဲ့လိုပုံကိုအားကြအဲ့ဒီလိုပုံကိုသွားပေါင်းရအဲ့လိုပုံကိုကြည်ရတယ်ပေါ့နောက်ဘာလို့ရမလဲဆိုဝိရိယကမ္မထဆရာအဲ့ဒီလိုပုံကိုများကိုဝိရိယအားပေးတဲ့ ဒူတင်ပေါ့လေဒါတော့ယောဂီတို့အခုဒူတင်စောက်တည်နေမဟုတ်တဲ့ခါကျတော့ပြောလို့မရဘူးဒီတော့ဝီရိယနဲ့ဆက်တဲ့စကားကိုပြောပြရမယ်အဲဘယ်လိုအထောက်ရမလဲဘယ်လိုတွင်းရင်လောက်ရမလဲဒီလိုအထောက်ရဘယ်လိုကြိုးတွေရတယ်ဝီရိယအားပေးတဲ့တရားမျိုးကိုပြောခိုင်းရပြောပြရဓမ္မယောဂီကတက်ကြွလာပြီးတော့အထောက်လို့ကောင်းတော့နောက်တစ်ခု တတ္ထာနဲ့ပညာပေါ့ဒါဒီအဲနောက်လည်းပြောပါဦးမယ်ခုလောလောဆယ်အနေနဲ့တတ္ထာအားနည်းပြီးတော့ပညာများနေတာမျိုးအဓိကပြောရင်တော့တတ္ထာတရားအားနည်းနေတာယုံကြည်မှုအားနည်းနေရင်ယုံကြည်ချက်နဲ့လုပ်ရမယ့်အလုပ်မျိုးမလုပ်နိုင်ပါဘူးလုပ်ခဲ့ရင်လေဝေဘာနာတွေအပြစ်ချလိုက်ဒါတွေများနေတကယ်မလုပ်ဖြစ်ဘူးပေါ့စဖတ်ထိုင်စပိတာနဲ့ဟိုကထောက်နေတတ်တယ်နိုင်ရှင်နေတတ်တယ် ညာတိုက်လဲကိုတတ်ထားပညာနဲ့ဝေဘာနာနိုင်ရှင်တာဒါမျိုးတွေသုံးတတ်တာဒါတွေလုံးဒါတော့မဖြစ်နိုင်ပါဘူးဟိုကတော့မသေးကြပါဘူးဒါတော့မသေးကြပါဘူးဒီလိုဖြစ်နေဝေဝံဆတ်စစ်မှုတွေနဲ့ချိန်ကုန်တတ်တယ်ဒါတော့ပင်တရားတရားနဲ့ပညာတွေများနာပါ့လေနော်ပြီးတော့လောကမှာဘုန်းကြီးတို့နားလည်ထားမှာ ကိုမမြင်နိုင်ကိုမတွေ့ဘူးတိုင်းမဖြစ်နိုင်ဘူးမရှိနိုင်ဘူးလို့ပြောပြပြောနိုင်တဲ့အရာတွေအများကြီးရှိတော့ဗောနော်လောကမှာဥမာဘုန်းကြီးတို့ဒီမှာဒီကကြီးတို့ဒီမှာကြီးတို့ပိုသိပါတယ်လောကပညာတွေသင်တာဥပမာလေထဲမှာပို့ရှိတယ်ရေထဲမှာပို့ရှိတယ်ဆိုရင်လေထဲမှာပို့ရှိကြောင်းပဂရိမျက်စိနဲ့မမြင်နိုင်ပါဘူးရေထဲမှာပို့ရှိတယ်ဆိုတော့ပဂရိမျက်စိနဲ့မမြင်နိုင်ပါဘူးအထူးအကောင်းတဲ့ microscope လို့အဲ့လိုမျိုးတွေနဲ့ကြည့်မှမြင်ကြည့်ရင် မြင်တွေ့ရတယ်လို့ပဲ ဘုန်းကြီးတို့မမြင်ရတဲ့အရာတွေမမြင်နိုင်တဲ့အရာတွေလောကမှာအများကြီးရှိနေအဲ့ဒီအရာတွေမြင်ဖို့အတွက်ဗုဒ္ဓကမြင်နိုင်တဲ့နိလန်းတွေပေးထားရှိတယ်မြင်အောင်ကြည့်ဉာဏ်မြင်မြင်အောင်မမြင်ခြင်းမြင်နိုင်တဲ့ဉာဏ်မျက်စိတွေရှိအောင်အရင်ပြုလုပ်အောင်ပေါ့အဲ့ဒီလိုဉာဏ်မျက်စိတွေရသွားပြီးရနိုင်တဲ့နိလန်းတွေကလည်းတကယ်ရှိပါတယ်အဲ့ဒါတွေကတကယ်လောက်ကြည့်မှတကယ်သိရအောင်အဲ့ဒီလိုယုံယုံကြည်ကြည်နဲ့လောက်ကြည့်ရင်လည်းပဲဒီတရားက ဇံပိုင်းဆိုဇံပိုင်းတွေ့နိုင်တော့ဗောနော်ဝိပဿနာပိုင်းဆိုဝိပဿနာပိုင်းနေထင်ရှားတွေ့နိုင်ပါတယ်မြင်နိုင်ပါတယ်အဲတော့ယုံကြည်ချက်အပြည့်နဲ့လောက်ကြည့်ပါယုံကြည်ချက်အားနဲ့အဲ့လို ပြန်ပြီးလောက်ကြည့်ပေါ့နောက်တစ်ခုကတော့ပညာအားနဲ့ပြီးတတ္တတရားအားကြီးနေအသိဉာဏ်ကမရှိဘဲနဲ့ယုံကြည်မှုတွေအားကြီးနေဘာဖြစ်လဲဆိုအပြောကောင်းရင်ယုံလိုက်တာပဲနာမည်ကြီးယုံလိုက်တာပဲ ဟာဒီပုဂ္ဂိုလ်ကဥပရိတံပါတိနဲ့ပြည့်စုံတယ်ကြီးညိုစရာကောင်းတယ်လေးစားစရာကောင်းတယ်ဆိုရင်ယုံလိုက်တာပဲပေါ့အများကအတိမတ်ပြုတဲ့ပုဂ္ဂိုလ်ဆိုရင်သူကယုံလိုက်တာအကုတ်လိုက်တာအဲသူ့မှာကအတိညာမရှိတော့ဘာဖြစ်လဲဆိုအမှားမှန်အကောင်းဆိုးအကြောင်းကျိုးပေါ့အပြစ်ကင်းမကင်းဘာမှမဝေဖန်နိုင်ဘူးမရှိစေနိုင်ဒီပုဂ္ဂိုလ်ပြောသည်မခိုင်းသည်မဟုတ်ထင်တတ်တယ် ဖျားပုဂ္ဂိုလ်ကအကျိုးလိုလားလို့ပြောနေတယ်အမှန်မှရှိဖြစ်ပြခဲ့ရင်လည်းသူလက်မခံနိုင်ဘူးလက်ခံဖို့ခက်တယ်ဒါပါလဲစာမာတော့မုံဒပတန္တလို့ခေါ်တော့မြက်ကန်းယုံကြည်မှုဒီလိုဖြစ်တယ်ဒီယုံကြည်မှုနဲ့မြက်ကန်းယုံကြည်မှုနဲ့လုံနေတော့ဒါတရားမရနိုင်ဘူးဗျာအသိဉာဏ်ပါတဲ့ယုံကြည်မှုယုံကြည်မှုမျိုးမြတ်ယုံကြည်မှုမျိုးမှခေါင်းပါတယ်ဒါကြောင့်တရားရှုမှတ်ရင် ဉာဏ်ဖြစ်အောင်ရှုမှတ်တာဝိပဿနာရှုရင်အဲဒီဉာဏ်ဖြစ်ဖို့ဉာဏ်လည်းဒါကြောင့်ကမ္မဋ္ဌာန်းဆရာများသင်ပေးရတော့ဉာဏ်ဖြစ်မှဉာဏ်ပါတဲ့တရားတရားမှဓမ္မဘုန်းကြီးတို့ယုံကြည်မှုမှန်ကန်တာတော့ဝိပဿနာရှုတော့မယ်ဆိုဘုန်းကြီးကဉာဏ်ဖြစ်အောင်ဘာခိုင်းလဲဆိုရင်တဘာဝပေါ့ရုပ်တဘာဝနာမ်တဘာဝမြောင်ရှုဒါမျိုးတွေညွန်ပြရတရားတရားအာကြည်ပညာအာနေပြီတရားတရားအာကြည်နေနော် ဒါရင်နောက်ပိုင်းလည်းပြောပါမယ်ဝိပဿနာရှုပြီးဆိုရင်နံပါတ်1တဘာဝလက္ခဏာတဘာဝလက္ခဏာအပြင်မြင်အောင်ရှုရတယ်တဘာဝလက္ခဏာဆိုရုပ်တဘာဝနာမ်တဘာဝရုပ်ဆိုရုပ်တဘာဝမြင်အောင်ရှုနာမ်ဆိုရင်လည်းနာမ်တဘာဝမြင်အောင်ရှုအဲ့လိုရှုပြနောက်တစ်ခုကတော့ကြောင်းကျိုးတဘာဝပေါ့ကြောင်းကျိုးတဘာဝလည်းမြင်အောင်ရှုရနံပါတ်1ကတော့တာမညာလက္ခဏာကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာနေရဲ့ ယုံနာတဘာဝတွေကိုဗာမြောင်ရှုမလဲဆိုအနေဆာမြောင်ရှုမယ်ဒုက္ခမြောင်ရှုမယ်အနတ္တမြောင်ရှုမယ်နောက်တစ်ခုကတော့အဲကြောင့်ကျဆက်ဆက်ပြင်းတဲ့ယုံနာတဘာဝတွေတဘာတွေသိအကောင်းလာပြီဆိုဥပတိပင်စလည်းဆုံးပေါ့ဖြစ်တည်ပြက်ဒါတွေမြင်ပါဒါပြတမင်ကလောက်ရှုလို့မရဘူးတဘာတွေအကောင်းလာမှသူ့အတူမြင်လာလိုက်တာမြင်လာမှကိုယ်ကရှုမှတ်လို့ကောင်းမမြင်မဲနဲ့ ရှုမှတော်တော်ခက်တယ်လုံးမရှုပါဘူးပြောတော့အဲ့ဒါကြောင့်အဲ့တော့ဒီတရားတရားအကောင်းတဲ့ပုဂ္ဂိုလ်ကဘာလုပ်ပြရလဲဆိုပညာအားနည်းလာလို့ဒီကမ္မဋ္ဌာန်းတစ်ခုကိုအာယုနောက်တစ်ခုကတော့ကမ္မဋ္ဌာန်းရှုမှတ်ရင်လည်းတရားတရားတွေလွန်ကဲမှုပိုင်းကိုခွန်ကြီးပြောပါဦးကမ္မဋ္ဌာန်းတစ်ခုကို ရှုမှတ်လို့တတိလေးကပ်လာရင်တတိလေးမြဲလာရင်ပိဋိပတ်တိတွေဖြစ်လာတတ်တယ် ဒါကိုနှစ်သက်သဘောကြောင့်ဒီအာယုံမှာနှစ်သက်သဘောကြတာဒီဖြစ်တော့ဗောလေအဲတခါလေဘယ်လိုဖြစ်တာလဲနှစ်သက်သဘောကြလေဖြစ်တော့ဒီတဲ့ကောင်းတာတွေတွေ့မှာပဲဆိုပြီးတော့အဲ့လိုမျောပြီးတော့လောက်တာအဲ့မှာနောက်တစ်ခုအဲ့ဒီလိုမျောနေမကဘူးလေကောင်းတာလေးတွေ့လာတော့တတိကမဲ့ကမ္မထာမှာသူကကပ်မနေတော့ဘူးအဲတော့ဘာဖြစ်လာလဲကိုယ်နဲ့နှိစတဲ့ကိုလိုမတွေ့ကြုံသေးတဲ့ခင်မင်းတဲ့ပုံကိုယ်တွေမိဘတွေဆွေမျိုးသားချင်းတွေမိတ်ဆွေတငယ်ချင်းတွေ အဲ့ဒီလူရောက်သွားရောက်သွားပြီးတော့ဟောဒီတရားအထုတ်ဖို့စိတ်ကူးနဲ့စီယုံနေတတ်တယ်နောက်ပြီးတော့အလှတန်းနေဒီချိန်မှာဒါတရားကောင်းလာတဲ့ကအလှတန်းနေလှုပ်ဖို့စိတ်ကူးနေတတ်တယ်တကယ်တမ်းညာကိုကလုံနာကတရားထိုင်နေတရားထိုင်ခုကျတော့တရားထိုင်တာမဟုတ်ပဲနဲ့စိတ်ကူးတွေနဲ့ချိန်ကုန်နေလာမယ်အဲ့လိုမျိုးဆိုရင်ကမ္မထာဆရာလမ်းတက်ပြရတော့ပေါ့အသိဉာဏ်နဲ့ဖြစ်အောင်ဘယ်လိုရှုမှမယ်ဒီလိုမလုပ်အောင်ဒီလိုမတွေးအောင် ဒီတွေ့ရင်တော့မလိုက်ဖက်နဲ့ကမ္မထာအာယုံမှာတတိကောင်သင်ပေးရတော့အဲ့ဒီလိုလဲမှတ်ထားဖို့နောက်တစ်ခုကတော့ဘုန်းကြီးတို့ဗာပြစ်လဲဆိုတော့ဖြစ်ချင်တာလိုချင်တာလွန်ကဲတာလောဘဖြစ်တော့တရားတဲ့တရားထုတ်တဲ့ခါကျရင်တော့လောဘလည်းမဖြစ်စေအောင်ဒေါသလည်းမဖြစ်စေအောင်လောဘဆိုတော့ဗာလဲတရားထုတ်ရင်တစ်ခုခုရမယ်ဒီလိုမျောလင့်တောင်းတပြီးလောက်တာ ဘာတွေများဖြစ်လာမလဲဘာတွေများတွေ့လာမလဲဒီလိုမျောလင်းတော့မျောလင်းနေဘာမှမဖြစ်နေပဲဘာမှမမျောလင်းပဲနဲ့ကမ္မထအာယုံကမလွတ်တမ်းသိနေအောင်လုပ်ဖို့လိုပါတယ်သူတို့ဖြင့်ဘုန်းကြီးတို့ဒီဝိပဿနာရှုတဲ့ပုံကများပေါ့လေတမာရီမရသေးခင်ကြားမှာဒုက္ခဝေနာကိုဘုန်းကြီးတို့မရှုစေချင်ဘူးတမာရီမရသေးဘဲဒုက္ခဝေနာသွားရှုလိုက်ပါပြီလေဆိုနာကျင်မှုကိုသူသိမခံနိုင် ဒီမခံနိုင်တဲ့ကကြဘာဖြစ်လဲဆိုပျောက်လို့စိတ်လောဘစိတ်နဲ့ရှုတတ်တယ်လောဘစိတ်နဲ့ရှုမှနေတော့မပြောက်မပြောက်တော့ပုံနာတယ်တရားကျင့်တယ်ဆိုတာလောဘကောလောဘနဲတော့ရှုတာအဲတော့လောဘစိတ်နဲ့ရှုမှန်နေဒီရှုမှန်နေမှားတယ်ပေါ့ဗျာဒါကြောင့်လောဘနဲ့မရှုမှတ်ပါနဲ့နောက်တစ်ခုကတော့ဒေါသစိတ်နဲ့မရှုမှတ်ရအောင်ခုနလိုမျောလင်းကြက်နဲ့ရှုမှတ်တယ် မျောလင်းသလိုဖြစ်မလာဘူးဖြစ်မလာတော့စိတ်ဆိုးတာစိတ်ပြတ်တာဒေါသဖြစ်တာပေါ့အဲ့လိုစိတ်မျိုးနဲ့ရှုမှတ်နေရင်လည်းပဲအဆင်မပြေဘူးပေါ့နော်အဲဥပမာဆိုတော့ခုနဒုက္ခဝိနာပဲပြောအောင်မျောလင်းချက်ကြီးနဲ့ရှုမှတ်နေတော့ဒုက္ခဝိနာဘယ်လိုဖြစ်နေလဲဆိုပြောင်းရှုမှတ်တော့အဲ့တော့မပြောင်းဘူးမပြောင်းတဲ့ခါကျတော့ဘာဖြစ်လဲပိုးနာလာပိုးနာလာတော့ကိုယ်ဖြစ်လို့မဖြစ်မဖြစ်တော့စိတ်ဓာတ်တွေကြာလာစိတ်ပြတ်လာ စိတ်ဓာတ်တွေကြာပြီစိတ်ဓာတ်တွေဆိုမလောက်ချင်တော့ဘူးလေသူတော်ကောင်းတရားဟိုသူတော်ကောင်းတရားတွေဆိုတာရှုမှတ်နေအကျိုးရှိရမယ်အကျိုးရှိပါတယ်ကုသိုလ်တွေဖြစ်နေတယ်ဘာမှမလုပ်ရင်တော့ဘာမှမဖြစ်ဘူးပေါ့နော်အဲ့လိုကိုယ့်ရဲ့စိတ်ကိုနည်းနည်းမြင့်တင်ပေးရတဲ့အချိန်မှာမြင့်တင်ပြီးတင်းတင်းရင်းလောက်ရတင်းရင်းလောက်သွားပြီးတော့ခုနဒုက္ခဝေဒနာမမှတ်ဖဲနဲ့ကိုရှုမှတ်နေကြကမ္မထာမဲ့သမာဓိအောင် မှတ်ပေါ့ အဲ့လိုမှတ်ရင်လည်းပဲသူကအဆင်ပြေသွားတယ်အဲ့မှာဘာဖြစ်တတ်သေးလဲတဘုန်းကြီးတို့ဒီသမာဓိမရသေးပဲနဲ့သွားရှုမှတ်တဲ့ခါကျရင် ပြဿနာတက်တတ်တယ်ပြဿနာဘယ်လိုတက်လဲဆိုဒီပျောက်ချင်တဲ့စိတ်ပေါ့လေဒုက္ခဝနာပျောက်ချင်တဲ့စိတ်နဲ့ရှုတော့မပျောက်မပျောက်တော့ဒေါသဖြစ်ဒေါသဖြစ် နောက်တော့မခံနိုင်တော့ဒါပဲထပ်ထပ်ရှုနေတော့ မခံနိုင်တော့တချို့ဆိုထွက်ပြေးသွားတယ်ထွက်ပြေးုံနဲ့မကောင်နောက်ထောက်အထုတ်ရှင်စေပျောက်ကောင်ဖြစ်သွားတတ်တယ်အဲကြောင့်မို့ဒေါသစိတ်နဲ့လည်းဒီနေရာပြပျောက်ခြင်းနဲ့လောဘစိတ်နဲ့လည်းမမှတ်နဲ့မပျောက်တဲ့အခါကျဒေါသစိတ်နဲ့လည်းမမှတ်နဲ့ဒါကိုတမာရီရောက်အဲ့ဒီချိန်မှာတော့ဒုက္ခဝေဒနာမရှုမှတ်တာအကောင်းဆုံးပါပဲတမာရီမြလေးသိမခံနိုင်သိမခံနိုင်မရှုမှတ်နဲ့နောက်တစ်ခုကတော့ဒီရှုမှတ်တဲ့အခါမှာဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ရှုနေဖို့လိုပါတယ် အဲဘုန်းကြီးခဏနာပြောပြပါဒါတွေတရားရှုမှတ်တဲ့ခါမှာရှုရတာပြင်းလာတဲ့ခါမျိုးလေးလည်းရှိတော့အဲလိုပြင်းလာတဲ့ခါကျကပ္ပတောင်ရိုးတည်တည်လေးလေးစားစားဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ရှုရတယ်အဲလိုရှုရတာလည်းကောင်းပါနော်သူတို့ကောင်းလို့တရားရှုမှတ်တဲ့အလုပ်ဟာလူတိုင်းမလုပ်နိုင်ပါဘူးသူတို့ကောင်း စိတ်တက်ရှိမှဘုန်းကြီးတို့လုပ်နိုင်ပါတယ် သူတော်ကောင်းစိတ်ဓာတ်ရှိပြီမဲ့လို့လည်းဘုန်းကြီးတို့စနစ်တကျသင်ပြပေးမဲ့ရှာမရှိနေကိုထင်ရလို့ထင်တယ်လို့လောက်တာပေါ့ဗျာအဲဒီကကြကျိုးတန်းရောက်မှနေတော့နောက်ဆရာလည်းရှိပြီသင်ပြပေးတဲ့ဆရာလည်းရှိတယ်ဆိုအောင်တော့တော့မှကိုကအထုတ်ကျင်တဲ့စိတ်ရှိအောင်ဒီကအထုတ်ကျင်တဲ့စိတ်တော့ရှိပါရဲ့ဈာမရမကောင်းမြန်ဒီကိလေဆိုရင်တော့ယောဂဆိုကြီးဖြစ်တော့ယောဂဆိုကြီးတကယ်ဝင်လာရင်ဘုန်းကြီးတို့တော်တော်ရှုမှတ်ခဲ့တယ် အဲ့လိုပေါ့လေအဲ့ဒီလိုခွင့်ရတဲ့အကုန်လုံးစုံနေမှာအကုန်လုံးမစုံသေးရတော့ဘုန်းကြီးတို့မလွယ်ဘူးပေါ့အဲ့တော့ခုကို့မှာအဲ့ဒီအကြောင်းတရားတွေအကုန်လုံးစုံနေတဲ့ခါကျတော့ငါဒီခွင့်လန်းနေစုံနေတော့တန်နေမြလောက်မှာပဲဒီလိုဝမ်းသာစိတ်ကြည်နူးစိတ်လေးနဲ့သူတော်ကောင်းစိတ်လေးနဲ့အာထုတ်ရင်လည်းအဆင်ပြေတတ်ပါနောက်တစ်ခုကဣရိယာပုညီမြောင်ရှုပြရနော်ဣရိယာပုတစ်ခုတည်းကိုတမာရီမြခင်ကမလောက်အောင် လှုပ်လို့ရင်ဘာဖြစ်တာလဲဣရိယာပုတ်တစ်ခုတည်းရှုမှတ်နေအသက်ကြီးတဲ့ပုဂ္ဂိုလ်ဆိုပုံဆိုးတယ်ဒီနောက်ပိုင်းဒီဒဏ်တွေကဖြစ်နေလာခဲ့တယ်တမာရီအားကောင်းလို့ရှုမှတ်တဲ့အခါကျထိုင်ပြီးဒီဒဏ်တွေကမကြံခဲ့ဘူးနော်တမာရီအားမကောင်းမနဲ့တွားပြီးတော့အတင်းကြီးဇွတ်ပေရှုလို့ရင်နောက်ထပ်ယောဂဝိနာတွေကြံတတ်တယ်အဲ့ဒါလေးနားလည်ထားဖို့ထိုင်ပြီးတဲ့အခါကျတမာရီအောင်ကပေရှုလို့ရင်နာကျင်ကက်ခဲမှုတွေကြာတာမပြောက်ဘူး နောက်တစ်ခုကဒီစီဝမ်းတွေကလည်းချုပ်လာတတ်တယ်အကြိုက်ထိုင်တဲ့ပုံပုံများစီဝမ်းတွေချုပ်လာရင်ဘာဖြစ်လာလဲအပူတွေကန်းလာတယ်ရှားတွေပေါက်လာတယ်သဖုံးတွေရောင်းလာတယ်တင်မောက်ကနာတွေပေါက်လာတယ်ဒီလိုမျိုးစုံဖြစ်တာအဲကြောင့်မို့ခွန်ကြီးတို့ကဣရိယာပုံညီမြောက်ခိုင်တယ်ခိုင်ရတယ်နော်။မာစီရိတ်တာတွေမှာဆိုသူတို့ဆိုရင်တဏှာဤတိုင်းတဏှာဤစဉ္ညာလျှောက်ဖို့ဒါမျိုးတွေညွန်လာတွေ့တော့ပေါ့။ဒါဣရိယာပုံကိုညီမြောက်ဖို့ရည်ရွယ်ပါ ဓမ္မရိမြကိုသိခင်ကြတော့ခွန်ကြီးတို့အဲ့ဒီအေးရပုံကြီးမြတ်မြတ်လေးနဲ့မှတ်သွားရင်တော့ကောင်းတော့ပေါ့မရသေးပဲနဲ့ဒီတော့အေးရပုံတစ်ခုတည်းကိုကြာကြာမှတ်တာမျိုးအဲ့ဒါမျိုးပေါ့အဲ့ဒီကကြတော့မှတ်လို့ဓမ္မရိယမရသေးဘူးသူအတင်းပေမှားတာအဲ့လိုဖြစ်တတ်တယ်ဆိုဘုန်းကြီးတို့ကဘာလို့ရလဲဆိုတော့ပုံမှန်တရားထိုင်မဲ့ပုံပုံများကမထိုင်ခင်ဖြစ်ဖြစ်ထိုင်ဖြစ်ဖြစ် ဒီစီဝါနေမချွတ်အောင်ခုနကအပူတွေမကောင်ရေနွေးရေအေးပေါ့ကြာရတစ်ခွက်တောက်ပေးတဲ့နော်အိတ်တဲ့ချိန်နေလေချိန်မှာလွဲပြီးတော့ပေါ့လေဣရိယာပုတ်ပြင်းနေဆိုပြီးမှလျှောင်းတဲ့ဣရိယာပုတ်ကိုတော့အိပ်ပျော်သွားတော့မမတ်စေခြင်းပေါ့ညအိတ်တဲ့ခါဆိုတော့အိတ်တဲ့ဣရိယာပုတ်လျှောင်းတဲ့ဣရိယာပုတ်နဲ့မှတ်နိုင်ပါနော်ကြံတဲ့ချိန်ကတော့ခုနက ထိုင်မှလို့အစင်မပြေရင်မတ္တရမမတ္တရမလို့အစင်မပြေရင်စဉ္ညာရှောင်းမှမတ္တရမတဲ့ခါကျရင်တတိထားဝရာကခြေတော့ကိုဇုံစုမရရအောင်အဲ့ဒီခါကျလဲတက်နည်းနည်းလေးကြဲကြဲလေးထားလို့ရင်တော့ तू ကရိုင်သွားတယ်ချက်ချင်းတည်တယ်ကိုကသူ့အတူပြန်ထိန်လို့ရဒီလိုကြဲကြဲလေးထားမှအဲ့ဒါဆိုအဆင်ပြေနိုင်ပါနောက်တစ်ခုကတော့ဘုန်းကြီးတို့တရားရှုမှတ်ပြီဆိုလို့ရှိရင် ဘာလို့လဲဆိုရှောင်းနေပါပါတယ်ရှောင်းနေဘုန်းကြီးတို့လည်းပို့သိပါတယ်စီဝါမှန်ရမယ်စီမှန်ရမယ်ဝါမှန်ရမယ်အစာမှန်ရမယ်အိတ်မှန်ရမယ်ဒီလေးခုမရှိဘဲနဲ့နိုင်ပေါင်းများစွာထိုင်မယ်ကြာကြာထိုင်မယ်ဆိုရင်တော့အဲ့ဒါပြဿနာတက်လာတယ်နော်ရက်တွေကြာလာတဲ့မြပုံမှန်မဟုတ်တဲ့အားတွေဖြစ်လာတယ်ဒီတော့ယောဂီဟာဒီလေးခုကိုမှန်မှန်ဂရုစိုက်ခါရီလေဘုန်းကြီးတို့ကဒါတွေလည်းမေးရတယ်မေးမှသူကအဆင်ပြေတယ် အစာမှန်မှ အိမ်မှန်တယ်အိမ်မှန်မှအစာမှန်တော့အိမ်မှစီမှန်လားဝမ်းမှန်လားကိုယ်နဲ့တင့်တော်တဲ့ဆေးတောက်တာလို့ရေရေတောက်တာတိုင်းလို့အဲဒီလိုမမှန်မဲနဲ့လှုပ်လာရင်တော့ဒါတိုးတက်မှုကတိတ်မမှန်ဘူးပေါ့ဗျာနောက်ဒီမှာပြဿနာတက်တတ်တာကတချို့ယောဂီတွေကကိုယ်အိမ်မှာနေမိသားစုပြဿနာတက်တာတို့အိမ်ဒီအိမ်တော်ရေးပြဿနာတက်တာတို့အလုပ်မှာပြဿနာတက်တာတို့တော့မိသားစုချင်းချင်းနေပေမဲ့လို့ ချစ်ချစ်ခင်ခင်ညီညွတ်ညွတ်မရှိအဲ့လိုမျိုးရင်းနှီးနှီးမရှိအဲ့လိုမျိုးပေါ့အာလေများညောက်ဆိုတော့လေများညောက်မျက်နှာချင်းမဆိုင်ကျင်တာတွေလောဘကံမဲ့တွေဆိုရင်အချင်းချင်းမဆက်ဆံနေတာတွေဒီလိုဖြစ်တယ်အဲ့ဒီကာလမျိုးမှာတချို့ကဖြစ်တတ်တာဒီပြဿနာကိုထွက်ပေါက်ရှာတဲ့အနေနဲ့တရားလာအထုတ်တတ်တယ်ဗျအဲ့လိုတရားထုတ်တဲ့ခါကျတော့သူကတခြားယောဂီတွေတဲ့ကမ္မထမ်းစရာသူ့ကိုဂရုစိုက်စေခြင်းအရေးပေးစေခြင်း ဒီတော့ဘာလုပ်လဲဆိုတော့ဒီယောဂီကသူ့ကိုကမ္မဋ္ဌာန်းစရာအရေးဆိုင်လာအောင်အရေးပေးလာအောင်ပုံမှန်မဟုတ်တဲ့ပြုမှုမျိုးတွေလုပ်တယ်ပေါ့တနည်းအားပြောရင်တော့ကမ္မဋ္ဌာန်းစာရဲ့ဝေယဥစ္စာတွေလုပ်ပြီးတော့အချိန်ကုန်နေတတ်တယ်တရားထုတ်တယ်ဆိုတော့စေအေးချမ်းဖို့လေစေအေးချမ်းဖို့ရရင်တော့ကိုယ့်အကိုပဲပြန်လောက်ရတယ်ဆရာသမားအားကိုးလို့မရဆရာသမားတော့လမ်းကြောင်ရုံမတတ်နိုင်ကမ္မဋ္ဌာန်းစရာ နီးပဲပေးနိုင်တယ်နော် ယောဂီတို့ကိုစားဘာမှမလုပ်နိုင်အဲတော့ကမ္မနာဇာကုသမီကိုမလိုချင်ပါနဲ့ကမ္မနာဇာရဲ့ကုသမီမလိုချင်တရားတွတ်တက်အောင်လုပ်တရားတွတ်တက်ရင်တော့ကမ္မနာဇာသဘောကျတာဒါနဲ့ပတ်သက်ဘုန်းကြီးအဖြစ်ပြက်လေးတစ်ခုပေါ့ကြုံလို့ပြောပါမန္တလေးမစိုးရင်တိုက်တဲ့အဲ့ဒီဘုန်းကြီးတို့နေတဲ့ချိန်တုန်းကတော့မန္တလေးမစိုးရင်တိုက်တဲ့ဒီလောက်မများပါဘူး300ကျော်400 300ကျော်လောက်ရှိတာအခုတော့3000ကျော်လောက်ရှိတယ် ခုဆရာတော်ကြီးတွေလည်းမရှိဘူးဘုန်းကြီးတို့တငယ်ချင်းတွေပဲလူကြီးတွေဖြစ်နေကြမစိုးရင်တိုက်တဲ့ဆရာတော်ဒါဖောင်းတာနောက်ဆုံးနောက်ဆုံးဖောင်းတာဆရာတော်ဒီဆရာတော်ကြတော့သူကအရေးကဲတွေပါကြီးသူကဖန်တတ်တယ်ကြည်တတ်တယ်ချို့တပည့်တွေကဘာလုပ်လဲဆိုစာမလုပ်ချင်ဘူးမလုပ်ချင်တဲ့ကဘာလုပ်လဲဆရာဆရာသမားဝေယောစာပြီးလုပ်နေပြီဆရာသမားအကြက်ကြအောင်လုပ်ပြီအဲ့ဒီဆရာတော်တော့ခက်ပြပြပဲ သူတို့ကတော့စကားလည်းမချုပ်ဘူးဟေးကောင်ငါ့ကိုလာမဖားနဲ့ကို့စာကိုကြက်သူအဲ့လိုမောင်းထုတ်တယ်ငါလာဖားနေတယ်မင်းဘာမှမရဘူးအဲ့လိုမျိုးပေါ့အဲ့တော့ဒီဂယုစိုက်ခံမြင်မှုတွေကယောဂတစ်မျိုးလည်းဖြစ်နိုင်တာပေါ့နော်အဲ့ဒီယောဂတစ်မျိုးဒါကတော့ရှောင်းနေသိပါတယ်ဟစ္စရိယလို့ယောဂမျိုးပေါ့ဒါမျိုးဆိုရင်တော့ရှောင်းများပုတ်တိဒီယောဂဖြစ်လာရှင်းတော့ရမယ်နော်ရှင်းတော့မှယောဂပြောက်တယ် ဆေးမတရားထုံးနေနေပြောင်းမယ်မတော့ပြောင်းမယ်မသေးကြပါဘူးဗျာသေကြတဲ့နည်းနဲ့ကုပါနော်အဲဒီယောဂမျိုးကတော့ဒီမိမိအာကိုထားတဲ့ပုဂ္ဂိုလ်အသက်ဆုံးသွားတော့၊ကွဲသွားတော့တယောက်တည်းဒီကြံဖြစ်နေတော့ဒီယောဂမျိုးဖြစ်တတ်တယ်ဆိုတာပဲအဲ့လိုမျိုးတွေကတချို့ကြောင်းလာပြီး ရေးသားလာပြီးအထောက်ရင်နဲ့ခုနမျိုးတွေဖြစ်တတ်တော့ဖြစ်တဲ့အခါကျဆေးတောက်ထိုင်ကောင်းတော့အေးဘုန်းကြီးတွေပုံမှန်မင်းလည်းကောင်းနန်းစရာပွင့်လင်းချောင်းလည်းကောင်းတယ် ချို့ကဘုန်းကြီးတွေအဲ့ဒါလည်းမသိတဲ့အခါကျဟိုပေးရုပ်ပင်ပြောင်းမယ်ပဋ္ဌာန်းရုပ်ပင်ပြောင်းမယ်သူတို့ထင်တာကဒါကြီးကဟိုပယောဂအကြောင်းမို့ဖြစ်တဲ့ဘာညာဒီလိုထင်တတ်တယ်ဟုတ်ပေါ့သူကယောဂအကြောင်းဖြစ်တာအဲဘုန်းကြီးတို့ဘုန်းကြီးကလည်းတွေးကြောမရှိဘူးကျမ်းမာရေးဘုသူရလည်းအားနေတော့ကျော်လည်းပေးရုပ်ပဋ္ဌာန်းရုပ်ကျော်လည်းကိုယ်ဆရာကိုပဋိပေးရုပ်ပင်ပဋ္ဌာန်းရုပ်ပင်ဒါကောင်းသွားလိမ့်မယ်ဒီလိုတင်မဟုတ်ဘူးတော့အဲ့ဒါကြီးလည်းသိထားအဲ့ဒါမျိုးအရေးကြီးတယ်နောက်တစ်ခုကတော့ ရှုမှတ်နေတဲ့အခါမှာဆက်တိုက်ထိုင်နိုင်ခြင်းဆက်တိုက်ထိုင်နိုင်ပါနော်တရားရှုမှတ်တာအများတော့မကောင်းဘူးဗျာတခါတရံမှကောင်းတယ်တခါတရံလုံးဝမကောင်းဖြစ်နေမှတ်လို့ကောင်းရင်ဟိုကိုသတ်မှတ်ထားတဲ့ဟိုတချို့ရိတ်သားတွေကတဏှာကြီးချို့ရိတ်သားတွေကတဏှာကြီးခွဲပေါ့ဖောက်တော်တို့ကြတဏှာကြီးခွဲသတ်မှတ်တာအဲ့ဒီလောက်နဲ့ရပ်မပြတ်နဲ့မှတ်လို့ကောင်းတဲ့ခါမျိုးထိုင်လို့ကောင်းတဲ့ခါမျိုးဆိုထိုင်မှာကိုထိုင်နေတယ်လို့ ထိုင်ပြီးရင်လည်း2နာရီထိုင်မယ်3နာရီထိုင်မယ်4နာရီထိုင်မယ်အဲ့ဒီထိုင်ပြီးလည်းဣရိယာပုညညတော့ဈဉ္ညာရှောင်းမှတ်တာတို့မတ္တရမှတ်တာတို့ဒီလိုပြန်လုပ်ရတယ်နော်အဲ့လိုမှဣရိယာပုကညီမြတယ်ဣရိယာပုတွေညီမြမှာပဲရေရှိဆက်သွားလို့ရတယ်နော်ဒီမှာဘုန်းကြီးတို့ယောဂီတွေတော်တော်များများပေါ့အခုဒီရနေ့ဗမာပြည်သွားထုတ်တဲ့ခါမှာတော်တော်များများတွေ့ကြုံရတဲ့အားလေးပြောပြပါဦး မြန်မာပြည်ရိတ်တာကြီးတချို့ဆိုရင်လုံအားလို့ခွင်းလေးပါလေးယူပြီးတော့မြန်မာပြည်ရိတ်တာကြီးသွားထိုင်ကြာကြာထိုင်ခြင်းစိတ်ပေါက်လို့ကိုကထိုင်လိုက်တယ်နော်နှစ်နာရီထိုင်သုံးနာရီထိုင်ပေါ့အဲ့တော့ဘယ်လိုဖြစ်လဲဆိုကိုကထိုင်ရတာကြားလာတဲ့ခါကျတော့စဉ္ညာထလျှောက်တယ်အဲ့တော့သူများထိုင်ခြင်းဖြစ်နေရောအဲ့တော့ဆောင်းဖုံးကြီးနဲ့ပြဿနာတက်ရောအဲ့လိုဖြစ်တာဆောင်းဖုံးကြီးကစောစောကိုကြာကြာထိုင်တာသူကမသိဘူးလေ သူသိတာဒါထိုင်ရမယ့်ချိန်ဒါအစဉ္ညာချောင်းမယ့်ချိန်ဒါသိတာပေါ့အဲ့လိုသိမဒါတော့အဲ့လိုပြဿနာတက်တာပေါ့ဒီတော့အဲ့တော့ဆောင်ဖုံညာလည်းဟာဒီစင်သူများစင်ညာလျှောက်တဲ့ချိန်မဟုတ်ဒါထိုင်ရင်ထိုင်အဲ့လိုစူလိုက်ငေါလိုက်နဲ့ပြဿနာတက်တော့ကိုကအဲ့ဒီခါကျတော့ကမ္မဒန်းဆရာလျှောက်ထားပြီးတော့မှခွင့်ပန်ပြီးမှထိုင်တဲ့အကောင်းတဲ့ချိန်ကာလမျိုးဒီတော့ထိုင်ခွင့်ပြုပါပြီးတဲ့ခါကျလည်းပြီးတော့သူများချိန်မှာသူများစင်ထိုင်ချိန်မှာ စဉ္ညာရှောင်းမဲ့ခြင်းရောဒီခြင်းတော့စဉ္ညာရှောက်ခွင့်ပြုပါပါညာပေါ့ကြိုရှောက်အဲ့ဒါမျိုးကြိုမလျှောက်ထိုင်နေငါပြီးသွားအဲ့ဒီခက်ခဲတွေတွေ့တာပေါ့နောက်ပြီးတော့စဉ္ညာရှောက်မှာလေစဉ္ညာရှောက်ချိန်မှာလေဖြစ်တတ်တာစကားပြောမိတာငေးတာတို့တောင်ကြီးမြောက်ကြီးကြီးတာတို့အဲ့ဒါမျိုးတွေသွားတွေ့မိလဲတချို့အဆောက်ရှောက်ကိုလိုလေးတွေဆူတာငေါက်တာဒါမျိုးတွေတွေ့တယ်အဲ့မှာကိုကမလောက်ချင်တော့ဘူးလေကြာတော့ကျင့်ကြတာ ကျင်ကြလာတော့ဟိုစိတ်မချမ်းသာရင်လည်းပြန်ခဲ့ရတာရှိတော့ဒါမျိုးတွေမဖြစ်အောင်ကိုယ့်ကိုပြင်သွားရင်ကောင်းတော့ခုနဒါရှုမှတ်တဲ့ကောင်းတဲ့ခါမျိုးပေါ့ဗျရှုမှတ်တဲ့ရှုမှတ်လို့မကောင်းတဲ့ခါမျိုးလည်းကြုံလိုက်မယ်အဲ့ဒီခါကြပြီတော့သိခံမှရတာပေါ့ထိုင်မှရမကောင်းရင်စဉ္ညာရှောင်းတရားဆူဆိုင်မှစဉ္ညာရှောင်းရမကောင်းထိုင်တာတရားဆူဆိုင်မှမျိုးစုံလောက်အောင်တခါတည်းရပ်ပြီးတော့မှတ် ရပ်ပြီးရှုတဲ့ကခုနကဘုန်းကြီးပြောတယ်ခြေပဲခြေတော်နှစ်ဖက်ကိုစုမရနဲ့ခြေတော်နှစ်ဖက်ခက်ကားကားလေးလို့တကယ်လို့ရိုင်သွားရင်သူကထိမ့်ပြီးသားဖြစ်ပါသူသဖြင့်တော့ဘုန်းကြီးအသက်ရွယ်ကြီးတဲ့ပုံကုမျိုးတွေဒီလိုရပ်မှတ်တာမျိုးမလုပ်စေချင်ငယ်တဲ့ပုံကုမျိုးလုပ်စေချင်ဘုန်းကြီးဆိုဒီရိတ်တာဖောက်တော်ရနီးသွားခံမက်ဆာချူဆက်နောက်ဆုံးကျင်စဘုန်းကြီးမတ်တရမတ်တများရှုရီတော်သူကအာသင်တော်မတ်တရမတ်နိုင်လို့ဆိုသူတို့က မတ်ဆိုင်အတူတူပါလေထိုင်မှတ်တာနဲ့မတ္တရမနဲ့ဒီဒုက္ခဝနာတွေ့တာအတူတူပဲအဲ့လိုမှတ်ဆိုင်တရက်တရက်နှစ်ရက်လောက်တော့အောင်မြောင်ခြင်းနောက်လွယ်လွယ်ကူပဲမှတ်လို့ရဘလောက်ရအောင်ရမလဲအတူတူပဲနောက်တစ်ခုကတော့တိမခံနိုင်သေးပဲနဲ့မပြုတ်ပြင်မဲ့ပေးပြီးတော့မမှတ်တယ်ဘူးပေါ့နော်ဘယ်ရိယာပုတ်ပဲရှုရှုဘုန်းကြီးတို့သိခံပြီးရှုရပါတယ် တိမခံနိုင်လောက်နာကျင်ကြိုက်ခဲလာပြီဆိုရင်ဒါပြင်လို့ရပါတယ်တချို့ကဒါကြီးကိုမပြင်မင်းနဲ့ပေးထားတယ်ပေါ့နော်ပြင်လိုက်ပြင်လို့နာကျင်မှုတက်တာသွားပြီဆိုမှဒီကိုရှုမှတ်နေကြတရားရှုမှတ်နာကျင်ကြိုက်ခဲနေတာကိုတချို့ဇွမဲပြီးတော့ဒီဝင်လေထွက်လေပဲမှတ်နေတယ်အာနဒဓကမ္မထာမှတ်နေတယ်ဲ့တော့ခုနပြောလို့ပေါ့အဲ့လိုမှတ်တဲ့ခါဒီ ဒုက္ခအောင်တော့ပျောက်ချင်တဲ့လောဘစိတ်တွေဖြစ်လာလောဘစိတ်တွေဖြစ်တတ်တယ်ပျောက်เสียအာယုန်တွေကိုလည်းမျောလင့်နေတတ်တယ်အဲနာကျင်မှုပျောက်ခက်ခဲမှမပျောက်တော့ရှုမှလည်းစိတ်ပြက်လာစိတ်ပြက်လာစိတ်တက်ကြတာလို့သိနာကျင်လို့တဲ့ခါကျတချို့ကြကြောက်လန့်ပြီးတော့ထွက်ပြေးသွားတတ်တယ်သူထွက်ပြေးုံနဲ့မကောင်းတော့တချို့နောင်မှဒီတရားကိုအထုတ်ချင်တဲ့စိတ်ပါကြောက်သွားတယ်ဒါမျိုးဖြစ်လာရင်ဘဝတိတ်နေနိုင်အဲ့တော့တတိထားမယ် ုန်းကြီးဗမာပြည်ကတရားစခန်းအတွေ့အကြုံတစ်ခုပြောပါမယ်အရင်ကတော့ဒီကပြန်သွားလို့ရှိရင်ကိုမွေးရစာတီပေါ့အခုတော့ဟုတ်ပါဘူးတင့်တဲ့နေရာသွားတော့တနေရာတော့မဟုတ်အရင်ကတော့မွေးရစာတီကိုသွားတော့များတရားမတိုင်ခင်ဆိုရက်ကလည်းသိများမွေးရစာတီ10ရက်15ရက်လောက်တရားစခန်းဖွင့်အဲ့ဒီနယ်ဘက်မှာကျတော့ဘုန်းကြီးတပည့်တွေရှိတော့ဘုန်းကြီးတပည့်တစ်ပါးကသူခမီးတော်မယ်တော်ကြီးကိုဘုန်းကြီးရဲ့တရားစခန်းလာအထုတ်ခိုင်းတရားစစ်ပြီးတော့ အဲ့ဒီချိန်တော့ဘုန်းကြီးကဒီတဏီတဏီတော့ပဲဆွဲဆွဲမြဲမြဲပြတာများတော့လေဒီနေ့အားထုတ်ဘူးလေမပြခဲ့ပါဘူးမပြောခဲ့ပါဘူးမသုံးခဲ့ဘူးပေါ့အဲ့ဒီချိန်တော့ဒီခါလေးနားရကျင်တာကြိုက်တာခဲတာလေးဖြတ်ပေါ်လိုက်မှဟဲ့လို့ခေါ်ရခေါ်ရမှတ်ဆိုအဲ့လိုမျိုးတွေမှတ်ခိုင်းတော့အဲ့ဒီခုနကဘုန်းကြီးတို့ပါရဲ့တပည့်ဘုန်းကြီးတွေတို့ပါရဲ့ခပြီးတော့ ਨੇ မဲတော့ ဒီတချို့နားမလဲအဖေနဲ့မေကိုခမီးတော်မေတော်ခေါ်တယ်ဘုန်းကြီးသုံးသုံးတာနော်တရားစစ်တယ်နှစ်ရက်သုံးရက်လောက်တွေ့သေးတယ်မေတော်ကြီးကတွေ့တယ်ခမီးတော်ကြီးကနှစ်ရက်သုံးရက်လောက်နေတော့မရှိဘူးပြန်ပြေးတော့ဘယ်သူကပြောမေတော်ကြီးစစ်တဲ့ခါမှာဘယ်ဝါကြီးတို့ဒကာကြီးလည်းတရားစစ်တာမတွေ့ပါဘူးဆရာတော်ဒကာကြီးတဲ့နာကျင်ကက်ခဲမှုတွေကျွန်တော်မှတ်ခြင်းမရတော့အိမ်ပြန်ပြေးပြီဗျာတဲ့တခြားရွာလာအထုတ်တယ်နောက်လည်းမတွေ့ဘူး အဲ့လိုမျိုးကြောက်လန့်သွားတတ်တယ်ပြီးတော့ပြောချင်တာတော့တမာရီရမှာမှတ်ပါတမာရီမရရင်သီးမခံနိုင်ဘူးသီးမခံနိုင်နေပဲနဲ့မှလည်းအဲ့ဒီပြဿနာတွေကြုံတတ်ပါနောက်တစ်ခုဝင်တနည်းရလည်းမေးဖြေကဏ္ဍမှာဘုန်းကြီးပြောခဲ့ပါဒီတရားထုတ်တဲ့ခါကျတော့ဒီအိမ်ပြန်ဒီခဏီရက်တွေဆိုရင်စိတ်ကမငြိမ်ဖြစ်တတ်တယ်ပြန်တော့မရတွေတွေးတယ်အိမ်လောက်ရမယ့်အကြောင်းအရာတွေတွေးတယ်နော်ယောဂီရဲ့ဒီမှာတရားအမှတ်နေတော့မြန်သူကအိမ်မရောက်သေးဘူးစိတ်ကအိမ်ရောက်နေ အိမ်ရောက်နေပြီထိုင်ရင်းနဲ့အိမ်မှုကိစ္စတွေလှုပ်ရှားကိစ္စတွေစီဝါရေးကိစ္စတွေခီးသွားကြကိစ္စဒါတွေစဉ်းစားစဉ်းစားနေတော့ကိုထိုင်နေကြကမ္မတာမှတ်လို့မကောင်းတော့အဲ့လိုဖြစ်တယ်။အဲ့တော့အိမ်မရောက်သေးခင်မှာဒီအိမ်မှုကိစ္စတွေအလုပ်ကိစ္စတွေခီးသွားမှုကိစ္စတွေပေါ်လာတတ်ပါတယ်။ဒီနောက်ဆုံးရက်ပါအဲ့ဒီအတွေ့အကြုံတော့မလိုက်နဲ့။ဒါတွေငါအိမ်ပြန်ရောက်မှလုပ်မယ်။အခုငါတရားအထုတ်နေလို့ရှိသေးတယ် ဒါလေးရအောင်အထုံးမယ်ဒီခွင့်ရငါနောက်ရဖို့မလွယ်ဘူးရတဲ့ချိန်လေးမှာငါရရမြစူးစမ်းပြီးလုပ်မယ်အဲ့လိုစူးစမ်းအထုံးစေခြင်းအခုလည်းမထူးပါဘူးတရားမှတ်တာဒီမှာ45မိနစ်လောက်ပြီးကဏိကာလာကြရင်ဟို ကိုလုံးရမယ့်အကြောင်းအရာတွေပေါ်တတ်တယ်ဟောငါဘာလို့ဆရာကြီးရှိတယ်ဘာလို့ဆရာကြီးတကယ်တော့ဆရာဒီမှာထိုင်းတာမပြီးသေးဘူးဗျကိုကဘာဖြစ်လဲဆိုတော့အဲ့ဒီပေါ်မှာစိတ်ကရောက်ပြီးလုံနေတော့တာပဲတရားစိတ်ကဒီမှာတော့ခန္ဓာကတရားထိုင်နေ စိတ်ကအလုံးလုံးနေတတ်တယ်ဒါကအကုန်လုံးဖြစ်တယ်နော်ဘုန်းကြီးတို့လည်းဖြစ်တာပဲအဲ့ဒါကိုသတိထားအဲ့ဒါဆိုကမ္မဋ္ဌာန်းစရာအဲ့ဒါတွေသိပြီးပြင်ပေးရင်တော့တိုးတက်တယ်ဘုန်းကြီးတို့ဒီနေ့ကပြောခဲ့ပါတယ်ထိုင်ဝမ်ယောဂီတယောက်ဗမာပြည်သွားအထုံးမယ်တကယ်တော့သူလို့သွားဖို့ရာရက်တည်းကကြံသေးတယ်ဗျာတကူရထားတာတွေကိုအကုန်ပြုတ်ကြသွားတာအဲ့ဒါဘယ်လောက်ဆိုးတယ်ဆိုအဲ့ဒါသတိထားတယ်ဒီတရားထုတ်တာနေရတာတော့သတိကမ္မဋ္ဌာန်းစရာပြင်ပေးနိုင်တော့ကောင်းတာပေါ့လေဒီကတိလေး ယောဂီနေကိုယ့်အကိုမသိဘူးနောက်တစ်ခုဒီမှာပြောအောင်မယ်ဒါတော့ဘုန်းကြီးတို့မမယောဂီတွေရောတခြားနိုင်ငံသားတွေကတော့လေ့လာမှုအနေနဲ့သွားတော့မမယောဂီတွေကြတော့နာမည်ကြီးမှုအနေနဲ့အထောက်တာရှိတယ်ကိုရှုမှတ်နေကြကမနာဟုတ်မဟုတ်လေ့လာပြီးမှအထောက်ရင်လည်းကောင်းတယ်များသောအားဖြင့်ယောဂီတွေကတရားစခန်းတစ်ခုဝင်မဲ့ကြနာမည်ကြီးဝင်လိုက်တာပါပဲအာဘယ်ဆရာတော်လဲညာဆရာတော်လဲ တော့ကိုရှုမှတ်တဲ့ကမ္မထံတရားကိုအဲ့ဒီဆရာတော်ကပြနိုင်သလားဟောနိုင်သလားသို့မဟုတ်သူကဒီကမ္မထအထုတ်ဘူးလားလေးလာဖို့ကောင်းတယ်လေးလာပြီးမှသွားရင်ဆင်းပြေတယ်လေးလာပြီးမှအထုတ်လေးလာပြီးမှဝင်ပို့ကောင်းတယ်မလေးလာမျိုးဝင်ဘာဖြစ်တာလဲဆို ကိုရှုနေတာဥပမာဝင်လေထွက်လေကမ္မထပေါ့ကမ္မထဆရာကသင်ပေးတာဓာတ်ကမ္မထပေါ့ပြောင်းပြန်ဖြစ်နေတတ်တယ်ကမ္မထဆရာလည်းသူအာသန်တဲ့ ဒီတချို့ဆရာတော်တွေကတနည်းနဲ့ဆွဲထားနော်အဲ့ဒါနားလေထားဖို့သူ့အပြစ်မတင်လို့ဘုန်းကြီးကဘာလို့သူဒါပဲကြွညင်တာလေသူကြွညင်တာပဲပြမှာပေါ့ဒါတော့သူကဘာလို့တတ်လဲဆိုတော့တချို့ကဓကမနာထုတ်နေတယ်ဒီရောက်တော့အနာဘာနာသူကတင်တယ်အဲ့မှာစွတ်ပြောင်းခိုင်းတာအဲပြောင်းမြန်တော့ဘာဖြစ်လာလဲကိုလုံနေကြကမနာမဟုတ်တော့အတော်တော်အခက်ခဲကြုံရတာအဲ့ဒီပြဿနာအဲ့လိုကြုံတဲ့အခါကျရင်ဘာဖြစ်လာလဲဆို တရားအမထအမတက်တော့ဘူးပေါ့ဗျာကမ္မထဆရာလည်းသူတဏ္ဍာပဲအတင်းတင်ပေးနော်ကမ္မထဆုပြောင်းပေးအဲ့တော့ပြဿနာတက်တော့တာအဲ့တော့ဘုန်းကြီးတို့ကဘာလုပ်ရမလဲဆိုရင်နာမည်ကြီးလာရင်ကြော်ကြားလာရင်သွားပြီးအထုတ်တဲ့နေရာမှာဘာမှမလေးလာပဲနဲ့အမထုတ်ပါနဲ့လေးလာပြီးမှသွားတဲ့နေကို ရှုမှတ်နေကြကမ္မထတော့သမာရိယာမှာအသိဉာဏ်ဖြစ်တယ်အသိဉာဏ်ဖြစ်ဖို့လွယ်တာပေါ့လေဒါတိုးတက်မှုရ တခုတော့ရှိတော့ပေါ့နော်ဘုန်းကြီးတို့လည်းဒီနီးတွေလိုက်အာထုတ်ဘူးတယ်ဒီအာထုတ်ဘူးတဲ့ခါကျကိုဘုန်းကြီးကတော့ဘာဟိုလောက်ခဲ့ဘူးလဲဆိုတော့ဒီနီးတွေသွားကြကောင်းပြီဒီဆရာတော်ကငါ့ကိုစနစ်တကျဘုရားတရားနဲ့ညီပြနိုင်သလားဆွေးနွေးမှုခံနိုင်လားဒါတွေဘုန်းကြီးအများကြီးလေ့လာပါတယ်ပြီးတော့အကြောင်းအရာတွေကိုစီးလို့ဝါလို့မပြောမနဲ့စာနဲ့ပေနဲ့ပြောနိုင်ရလားဒါကိုလေ့လာမယ်လေ့လာပြီးမှဘုန်းကြီးသွားတယ်ပြီးတော့ဘုန်းကြီး ဘာဝဲတွေရထားတယ်ဘယ်မှာကမ္မထမ်းဆရာလုံးတိတိကျပြောပါတယ်အဲ့ဒီခါကျဆရာတော်များဘုန်းကြီးသွားတဲ့ချိန်မှာဆိုသူတို့အတိအကျပြောပါတယ်ရပါတယ်ဒီလိုမျိုးဘုန်းကြီးလည်းမေးတာဟုတ်ဆရာတော်အဲ့လိုပြောရင်ဒါဘယ်တွေကပါလဲကိုလည်းစာကြည့်တတ်တော့စာကြည့်မယ်လေဘာဖြစ်လို့လဲဆိုတော့ကုလိုတကာကြီးတို့ဓမ္မကြီးတို့အကြံတဲ့ပုံကိုယ်ကြီးကြားရင်လည်းဘုန်းကြီးတို့အတိအကျပြောနေအောင်အဲကြောင့်ဘုန်းကြီးတို့လေ့လာမှုအဲ့လိုလေ့လာခဲ့တယ် ဓမ္မကြီးတို့ကြာကြီးလုံးပေါ့ဒကာကြတော့ကိုကအားတဲ့ချက်ပတ်လေးသွားအထုတ်အဆင်မပြေဘူးတွေနဲ့ဒကာကြီးတွေအဆင်မပြေဘူးတွေနဲ့ပြန်လာတတ်တယ်အဲ့ဒါမျိုးဖြစ်စေချင်ဘူးပေါ့ဗျနောက်တစ်ခုကဒကာကမ္မရဆရာက အတွေ့အကြုံနည်းနေလေပြဿနာတက်တတ်ပါတယ်တချို့ကမ္မထဆရာ တွေကအတွေ့အကြုံနည်းတယ်ပရိယတ္တိဘုဒ္ဓတာလည်းနည်းတယ်နောက်သူတို့ဟိုသူတို့ရဲ့ဥတီထားတဲ့ဆရာတော်ပေါ့လေဒီနီးဆိုဒီနီးပေါ့ အဲဒီဥတီထားတဲ့ဆရာတော်အင်းသူတို့ရဲ့ဆရာသမားရေးထားတဲ့စာအုပ်တွေလည်းတခြားမလေးလာဘူးပြမဖတ်ဘူးတရားစစ်တဲ့ကသူကဘာလုပ်လဲဆိုသူ့အတွေ့အကြုံနဲ့စစ်ဆေးနေတတ်တယ်အဲ့ဒါကြီးလည်းအများကြီးတွေ့ရတတ်တယ်အဲသူ့အတွေ့အကြုံနဲ့ကိုက်ရင်ဥပဝိပဿနာတရားစခန်းဆိုပါတော့သူ့အတွေ့အကြုံနဲ့ကိုက်ရင်ဝိပဿနာဘာလို့ဆုံးဖြတ်တယ်သူ့အတွေ့အကြုံနဲ့မကိုက်ဘူးသာမင်းကသမထရေးအဲ့လိုတခါလေးကိုပြအောင်ပြောပြတာတကယ်တမ်းကျတော့ ယောဂီကသူပြောတဲ့အတိုင်းမဟုတ်ဘူးအဲ့လိုဖြစ်နေအဲ့လို तू ကဆုံးဖြတ်လိုက်တဲ့ကယောဂီမှာစိတ်ဓာတ်တွေကြာဘာလို့အောင်မသိဖြစ်နေဒါဘုန်းကြီးတို့မန္တလေးနေတော့ကအတွေ့အကြုံတစ်ခုပါပဲအဲ့ဒီတကယ်ချင်းနှစ်ပါးပေါ့သူတို့ကအတွေ့အကြုံတစ်မျိုးဘုန်းကြီးကအတွေ့အကြုံတစ်မျိုးပေါ့တကယ်ချင်းနှစ်ပါးအတွေ့အကြုံပြောမှာအဲ့ဒီတကယ်ချင်းနှစ်ပါးလည်းအဲ့ဒီတစ်ပါးကအဲ့လိုသူအခက်ခဲဖြစ်လာကမ္မဋ္ဌာန်းဆရာလျှောက်တယ်ကမ္မဋ္ဌာန်းဆရာအာသမထရေပြော ဒါနဲ့သူတို့နောက်ပဲဘယ်လိုမှကိုမှတ်လို့မရတဲ့အခါကျတော့ဆုံးခံသွားတဲ့ချိန်မှာပဲဆုံးခံစားလို့ရတဲ့အရေးကဆုံးခံကိုယ့်ကိုဆုံးဖုံးပေးလို့ရဆုံးခံပြီအဲဆုံးခံသွားတယ်လို့လို့နဲ့အဲ့ဒီရိတ်သားအကြောင်းတစ်ကြောင်းသွားပြီးဆွေးနွေးရအဲ့ဒီကမ္ဘာတန်ဆရာတော့အရှင်ပြားတို့တဲ့တပည့်တော်ပြောနေရှင်ပြားတို့ဆရာပြစ်တရားကြားလိုက်ဒီတော့အဲ့ဒီသူတို့ဥဒိထားတဲ့မူလဆရာတို့ရေးတာစာအုပ်ကို ဇာမင်းနာနံပါတ်ပါလှမ်းပြပြီးတော့ဒါတာဖတ်အရှင်ဖျားခက်ခရဒါပဲဆိုရင်အဲ့မှာမှသူကနားလည်ပြီးသူလမ်းကြောင်းလေးမှန်သွားတယ်ပေါ့။နောက်ဘုန်းကြီးတို့ကတော့ဗာပြဿနာကြုံလဲဆိုတော့ဒီယောဂီတွေကိုခါလဲပြောပါတယ်ဒီဓကမဏရှုမှတ်တဲ့ပုဂ္ဂိုလ်ဝါယောဒရှုမှတ်တဲ့ပုဂ္ဂိုလ်များဟာဝါယောဒဟာဘုန်းကြီးတို့ဒီလိုရှင်တော်ဖောင်းတာပိန်တာကြီးတယ်လည်းမဟုတ်ပါဘူးတခါတလေကျတော့အထက်အောက်ဖြစ်နေတတ်ပါတယ် လေကိုဝါယောဓာတ်ကိုကြည့်ရဝါယောဓာတ်ရဲ့သဘာဝကိုကြည့်တာပါအဲ့ဒါမှတ်ထားပါဒီကြောင့်ဖောင်းတဲ့ပိန်နဲ့တိမ်မှတ်ထားလိုက်တဲ့အခါကျအဲဝါယောဓာတ်ကဒီလိုထက်အောင်ဖြစ်လာတဲ့အခါမှာဖောင်းမင်းပြောက်တာလို့ဖောင်းမင်းမဟုတ်ဘူးလို့ဒီလိုတွေဖြစ်ကုန်တယ်အဲ့ဒီနေရာမပေါ်ဘဲတခါဒီအထက်နားလောက်ပေါ်တာမျိုးတွေပေါ့ခါကျတော့ဒီဝါယုဒကဒီလိုလဲနေတာမျိုးတွေခါတွေဒီလိုမြန်းနေတာမျိုးတွေဒါခါတွေဒီလိုတောင်းတန်းနေသွားနေမျိုးစုံကြုံတယ် ကိုကဒီဝါယောတကိုတဘာဝဝါယောတရဲ့တဘာဝကြည့်တာကကိုဖြစ်စဉ်လို့ဖြစ်ဖို့ကြည့်တာမဟုတ်ဘူးတရားရှုမှတ်အဲတော့တချို့ကကိုဖြစ်စဉ်လို့ဖြစ်တယ်ထင်တယ်သူကလည်းပုံမှန်ဒီတိုင်းပဲဖြစ်ရလိမ့်မယ်ထင်တယ်အဲလိုမျိုးပြန်လှုပ်ရှုတာအဲ့ဒီချိန်မှာဒီဓာတ်တဘာဝရှုမှတ်တဲ့နေ့ဒီလိုပါပဲဓာတ်တဘာဝရှုမှတ်တဲ့ပုဂ္ဂိုလ်ဒီဝါယောဓာတ်တဘာဝကြည့်နေတဲ့ချိန်မှာတဏှာနဲ့ဆက်ကြည့်ဒီလေးကဒီလိုလဲနေတာမျိုးတွေသူဖဖဖဒီလိုမြန်းနေတာမျိုးတွေကြုံတတ်တယ်အဲ့ဒီကာလမျိုးဆိုရင် အနီးကကတ်မကြည့်အောင်ကတ်ကြည့်ရင်ဖြစ်နေတဲ့အတိုင်းကတ်ကြည့်လိုက်ဘာဖြစ်လဲဆိုမူးပြီးတော့ထိုးအန်တတ်တယ်ဘုန်းကြီးအဲ့လိုခဏခဏဖြစ်တယ်ဒိဋ္ဌာတကူမှသွားထုတ်တော့သူဖြစ်နေတဲ့အတိုင်းမှတော့ဖြစ်နေတယ်မှတော့လဲနေတော့မူးတယ်အန်တယ်ဒါနဲ့လဲနေအဲ့ဒါနဲ့ဘုန်းကြီးတို့လည်းကမ္မဋ္ဌာန်းဆရာတစ်ပါးပြင်ထွက်ပြီးမေးခဲ့ရတဲ့အဖြစ်မျိုးတွေကြုံဘူးတာပေါ့။အဲဒီမေးမှဟိုဆရာတော်က ဒီမှာဒီကမူလကမ္မဋ္ဌာန်းဆရာကြီးရေးထားတဲ့စာအုပ်ကိုထုတ်ပြတာဒီလိုဒီလိုလုပ်ရတယ်အဲ့ဒီလိုကာလာမျိုးဆိုဘုန်းကြီးတို့ကြိုက်တာတော့ဒီလဲနေတာမျိုးကိုကတ်မကြည့်ရဥပမာပန်ကာလဲနေတာကြီးကိုကတ်ကြည့်ကိုမူးတာပေါ့ဗျာပန်ကာလဲနေတာကိုအဝဲနေသိနေအောင်လောက်ပဲကြည်နေရတယ်မြန်နာမျိုးလည်းဒီတိုင်းဒါလေးသိနေအောင်ပဲသူဝါရုတဲ့သူကသူဖတ်ဖတ်ဖတ်ဒီလိုလှုပ်ပြင်ဘက်ကတည်းဘေးကနေထိုင်ကြည်နေတဲ့သဘောမျိုးကြည်ရတယ် ဒါလေးသိနေအောင်ပဲဒါပဲအဲ့လိုကြည့်ရအဲ့လိုမှမဟုတ်နဲ့ကတ်ကြည့်တဲ့အခါကျသူကမူတာအော့တာအာနာဒါတွေဖြစ်တော့ပေါ့ဒါလေးမှတ်ထားပေါ့ဗျာနောက်တစ်ခုကတော့ဒီဝါယတကိုရှုမှတ်တဲ့ပုံကောများပါတယ်ခုပြောချင်တာဝါယတကရှုမှတ်တဲ့ပုံကောများပူလာတို့အေးလာတို့ဒါမျိုးတွေလည်းဖြစ်တတ်ပါတယ်ပူရပူရမှတ်နေပိုးပူတတ်တယ်ဒီဓကမ္မဓမ္မတဲ့ပုံကညီမြအောင် balance ဖြစ်အောင်ပြန်ချင်းရတယ် ပူနေလို့ရှိရင်အေးတဲ့နေရာဆိုက်ကြည့်ပေးရအေးတဲ့နေရာလေးအဲ့ကြညီမြသွားတဲ့ကမှတ်လို့ကောင်းတယ်တိတ်အေးနေတယ်တကူလုံးအေးခဲပြီးတော့နေတတ်တယ်အဲ့ဒါမျိုးကြရင်တော့ပူတဲ့နေရာလေးစိတ်ဆိုက်ကြည့်ရအဲ့ဒါမျိုးလို့ခါလေတိတ်လေးတယ်ခန္ဓာကိုယ်ကတိတ်လေးတာတွေလည်းကြုံလိုက်မယ်တတ်ဘောတဘောဒါပထဝီဓာတ်ခေါ်တယ်လေးနေမှတ်လို့ကောင်းတကူလုံးကိုလေးပြီးမလို့မရှက်ပြန်အဲ့ဒီကြပေါ့တဲ့နေရာလေးဆိုက်ကြည့်ရ ခါကြလေတိတ်ပေါ့နေရင်လည်းပဲလေးတာလေးနဲ့ပြန်ကြည့်ရဘုန်းကြီးတို့စာရွက်တွေပေါ်လေးတက်ဖလဖလဖလနဲ့ဒီလိုပေါ့နေဒီလိုဒီလိုဖြစ်တယ်အဲ့ဒါကိုအလေးတစ်ခုနဲ့ဖိချငြိမ်သွားတာအဲ့ဒါလေးမှတ်ထားဖို့အဲ့လိုစန့်ကျင်ဘက်လေးတွေပြောင်းပြောင်းမှတ်ပေးနေအရှင်ပြေပါအဲ့လိုမှမဟုတ်ဘဲနဲ့လေးတာယူဒီတိုင်းပိန်မှတ်နေမယ်ပူရာယူပုံမှတ်နေမခံမရနိုင်ဖြစ်တော့ခုနဝါယောဒရဲ့သဘာဝတွေကြည့်မယ်ဆိုရင်လည်းအဲ့လိုမှတ်ထားဖို့ဉာဏ်နာတော့လဲတာဆိုကတ်မရှုနဲ့ ကရွှေခေါင်းမှုပြီးအန္တတယ်နော်အဝေးကနေတတိကပ်ပြီးရှုပေါ့အလိုရှုနေတာဒီပူရာတို့အေးရာတို့ကြာရင်လည်းညီမျှတော့ချိန်ပေးရတယ်အဲ့လိုချိန်ပေးရင်သူကသူညီမျှလာညီမျှလာရင်အဲ့မှာ ရှုမှတ်မှုကပိုကောင်းတာပေါ့အဲ့ဒီနည်းနဲ့ဘုန်းကြီးတို့ကရှုမှတ်စေချင်တယ်ဒါကမ္မထံအထွေအနဲ့ခက်ခဲနေခက်ခဲလေးအဲ့လောက်ပဲထားကြအောင်နော်ဘုန်းကြီးတို့နောက်ပိုင်းကြရင်တော့ဘုန်းကြီးဘုရားရှင် စစ်တခါကြရင်ထပ်ပြောပါဦးမယ်အဲ့ဒီခါကြရင်ခက်ခဲဒါကတော့ဘုန်းကြီးတို့အကြံဉာဏ်ပြောတဲ့သဘောတော့ဒီဟာတွေကလည်းပြောတာပြောတယ်တို့ကြလည်းကိုယ်နဲ့မတိုက်ဆိုင်လဲစိတ်ထဲမှာဆွဲမြဲဖို့အခက်တယ်ကောင်းတာတော့ဖြစ်နေတဲ့အချိန်မေးတာအဲ့ဒါဆွဲသွားတက်တက်လို့ပြင်ရတာလေလွယ်တယ်ပေါ့မဖြစ်သေးတာတွေနားထောင်တဲ့အခါကျစိတ်ကမဆွဲဘူးမမှတ်သားမိအဲတော့တရားရှိမှတ်တဲ့ပိုင်းလေး ပြန်ပြောမယ်နော်အဲဒီတရားရှုမှတ်တဲ့ခါကျရင်ဘုန်းကြီးတို့ကဘာတွေဖြစ်တဲ့ပထမဆိုရှုမှတ်ရမှာတတိမြဲရပထမအရိယာဆိုတဲ့တန်ဝင်လေးထွက်လေးတဲ့ပုံမှာတတိမြဲအောင်ကတ်အောင်ကြိုးစားပါတတိမြဲလာရင်ကတ်လာရင် လေဟာထလိုဝန္ဒလားရှင်းရှင်းဝန္ဒလားဒါတွေသိလာပါမယ်နော်အဲ့ဒီမှာတတိထားဘဝက ဒီပေါ်မှာကပ်နေလေကိုတမင်တကာပေါ်တိုးအောင်လဲလှုပ်ရှားမလို့ရှေ့အောင်လဲလှုပ်ရှားတမင်တကာမပြုတ်အောင်ဖြစ်နေတဲ့သဘာဝတန်ရှုဖို့ရည်ကြီးတော့တမင်သက်သက်လှုပ်ရှုနေတော့တမာရီမရဘူးရရတာတမာရီလည်းပြတ်တတ်တယ်အဲတိုးနေရှေးနေရင်ဟောတိုးတာဘလောက်တိုးရလဲရှေးတာတော့ဘလောက်ရှေးရလဲအဲ့ဒီလိုလည်းမဝေဖန်နဲ့မစီစဉ်နဲ့ဝေဖန်စီစဉ်နေလေဒါပညာတွေလွန်ခဲ့တယ်ပေါ့နော်ဘုဇင်နေနဲ့ပြောရင်တော့ဓမ္မဝိဇ္ဇာတန်ဖိုးဇင်လွန်ခဲ့နေတယ်တမာရီပြတ်တတ်တယ် လေးတွေတိုးတာရှိတာအမြဲတမ်းဖြစ်နေတာမဟုတ်ဘူးဗျအဲ့ဒါလည်းသတိထားဖို့လိုဒီမှာဘုန်းကြီးတို့မေးဖို့ရှိတာအရှင်ဘုရားညာသောဘုန်းကြီးဒီနေရာလေးကိုစိတ်လေးထားဖို့ဒီနှာခေါင်းနဲ့နှုတ်ခမ်းကြောင်မြောင်းလေးရှိရအဲ့မြောင်းလေးဒီစိတ်ကိုဒီအလကောင်တော့ကတ်ထားခိုင်းကတ်ပြီးတော့ပုံမှန်ရှုသင်ဒီနှာခေါင်းကထိတဲ့လေလေးကိုကြည့်ရအောင်နော်ထိသွားတော့မှလေရှိမှန်းသိတော့ အဲ့တော့ရှင်မြတ်ဒီကြားလေးမှာရှင်မြတ်သတ်မှတ်တာတော့ဘယ်လိုလုပ်ပြီးတိုးတယ်ရှိတယ်ပြောနေတာတော့ဒါမေးလို့ရအောင်မေးလဲမေးတဲ့နေကုန်မှာလေဟာသူ့တဘာဝအတိုင်းဖြစ်နေပါတယ်တခါတည်းဟန်နေခြင်းနေမယ်တခါတည်းဟန်ကြတော့လေမြန်ခြင်းမြန်နေမှာပေါ့နေပြီးဖြည်းဖြည်းချင်းဝင်နေလို့ရှည်တယ်လို့ဘုန်းကြီးကတောင်းတယ်နေပြီးဖြည်းဖြည်းချင်းထွက်နေရှည်တယ်လို့တောင်းတယ်မြန်မြန်ဝင်နေမြန်မြန်ထွက်တယ်ဆိုရင်တော့တိုးတယ်လို့တောင်းတာပေါ့နော် ဒီအသက်ရှူမှုကအမြဲတမ်းတူညီတာ မဟုတ်တဲ့အတွက်စိတ်ကိုအေးအေးဆေးဆေးထားဖြစ်နေတဲ့အတိုင်းရှုနေဖို့ရည်ကြီးတယ်။အဲ့လိုရှုရင်ရှုနေလဲတမရီအားကောင်းလာရင်ပါရမီနဲ့လည်းဆိုင်တာပေါ့နော်။ပါရမီရှိလာရင်လည်းဒီအတူရှိပိုင်းမှာလည်းနမိတ်တွေပေါ်လာတတ်ပါတယ်။အဲ့တော့လေးအတူရှိအပိုင်းမှာတတိထားမှာတိုးနေတော့ဟုတ်လား ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်တိုးနေတဲ့ပိုင်းကျတော့ကရဏာနီးနဲ့ရေတွဲရတာစိတ်မငြိမ်ကရဏာနီးနဲ့ရေတွဲရတာဆင်ပြေတော့ဟောစိတ်ငြိမ်တဲ့ကရဏာနီးမကြိုက်ဘူးဆိုရင်လည်းဒီတိုင်းမှာဝင်လေထွက်လေဝင်လေထွက်လေဒီလိုလေးပဲသဘာဝတိုင်ရှုနေပေါ့ရှိတယ်ဆိုတော့ခုနကဖြည်းဖြည်းချင်းဝင်တယ်ဖြည်းဖြည်းချင်း ထွက်တော့ပေါ့အဲ့လိုချင်းကာလမျိုးပြောတယ်အဲ့လိုဖြည်းဖြည်းချင်းထွက်တဲ့အခါကျ ဝင်လေစိတ်ကပြီးနေသူမပြီးသေးဖြည်းဖြည်းချင်းဝင်တာထွက်လေစိတ်ကပြီးသူမပြီးသေးဖြည်းဖြည်းချင်းထွက်တာအဲ့လိုရှည်တဲ့ကာလမျိုးကြဂဏနာနီးမှတ်လို့မရဘူးပြအဲ့ဒီခါကျအနုဘာနနာနီးနဲ့မှတ်အနုဘာနာနီးဆိုဒီရှည်တဲ့လူတစ်ခုလုံးပေါ့အစအလယ်ဆုံးသိအောင်ကျင့်ရနော်တတိမေယပထမဒုမာတို့ရှိသည်နံပါတ်1ကတတိမြဲလာရင်တတိကတ်လာရင်လေဟာတိုးတိုးဝင်လာရှည်ရှည်ဝင်လာဘုန်းကြီးတို့သိပါတယ်နော်အဲဒီ တူတူဝင်နာတော့မှားရတာလွယ်တော့ဗောရှေရှေဝင်လာတဲ့ခါကျရင်အဲ့မှာနောက်နံပါတ်3ရောက်တော့တပ္ပကာယဗောပရိတံဝေဒီဆိုအစလည်းဆုံးသိအောင်ကျင့်ရမယ်စလည်းဆုံးသိအောင်အဲ့ဒါအနုဘာနာနိခေါ်တယ်ဒီအနုဘာနာနိမှတ်တဲ့ခါကျရင်အဲ့ဒီမှာလည်းတတိထားဖို့ကစလည်းဆုံးအစပိုင်းမှာကျတမာရီအောင်မကောင်းစလည်းဆုံးတိကျမသိဘူးပြအစပိုင်းသိမယ်ဆုံးပိုင်းသိမယ်လည်းပိုင်းမသိတော့ ဒါကြတဲ့အစပိုင်းမသိလိုက်အဆုံးပိုင်းမှာပဲသိလိုက်တာရှေ့ရှေ့ဝင်သွားတယ်သိလိုက်တယ်ကိုယ်စိတ်ထဲမှာလို့ထင်ရှားမသိအဲ့တော့ဘယ်လိုဖြစ်တာလဲဆိုယောဂီကအစကဒါလားအလယ်ကဒါလားအဆုံးကဒါလားအဲ့လိုဝေဖန်နေတယ်စီစစ်နေတယ်အဲ့လိုလည်းမလုပ်ပါနဲ့အตาလေးပဲလိုက်ကြည့်နေနော်အဲ့လိုလည်း အစကဒါအလေအဆုံးအလေကဒါအဆုံးကဒါအဲ့လိုလေလိုက်မှတ်ရှာမလို့စဉ်းစားပြီးလိုက်မှတ်ရှာမလို့မှတ်နေရင်တမာရီပြတ်တတ်တယ်ရထားတမာရီလည်းနောက်တာမဖြစ်နိုင်ရထားတမာရီလည်းပြတ်တတ်တယ်အစအလေဆုံးကိုပဲသိနေရင်စိတ်ထဲမှာသိနေ နားလည်းနေရင်ခံစားနေတော့လောက်အတိလေးကတ်ကြည့်နေတချို့ကတော့အဆိုလေးထက်မှမှတ်မှကျင်နာရတယ်ဆိုတော့ဒါလေး ဒီအစလည်းဆုံးကိုထက်မှတ်ခြင်းပေါ့အဆိုလေးပေါ့ဒါလိုဟိုတနေ့ကလည်းဘုန်းကြီးပြောပါလေဝင်ဝင်ဝင်ဝင်ဝင်ထွက်ထွက်ထွက်ထွက်ထွက်ထွက်မဆုံးမခြင်းပေါ့လေဒီအဆိုလေးတချို့အဆိုလေးထက်မှတ်မှစိတ်ကကတ်တယ်အဲ့ဒီလိုလည်းမှတ်နိုင်တယ်အဓိကကတော့ဘုန်းကြီးတို့လူကျင်တာပါလေဆိုဒီအာယုံမှာအဆိုထဲ့တယ်မထဲ့တယ်အတိလေးကမှတ်ဖို့ပဲအဲ့ဒါဆိုလုံတော့ပါဒီနေ့ဒီလောက်နဲ့တော်မယ်နော်ဘာဖြစ်လို့လဲဆို6နိုင်ထိုးသွားဒီနေ့ဟောပြောဆွဆုံးမာတဲ့တရားတော်များကို ဆိုဆိုမှတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။အာဓုသာဓုသာဓုအဲ့ဒါဆိုရင်ဆရာတော်ဒီကိုဒီတစ်ပတ်အလှူရှင်စည်ရင်းကိုအရင်ကြီးညာဝင်ပေးပါဗျာတပည့်တော်ကြီးညာလိုက်ပါဗျာဟုတ်ပါပြီ ဒီတစ်ပတ်ညာထားတဲ့ဟာတွေကတော့ပေါ့နော် Grace Stanlin Johnson Lin Family ကနေပြီးတော့ဆရာတော်အတွက်ကိုဒေါ်လာ100ပြီးတော့ဒီမေတ္တာနန္ဒဘုန်းကြီးကျောင်းအတွက်ဒေါ်လာ100ဓမ္မသင်တန်းအတွက်ဒေါ်လာ100စုစုပေါင်း300လှူဒန်းပါတယ်ပြီးတော့ဥအောင်ထွေဒေါ်ခင်မာလွင်နဲ့မိသားစုနဲ့တငယ်ချင်းများကဆရာတော်အတွက်ဒေါ်လာ900လှူဒန်းပါတယ်ဒေါက်တာမောင်မောင်ခင်တွင်တွင်ဝင်သားကောင်းခန့်စော်မိသားစုကဆရာတော်အတွက်ဒေါ်လာ100 တပတ်တင်တဲ့အတွက်ဒေါ်လာ100စုစုပေါင်းဒေါ်လာ200လှူဒန်းပါတယ်မြန်မာပြည်မှာဒေါ်အေးအေးဝင်းဒေါ်ညိုညိုဝင်းလှဲတန်းရန်ကုန်ကဆရာတော်အတွက်ဒေါ်လာ150ဓမ္မသင်တန်းအတွက်ဒေါ်လာ150စုစုပေါင်းဒေါ်လာ300လှူဒန်းပါတယ်ခင်ဗျာဘယ်လိုမှမပြောင်းတာဒါတို့ခေါ်ပါနော်နောက်တစ်ခုဆရာတော်တပည့်ဒါသူတပည့်တော်တပည့်တော်ပြင်ကျင်ပါတယ်ဟိုဟာခရစ်စတန်လင်းနဲ့ဂျွန်ဆင်လင်းက ဟိုဆရာတို့အတွက်နမောကမ္မတရားနောက်ပြီးတော့ class တွေဒေါ်လာတရားနောက်ဆုံးမိတ်တရားကတော့သူဆရာတော်စာအုပ်ထုတ်ဖို့အတွက်လူလူတန်းပါတယ်ရှင်ဗျာဟုတ်ပါဟာဒါတို့ခေါ်ပြီးမှပြောနော်อืมတက်ပါဗျာကောင်းပါอืมခိုင်ဘုန်းကြီးတို့တရားထိုင်ကြမယ်နော်တက်တောင်တက်သာစီဝံသွားခြင်းတဲ့ပုဂ္ဂိုလ်လည်းသွားပါသွားခြင်းတဲ့ပုဂ္ဂိုလ်ကိုယ်အတန်လေးကိုပိတ်သွားပါနော်အဲဘုန်းကြီးတို့ခါတိုင်းတော့ဘုန်းကြီးက ပရိကမ္မအပိုင်းမှာစနေကြောင်ပေါ့လေဒါတွေမေ့ပြီးမပြောပြဘူးစာပိုင်းတော့ပြောပြတာပရိကံနေကဘာလို့ရလဲဆိုစစချင်းဆရာသမားတွေပြင်မိဘဆရာသမားတွေပြောမှဆိုမှဘုရားတရားတန်ခါပေါ်မှာ ပြင်မာတာတွေရှိလိုက်နေပဲဒါလေးတွေပြည့်ပြောက်တော့စိတ်ထဲကနေလေးလေးနက်နက်ဒါထားတောင်းမှာအဲဒီကာလမျိုးဆိုရင်တော့ပို့ပြီးတရားထွားပို့ကောင်းတော့ပြီးတော့လေ လောက်တဲ့လမ်းစဉ်တွေနဲ့စနစ်ကြဒါကြောင့်မို့တရားမထိုင်မှာဘုန်းကြီးတို့ယနာသုံးပါးနဲ့တကွမိဘဆရာတော်ပညာရေးအရိယသူတော်ကောင်းတွေကိုဖြုံပြမထားခဲ့ရှင်ကတော့တောင်းပန်ကြရအောင်အလုံးလိုက်ဆိုပါအရှင်ဖေရာတပည့်တော်သည်တပည့်တော်သည်ဘဝတန်တရားဘဝတန်တရားဆက်ဆက်မှာဘဝတန်တရားဆက်ဆက်မှာစာ၍စာ၍ ယနေ့ချိန်ထိယနေ့ချိန်ထိဘုရားတရားတန်ခါဘုရားတရားတန်ခါယရနာ၃ပါးယရနာ၃ပါးိဗဆရာသမားများကိုိဗဆရာသမားများကိုပညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကိုကာယကံကာယကံဝစီကံဝစီကံ မနောကံတို့ဖြင့်မနောကံတို့ဖြင့်ပြမကျุလွန်မိခဲ့လျင်ပြမကျุလွန်မိခဲ့လျင် ခွလွန်ပါယံခွလွန်ပါယံတောင်းပါအပါသည်ရှင်ဖေဟာတောင်းပါအပါသည်ရှင်ဖေဟာစိတ်ထဲမှာလေးလေးနက်နက်ထားတောင်းပါနော်ကိုရင်ကိုပဲအတော်အတော်ခုအချိန်မှာပဲခက်ခဲကြုံကြုံခက်ခဲကြုံလာရင်အဲ့လိုစိတ်ထဲလေးနဲ့ထားတောင်းမယ်စိတ်ထဲမှာကြည်လင်ငြိမ်ချမ်းတော့အပြစ်ကင်းသလိုခံစားတော့အထုလို့ကောင်း နောက်တစ်ခုသုံးချိန်ကတော့ချိန်နေတဲ့အတွက်တစ်ချိန်ပဲခြားပြီးနောက်တစ်ခုကိုယ်ခန္ဓာကိုယ်နဲ့ကိုယ်အသက်ကိုဖျားလဲအာရတယ်ကမ္မဋ္ဌာန်းဆရာလဲအနိဋ္ဌာဒါမှခက်ခဲတွေကိုတွေ့ကြုံလာကြကြော်လွားလို့လွယ်တယ်လိုက်ဆုံးမယ်ရှင်ဖျားရှင်ဖျားတပည့်တော်သည်တပည့်တော်သည်တရားထုတ်နေသည်တရားအထုတ်နေသည်ချိန်ကာလအတွင်း၌ချိန်ကာလအတွင်း၌တပည့်တော်ဤ တပည့်တော်ဤအသက်နှင့်ခန္ဓာကိုယ်ကိုအသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရားအား၎င်းမြတ်စွာဘုရားအား၎င်းကမ္မထံဆရာအား၎င်းကမ္မထံဆရာအား၎င်းအနင်းပါ၏ရှင်ဘုရားအနင်းပါ၏ရှင်ဘုရားတကယ်လို့တစ်တွေရှိလာရင်လည်းသူကတော့ဝိသုဒ္ဓိမေတ္တူကတရားပြပါဖို့လျှောက်ထားတောင်းပါမယ်လို့ဆိုပါတယ် ဒါလေးလည်းဆိုကြည့်လိုက်ပါအရှင်ဖေယာအရှင်ဖေယာတပည့်တော်သည်တပည့်တော်သည်သံဃာဝဆင်းရဲပေါင်းမှသံဃာဝဆင်းရဲပေါင်းမှလွမြောက်ပါရခြင်းကျိုးငါလွမြောက်ပါရခြင်းကျိုးငါကမ္မထံတရားအထုံဤကိုကမ္မထံတရားအထုံဤကိုသင်ပြပေးရန်သင်ပြပေးရန်လျှောက်ထားတောင်းပန်ပါ၏ရှင်ဖေယာ လျှောက်ထားတောင်းပန်ပါ၏ရှင်ဖေဟာ။အဲကဲတော့ကဲတော့ပြီးတော့ခွန်ကြီးတို့ထိုင်ကြမယ်။ထိုင်တဲ့အခါကျတော့ဘုရားကုံတော်ပွားပြီးစထိုင်လို့ရတယ်။ဝိသုဒ္ဓိမကတော့အာနာပါနာထုတ်တဲ့ပုဂ္ဂိုလ်များဘုရားကုံတော်ပွားပြီးမှထိုင်ကောင်းတယ်ဆိုသူကတော့ဘုရားကုံတော်ညွန်ပြထားတွေ့ပါတယ်။အကြောင်းကိုခုဘုရားကုံတော်စတင်ပါမယ်။ဘုရားကုံတော်တင်တဲ့အခါကျတော့ဒီဘုရားကုံတော်တွေက ဂုံဘုံတစ်ခုခုပေါ့ဗျာဒါလေးအာယုံပြုပြီးပွားနေပွားတဲ့အခါကျတော့ဘုန်းကြီးတို့ကမ္ဘာတန်းဆရာများတော့ဘယ်လိုညွန်လဲဆိုတော့ဖေရယောပွားတစ်စီဆိုအာယုံပြုခိုင်းပါအာယုံပြုပြီးတော့ဒီဖေရယောပွားတစ်စီကိုတကယ်ကို တက်တော်ထင်ရှားဖေရလို့အာယုံပြုပါအာယုံပြုပြီးတော့ဂုဏ်တော်တစ်ခုပါပဲအကုန်လုံးလိုက်ဆိုကြအောင်လွယ်လွယ်ကူတာလေးပြောအောင်အရဟံ လူနာမြမတတ္တဝအပေါင်းတို့ဤပူဇော်သူခံယူတော်မူတိုင်သောမြတ်စွာဘုရားကိုယ်စိတ်ထဲပါပဲလိုက်ပွားပေါ့နော်အရဟံလူနာမြမတတ္တဝအပေါင်းတို့ဤပူဇော်သူခံယူတော်မူတိုင်သောမြတ်စွာဘုရားဂုဏ်တော်ဆင်ញင်တဲ့ခါကျတော့ပုံတော်မှာအာယုံပြုဂုဏ်တော်တွေကိုဆင်ញင်တော့ညံလည်းပါတော့ပေါ့နော်အဲလူတွေနဲ့ဒီပြမာတွေကဘုရားကိုရှိခိုးကြတယ်ပူဇော်ကြဘာဖြစ်လို့လဲ ဘုရားရဲ့တဏ္ဍာမှာလောဘဒေါသမောဟတွေဒီစိတ်ညစ်ကြေးတွေကင်းပြီးငြိမ်းအေးကိလေသာတွေကိလေသာအပူတွေရတ္တမညာနဲ့ဖြည့်ဆည်းထားတော့ငြိမ်းအေးနေလို့စိတ်ဝေရရကလေးတောင်မှမကောင်းဘူးပြုလို့မပြုလို့တာလောဘဒေါသတွေရှိနေသည်လောဘတွေရှိနေသည်ဘဝ ဘဝတန်တွေကတဘွားကြီးတဘွားတဘွားကြီးတဘွားဖြစ်ရမယ်ဖြစ်တဲ့ဘဝနဲ့မအိုနာသေးပေါ့နတ်မြမာတွေဆိုရင်တော့အိုရာနာရာမထင်ရှားမြဲသေးတာတော့ဖြစ်တာပါဘယ်ဘဝရောက်ရောက်သေးကြမှာအဲ့ဒီသေးတတ်တဲ့ဘဝအိုတတ်တဲ့နာတတ်တဲ့ဘဝတွေဘုရားအရတ္တမညာနဲ့ဖြစ်စည်းပြနောက်တာဓာမျိုးတွေဘဝတွေမဖြစ်တော့ငြိမ်းချမ်းတဲ့နေရာကိုရောက်ရှိသွားပြီ အဲဒီလိုရောက်ရှိသွားတဲ့အတွက်ဘုရားကိုလူတွေနတ်တွေပြမတွေရှ िख ိုးကြတယ်ပူဇော်ကြတယ်ဘုရားစိတ်ွယ်ရကလေးတောင်မှမကောင်းမှုမပြုဘူးဒါကြောင့်မို့လူတွေနတ်တွေရှ िख ိုးတယ်ပူဇော်တယ်လေးစားတယ်အရဟံလူနာမြမတတ္တဝါပေါင်းတို့၏ပူဇော်ထုကိုခံယူတော်မူတိုင်သောမြတ်စွာဘုရားအရဟံလူနာမြမတတ္တဝါပေါင်းတို့၏ပူဇော်ထုကိုခံယူတော်မူတိုင်သောမြတ်စွာဘုရား ပုံတော်ပေါ်မှာခုံတော်တင်ပွားပေါ့ပုံတော်ပြောက်သွားတယ်ရေးမကြည့်ပါဘူးအာယုံပြုလို့လွယ်အောင်လို့တာပုံတော်ခွန်ကြီးကညွှန်သွားနောက်တော့တတိလေးနဲ့ပဲအစမပြတ်အောင်မိမှတ်ရဉာဏ်လေးနဲ့တွဲတဲ့တတိဉာဏ်ပါတဲ့တတိပေါ့ ဘုရားကုံတော်ပွားပြီးမေတ္တာလည်းပွားစေချင်ပါတယ်ဒီခေတ်ဒီကာလဆိုမေတ္တာပွားတာလည်းအရေးကြီးပါတယ်ဘုရားကမေတ္တာပွားမှအန္တရာယ်တွေဘေးတွေကနေကင်းလွတ်တယ်ဆိုမိတ်တာရဟန္တာတွေဖြစ်ပဲစေမေတ္တာတရားကရုဏာတရားနဲ့မနေအန္တရာယ်ရှိတယ်ပြုတရားမိတ်ထားတာရှိပါတယ်ဒါကြောင့်မို့ခုလိုယောဂဆိုပြီးဖြစ်နေတဲ့ချိန်ကာလမျိုးမေတ္တာလည်းလိုပါတယ် မေတ္တာဆိုတော့ခုနလိုဘုရားကုံတော်လေးပေါ်ရသွားကိုယ်စိတ်ကအေးသွားငြိမ်းသွားအဲလိုငြိမ်းအေးတဲ့စိတ်တွေကိုသူများဆေလွတ်တာတခြားပုဂ္ဂိုလ်တွေပြန်နေတဲ့ကင်းကောကြမ်းမှချမ်းသာဖို့ကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်တွေဆေလွတ်နေတဲ့ပို့လွတ်တဲ့သဘောကိုမေတ္တာလို့ခေါ်ပါတယ်မေတ္တာပို့တယ်လို့ခေါ်တယ်တချို့ကြောင့်ဘုရားကုံတော်ပွားခြင်းမရဘူးဆိုရင်တော့မေတ္တာတတ်ဖြစ်အောင်လုပ်ရတော့မေတ္တာဆိုတော့ အေးတဲ့သဘောချစ်တဲ့သဘောပူလောင်တဲ့သဘောပေါ့စိတ်တွေပူလောင်နေတယ်မေတ္တာဓာတ်မဖြစ်ဘူးစိတ်တွေအချမ်းနေမှာမေတ္တာဓာတ်ကဖြစ်တာခုလိုဘုရားကုံတော်ဘာလို့မေတ္တာဓာတ်တွေဖြစ်သွားပြီမေတ္တာဓာတ်တွေဖြစ်သွားတော့ဘုန်းတို့ဒီတော်တဲ့တောင်းနဲ့နေတဲ့ပုဂ္ဂိုလ်များတို့အနေနဲ့များတယ်အဲဒီလိုပုဂ္ဂိုလ်များပေါ့သုတ်တန်တင်ញိုင်းနေကျင့်တဲ့ပုဂ္ဂိုလ်များအဲဒီလိုပုဂ္ဂိုလ်အနေနဲ့များ များတော့ဘာလို့လဲမေတ္တာ ခန္ဓာတော့မေတ္တာပုံတွေကိုပို့ရတယ်ခန္ဓာတော့မေတ္တာပုံတွေကြတော့အဓိကတော့အန္တရာယ်ရှိတဲ့တိရိစ္ဆာန်စိုးတွေပါအဲဒီပုံကိုယ်တွေကိုသီတအာယုံပြုပို့ခိုင်းတာမွေတို့ဒါတွေမွေစိုးတွေကိုက်ပြီးတော့ဘုရားရှင်လက်ထက်မှာတချို့ရဟန်းတော်တွေဒုက္ခရောက်သေလာတွေရှိတော့ကြောင့်ဘုရားရှင်ဒီခန္ဓာသုံးမေတ္တာပုံတွေကိုတောင်းတောင်းနေနေတဲ့ပုံကိုယ်တွေဉာဏ်နဲ့သွားတဲ့ပုံကိုယ်တွေဒီ တော့ကိုကျင့်သုံးရမယ်ဒါညွန်ထားတယ်အဲကြောင့်မို့အခုချိန်မှာလည်းဒီမေတ္တာပုံဤပုံကလေးတွေအတွက်လည်းပုံလို့ဘယ်လိုပါဆိုခန္ဓာသုံးမေတ္တာပုံဤကတော့စိတ်ထဲနားလေထားဝေကတတ္တဝါ၄စုခွဲတယ်ခြေမရှိတဲ့တတ္တဝါတွေတစ်မျိုး ခြေနှစ်ချောင်းရှိတာတစ်မျိုး ခြေလေးချောင်းရှိတာတစ်မျိုးခြေအများကြီးရှိတာတစ်မျိုးခြေမရှိတဲ့တတ္တဝါတွေမိုးရီတွေပေါ့ဗျာဒီကောင်တို့ဘုလောက်လန်းတို့ဒီကောင်တွေ ပဲကြည့်တို့ရှိတယ်မှာဆိုငါးတွေပေါ့ငွေတွေလည်းရှိတာငကားတွေလည်းရှိတာဒီကောင်တွေအာယုံပြုပြီးတော့ခြေမရှိပါတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကိန်းစင်ဝေးငြိမ်းကြပါစေဖြည်းဖြည်းမှမှလေးပေါ့အဲသူတို့ပေါ်မှာတကယ်ကိုကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်တွေအေးချမ်းတဲ့စိတ်တွေစေလွတ်နေတာဒါကိုမေတ္တာပို့တယ်လို့ခေါ်ပါသူတို့လည်းအာယုံပြုပါတယ်သူတို့ပေါ်မှာတကယ်ကိုငြိမ်းချမ်းလို့တဲ့စိတ် ချမ်းသာလို့တဲ့စိတ်ဘေးရတဲ့ကင်းလို့တဲ့စိတ်လေးလည်းထားခြင်းမရှိပါတတ္တဝါချမ်းသာကိုစိတ်ငြိပါစေဥပယံဘေးကင်းစင်ဝေးငြိကြပါစေထက်ခထက်ခပို့ဒါတော့ဆိုလိုကောင်းလို့ဆောင်းဘုတ်လင်္ကာလေးပေါ့ဒါရိုက်ဆောင်းဘုတ်လင်္ကာမကြိုင်ခြေမရှိတဲ့တတ္တဝါလေးပြန်တဲ့ကင်းဝါချမ်းမာလို့ချမ်းသာကြပါစေ။ ချိန်မြေတဲ့တ attva တွေပြည့်နေတဲ့ကင်းကွာချမ်းသာလို့ချမ်းသာကြပါစေတို့ကိုချိန်မြေတဲ့တ attva တွေနှလုံးစိတ်ဝအေးချမ်းကြပါစေချိန်မြေတဲ့တ attva တွေနှလုံးစိတ်ဝအေးချမ်းကြပါစေကိုကြိုက်တယ်လို့ပို့နိုင်တယ်နော် ခြင်းရေးတဲ့တ attva တွေပြီးတော့ခြေနဲ့ချောင်းရေးတဲ့တ attva တွေလူတွေရင်ပို့လိုက်ပေါ့နော်လူတွေကတော့ခုချိန်မှာကာယောဂါကြီးဖြစ်နေတော့ရောဒါအတွက်ဒီကဘာမြေကြီးပေါ်မှာရှိတဲ့လူတွေအာယုံပြုလူတွေကအာယုံပြုခြေနှချောင်းရှိပါတတဝါချမ်းသာကိုစိတ်မြဲပါစေဥပယံဘိကင်းစင်ဝိငြိမ်းကြပါစေ လွယ်လွယ်ကူဒကမာကြီးများဒကာကြီးများအသက်ကြီးတဲ့ပုဂ္ဂိုလ်များပုံရကဘာမီပေါ်မှာရှိတဲ့လူလူပုဂ္ဂိုလ်တွေနှလုံးစေဝါဤချမ်းကြပါစေနှလုံးစေဝါဤချမ်းကြပါစေပြေးပြေးမှန်မှန်လေးပေါ့ လူတွေပြီးတော့ကြက်တွေငှက်တွေပေါ့ကြက်ငှက်တွေလည်းခြေနဲ့ချောင်းရှိတာဒီကောင်နဲ့အာယုံပြုဖို့တိတ်ဆိတ်တွေညာတွေတောတွေတောင်တွေငှက်ဆိုးထိုးကြတာအဲ့ဒီကောင်တွေရှိရင်လည်းဒုက္ခဖြစ်တယ်အဲ့တော့သူတို့ကကိုယ်နှောက်ရှက်မပြေအောင်ခြေချောင်းရှိတဲ့တတ်တော့အာယုံပြောမှလည်းကြက်ငှက်တွေ ခြေနိချောယိဝတ္တတောချမ်းသာကိုယ်စိတ်မြဲပါစေဥပါယံပိကိစ္စဝိငြိမ်းကြပါစေ ခါလေးကိုယ်ရင်ကိုယ်အားထုတ်နေပြီကြောက်ထိုက်ကြောက်တဲ့လန့်တဲ့စိတ်လေးတွေဖြစ်တတ်တယ်အဲကြောင့်မြင်ရမမြင်ရပုံကိုယ်တွေပေါ့နတ်မြမာတွေတစေသေးတွေပြိတ္တာတွေစာရည်ဒီလိုပုံကိုမြင်တော့မမြင်ဘူးပေါ့သူတို့မှန်စာပြီးအာယုံပြုတ်ပေါ့ကိုယ်ရင်ကိုယ်ဖြစ်ပြီးကြောက်စိတ်လေးတွေဝင်တတ်တယ်အဲလိုပို့တိုင်းတော့ကြောက်စိတ်မဖြစ်တော့ခြင်းချောင်းရည်တဲ့တတ်တော်တွေပြန်နေကင်းကကြမ်းမှချမ်းသာကြပါစေ။ အာယုံပြုမှာကုဏနတ်ပြုမှာတွေတသိသေးတွေကိုယ်နီးပေါင်းခြင်းမှရှိတဲ့မြင်ရမမြင်ပုဂ္ဂိုလ်တွေပြန်နေတဲ့ကင်းကွာကြမ်းမှလို့ချမ်းသာကြပါစေခုနလိုအဆိုးလေးနဲ့လည်းပို့လေခြင်းကြောင်းရှိပါတတ်တော်ချမ်းသာကုသိုလ်မြဲပါစေဥပယံပိကင်းစင်ဝေငြိမ်းရကြပါစေရခြေလေးကြောင်း သွားမယ်နော်ခြေလေးကြောင်းရှိတဲ့တ attva တွေကြောင့်အများကြီးပါခွေးကြောင်ကြွက်ဒီတ attva အာယုံပြုခြေလေးကြောင်းရှိတဲ့တ attva တွေပြင်းရတဲ့ကင်းကွာချမ်းသာလို့ချမ်းသာကြပါစေခြေလေးကြောင်းရှိပါတ attva ချမ်းသာကိုယ်စိတ်မြဲပါစေဥပါယံပြီးခင်ရှင်ဝေငြိမ်းကြပါစေ ခြေလေးကြောင်းတွေလည်းမျိုးမျိုးခွဲနေကိုယ်ပေါ်မှာရှိမဲ့ခြေလေးကြောင်းသစ်ပင်ပေါ်ရှိတဲ့ခြေလေးကြောင်းတစုချင်းတစုချင်းအများကြီးပုံလို့ရခြေထဲမှာခြေလေးကြောင်းအားတို့လိတ်တို့မိကြောင်းတို့ရေမြင်းတို့ရေစင်တို့ဒီကောင်းတွေအာယုံပြုတ်ဖို့သစ်ပင်ပေါ်ခြေလေးကြောင်းဆိုတာတောက်တဲတို့ပဲုံကြောင်း ပုတ်တင်တို့ရှင်းတို့မြောက်တို့ ဝဝုံလေးတွေပင်နာဝဝုံလေးတွေဒီအကောင်လေးတွေအာယုံပြမေတ္တာဘုံ နောက်ချိန်များရှိတဲ့တတ္တဝါဒါကြတော့ဒီတော့တဲ့တောင်းနေဆိုတိတ်ဆိုတော့ခချင်များနေပါတယ်ပြင်ပြီးကောင်းနေတရားကိုက်လို့ရင်တော်တော်လေးနာတယ်အဲဒီကင်းနဲ့ပတ်သက်တဲ့တတ္တဝါတွေအာယုံပြုလိုက်ပါချိန်များရှိပါတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပါယံပေကင်းစင်ဝေငြိကြပါစေ နောက်ချင်းနေရင်နေပြားတွေပရုံးတွေပေါ့ကိုယ်ခန်းတဲ့ကိုယ်ကတော့ပြဿနာမရှိပါဘူးပြင်ဘက်မှာအထုတ်တဲ့ပုံကောများကြအဲ့လိုပုံကောတွေကလည်းနှောက်ရှက်ပေးတယ်အဲ့လိုအကောင်းမလောင်းတယ်သူတို့တစုအာယုံပြုပြီးမေတ္တာပို့ခြေများရဲ့ရှိပါတတ္တဝချမ်းသာကိုယ်စီမြဲပါစေဥပါယံမေကင်းစေဝဉ္ဇေကြပါစေမြေယူပေါ်ထိုင်နေတော်တဲ့တောင်တွေကြတင့်တယ်လို့ဘောတစ်ပင်ရင်တို့ခြုံဖို့အောင်တို့ဒါလေးတွေ နည်းနည်းပါလဲပြီးတော့ခင်းလေးနဲ့တခုနဲ့ထိုင်အဲဒါကြောင့်ပွဲစိတ်တွေကျင်းနေကျင်းတဲ့တွေခါကျင်းနေတက်ပြီးကြိုက်တတ်တယ်မေတ္တာပို့ရင်လည်းဒါရနိုင်တတ်ပါတယ် ခုရှန်စားပြီးကိုနှစ်သက်တဲ့ကမ္မဋ္ဌာန်းကိုစားပြီးပွားလို့ရပါတယ်။အသက်သမားများတော့အာနာပါနအထုပ်ပါနော်။တခါမှမလုပ်ဘူးတဲ့ပုဂ္ဂိုလ်ကတော့ပုံမှန်သက်ရှုသွင်းမယ်။နှာခေါင်းနဲ့နှုတ်ခမ်းကြားမှာရှိတဲ့မြောင်းလေးရှိတယ်အဲမြောင်းလေးအလဲကောင်မှာစိတ်ကကတ်တာ။ပုံမှန်ရှုသွင်းမယ်။နှာခေါင်းကထိပါဝင်လေပုံမှန်ရှုထုံးမယ်။နှာခေါင်းကထိသွားထွက်လေပေါ့။အဲ့ဒါလေးပဲဒါလေးကြည့် ဝင်လေထွက်လေဝင်လေထွက်လေအဲ့လိုမှလို့မကြိုက်လို့မစိတ်ကကတ်ချင်မှကတ်ရနော်စာမှာကဟိုထွက်ဒီထွက်အဲ့လိုမကြိုက်တော့အရေးတွက်နေမှာဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်အဲ့လိုရေးတွက်နေမှာ၈ခုတည်းအောင်မှတ်မယ်အဲ့လိုမှတ်တခါကြာရင်လေးပေါ်မှာလည်းစိတ်လေးကကတ်နေအောင်ကြိုးစား အရေးအတွက်ကလည်းမှောင်ကြိုးစား။ဒါရှစ်ခုလောက်တာရအောင်လုပ်လိုက်။ရတာစိတ်ကကျေနပ်လာကျေနပ်ရတယ်ရောရှစ်ခုရှစ်ခုမပြီးမချင်းဒီလိုပဲမှတ်နေပေါ့။အဲလိုမဆပုဂ္ဂိုလ်များကဘုန်းကြီးအတန်နဲ့ကြားလာတယ်။ကျန်တဲ့ယောဂီအောင်တွေမှတ်နေကြပုဂ္ဂိုလ်လည်းဘုန်းကြီးတောင်ဂယုမဆိုင်ပါဘုန်းကြီးအတ္တသမားကြီးရွယ်တယ်။အတန်နေပေး ဘေးတန်တွေဂိူးဆိုင်ဆရာမလို့လူတန်တွေလူလုံးတဲ့တန်ကားတန်ယထာတန်မှတ်ဆရာမလို့အနတ်နေရနာတယ်မှတ်ဆရာမလို့ဒီကုတရားမျက်စိထဲမှာမြင်နေရအာယုန်ထဲမှာပေါ်နေတယ်မှတ်ဆရာမလို့ခုလိုနည်းနည်းထိုင်တာကြားလာရင်နိုင်ခြင်းကြိုက်ခဲမှုတွေပေါ်လာတတ်တယ်အဲလည်းမမှတ်နဲ့အခါနိုင်လာပြင်လိုက် ကိုယ်ကလည်းမမလေးထားခေါင်းကလည်းမမလေးထားအဲ့ဒီမှာသူကပို့ပြီးတော့လေယာဖြောင်းတမ်းပြီးရှူမှလို့ရှူရတာလွယ်ရှူရတာလွယ်ခေါင်းကလည်းငယ်နေခေါင်းကိုယ်ကလည်းကိုင်းနေမှဆိုလေယာအဝင်ထွက်သွားလာမှမှတော့ရှူမှခက်တယ်ကျိုးစားဘုန်းကြီးဒီကနေ့ကြည်ပြီးဆောက်ရှောက်နေ ပေမှလောက်ပေမှလိုက်ခေါင်းကငိုက်ကြသွားတယ်နော်ခေါင်းလေးနည်းနည်းလေးပြန်မှတ်ကိုယ့်အကိုသတိထားပြီပြန်မှတ်ပေးတဲ့တဲ့လေးမှတ်အဲ့ဒါမှမှတ်လို့ကောင်းလောက်ပေမှလိုက်ခေါင်းကငိုက်ကြသွားရရှုမှတ်တယ်ဆိုကိုယ်စိတ်ကိုယ်ခန္ဓာကိုဘာဖြစ်နေလဲတတိလေးနဲ့စောင့်ကြည့်တတိပဋ္ဌာန်လို့ဒါကြောင့်ခေါ်တော့ တရားပြောရင်တော့တတိအကောင်လေ့ကျင့်လုပ်ပြီးနေတာတတိအကောင်လာရင်ကိုယ်စိတ်ဘာတွေဖြစ်လာရင်ဘာတွေဖြစ်နေတယ်သိပါတယ်ကိုယ်ခန္ဓာကိုယ်လိုဖြစ်နေတယ်သိတယ် တတိနဲ့ပြောတဲ့ပုဂ္ဂိုလ်များတတိနဲ့နေတဲ့ပုဂ္ဂိုလ်များအမှားနေတာပေါ့ လုံနေကြရှုမှတ်နေကြပုဂ္ဂိုလ်များတို့ကိုယ်ကမ္မထံကိုဆက်ရှုပါဘုန်းကြီးအတ္တသမားတွေအတွက်အဘိတရားပြောပါစိတ်ရဲ့သဘောတဘာဝကတစ်ချိန်လုံးလွတ်ထားတာခုလိုချိန်တရားနဲ့နေတဲ့ကသူထိန်ချုပ်လိုက်တဲ့ကရောမနေဘူးထွက်ထွက်ထွက်ထွက်သွားတာ အဲ့ဒါလေစိတ်ပြက်စရာမရှိကိုတယောက်တည်းဖြစ်တာမဟုတ်အများစုဖြစ်တာတရားထုတ်လိုက်တဲ့အခါရမဩငါစီကတဲ့ထင်ရခက်ပါလားဒီစိတ်သဘောတဘာဝတွေနားလည်လာဒါရမနေရမနေဘူးထွက်ထွက်သွားတော့အဝေးလည်းရောက်သွားနီးလည်းပြန်ထွက်ထွက်သွားတာတိတ်မြန်တာဖာခက်ထင်ရခက်ဒါတွေလည်းနားလည်သဘောပေါက်နော် တမာရီမရခင်ကြာကြတော့သူကစိတ်ကကောင်းတဲ့အာယုံမှမပြောမကောင်းတဲ့အာယုံပေါ့မကောင်းတဲ့အာယုံဆိုတာကဟိုလိုကြီးမကောင်းတာပေါ့လောကအာယုံပြောတာအပြောအာယုံတွေပြောစရာအာယုံတွေမှာနှစ်သက်တာအဲတော့ဒီလိုအာယုံတကူတည်းထားပြီးနေဖို့ထိုင်ဖို့တော့တော်တော်ခက်တာတော်တော်ထိန်ရတယ် ဒါလိုအောင်မြင်သွားပြီတမာရီရသွားပြီဆိုရင်တော့အဲဒီခါကြာရင်တော့ပို့ပြီးတော့တရားနဲ့နေရတာပို့ကောင်းတယ်ဆိုသဘောပေါက်လာတယ်ဒီသမားလေးတွေဆိုရင်ဒီလိုဘုရားခေါ်တဲ့ဓာတ်ရဆရာသမားရှိထိုင်တာပို့လှုပ်ဖြစ်တယ် ကျောင်းငါ့ကိုဆရာသမားကြည်နေပါ ဆောက်ရှောက်နေပါလားအဲ့ဒီစိတ်လေးရှိရင်လည်းပို့လို့ဖြစ်တယ်ဒါကြောင့်ဘုန်းကြီးတို့ဒီအသစ်သမားတွေကိုယ့်အကိုလှုပ်လို့မရတဲ့ပုံကများဆိုဒီလိုထိုင်စေခြင်းတယ်အိမ်မှာတိခဏနေထိုင်လာထိုင်ပြလာတယ် တရားလုပ်တဲ့ကတိခါတရားကျင့်တဲ့ကတိခါကျင့်စဉ်ပိုင်းမှာဘုန်းကြီးတို့သီလကျင့်စဉ်သီလတွေပြည့်စုံကျင့်တဲ့ကလည်းတိခါကျင့်စိတ်တွေတည်ငြိမ်အောင်လုပ်တဲ့နေရာမှာလည်းတိခါကျင့်ရတယ်ဒီမခံနိုင်ကျင့်နိုင်ဒီတရားတွေကျင့်တဲ့ကပို့ဆိုတော့ဘောနော်ဝိပဿနာကျင့်ကျင့်သမထကျင့်ကျင့် ကိုယ်စိတ်ကိုတည်ငြိမ်အောင်လုပ်ရတာဆိုတော်တော်ခက်တယ်။သိခါလေဆိုကိုယ်ခန္ဓာကိုသိခါတော့သူများသိခါတော့ကိုယ်စိတ်ကိုသိခါစိတ်ကထွက်ထွက်ထွက်ထွက်သွားမယ်ဒါတွေအာယုံတွေဒါတွေကိုလည်းသိခံပြီးထိနေခန္ဓာကိုယ်ကြီးကိုလည်းသိခံနေရခါရဲလှုပ်ရှားနေတော့နာမကျင်မကြိုက်မှမသိဘူးဟိုလိုငြိမ်းနေတကဟိုနာနာဒီနာဟိုနာယာဒီနာယာမျိုးစုံဖြစ်နေတယ် အဲ့ဒါတွေတိခာတိခာနေနဲ့လေးကျင့်ရှိသွားရင်ဘေးပဝဉ္ဉ္တိခာနေမှာဘာဖြစ်လို့လဲဆိုတရားထုတ်တယ်ဆိုကိုယ်ခန္ဓာကိုကိုယ်စိတ်တိခာကိုယ်စိတ်ကိုတိခာနိုင်ပြီကိုယ်ခန္ဓာကိုတိခာနိုင်ပြီဆိုရင်ဘေးကဘလို့ပုံကုန်နေမှာဆိုဆင်ပြောင်းနေတတ်တယ်အဲ့လိုတိခာနိုင်အာရှိအောင်စနစ်တကျကျင့်သုံးမတောင်းသူတော်ကောင်းတရားတွေနဲ့ဆွေးမြဲ ဓမ္မရီအောင်မလုပ်ဘူးဆိုပြီးတော့ဘုံကြီးဖြစ်လူဖြစ်သိခံမှုတော်တော်ခက်ပါသူတို့ကောင်းကြီးတွေသိခံနိုင်တယ်ဆိုတော့ဒီတရားကြီးများများနှလုံးသွင်းတရားရှိတရားပြီးပြီးတော့သိခံတယ်အိတ်ချင်းလိုက်ခတ်တင်းနေလိုရတယ်ခေါင်းကမတ်ကိုယ်လည်းမတ် တင်းနေရင်လို့ဝိရိယအားနဲ့ဒီဌိနမိတာဝင်တော့ဗောဗျာသူကိုရှုံးမပေးရအောင်ဒီချိန်မှာတော့ကိုတင်းလို့စိတ်ကလည်းတင်းနေရင်လို့ဒါလည်းဒီအချင်းနဲ့စိတ်ကိုပြန်ကြည့်ရအချင်းနဲ့စိတ်ပြန်ကြည့်လို့သိအောင်လုပ်တော့သိပြီးမှမှန်နေနဲ့သူကနိုင်သွားတယ် အဲ့လိုမှတ်လို့မရဘူးဆိုရင်တော့နည်းနည်းလေးလှုပ်ရှူရတော့ဝင်လေထွက်လေရှည်ရှည်လေးရှူလိုက်တာလို့ထင်ရှားတဲ့အာယုံကိုအာယုံဆိုင်လိုက်တာဟုတ်ဘုန်းကြီးပဲတရားတွေကိုအာယုံဆိုင်လိုက်တာမျိုးပေါ့အဲဒီကမျိုးဆိုရင်လည်းစိတ်ကအချင်းနဲ့စိတ်ပြောင်းတော့တတ်ပါတယ် ချိန်ပြည့်သွားပါပြီယောဂီသူတော်စင်ပေါင်းတို့ဒီနေ့ဒီလိုကြိုးစားထောက်နိုင်ဘုန်းကြီးဝမ်းမြောက်တာဒါလူဒါလူဒါလူခေါ်ပါတယ်ဗျဒီကကြဘုန်းကြီးတို့ဓမ္မမေဖြေကိုတရားအထောက်မှုနဲ့ပတ်သက်အခက်အခဲတွေမေးမြန်းနိုင်တယ်နော်ကဲဒီနေ့ဘယ်သူစမေးမှာအော်မတင်တင်မို့အမတင်တင်မို့မေးလို့ရတယ်အာတင်ပါမတင်မို့မေး အဲတင်ပါဗျာအာတပိတော့ဒါတရားစကားကိုတစ်ခါပဲဝင်ဘူးရပါဗျာဒါပေမဲ့ဟိုရင်ပေါ့နော်ဒီလိုပဲတရားအားထုတ်ခြင်းစိတ်တော့ရှိရဲဒါပေမဲ့ခုနဆရာတော်ဘုရားပြောသလိုပဲထိုင်လိုက်တာနဲ့ကိုအရန်အိမ်ငိုက်တာဘယ်ဟိုခဏအချိန်ချင်းစူးစမ်းကြည့်ရဲဒါပေမဲ့တိတ်မလွယ်ဘူးခဏခဏမရဘူးနော်အဲ့တော့တရားစခန်းမှာတော့ကြာတော့ရွှေဦးမေမဝင်တာပါဗျာအဲ့တော့ကြာတော့ဘုန်းတို့ကဟိုရင်ပေါ့ဟို အတင်းအကျပ်လည်းမထိုင်ခိုင်းဘူးလေတကယ်လို့မထိုင်နိုင်လို့ရှိရင်ဇင်းကြံလျှောက်လို့ရတယ်ဆိုပြီးတော့အဲ့တုန်းကတော့အများအဖြစ်တော့ထိုင်လိုက်လို့အဲ့လိုအိမ်ငိုက်တယ်လို့သိလိုက်ပြီးဆိုတာနဲ့ဇင်းကြံလျှောက်လျှောက်တာပဲများပါတယ်အဲ့ဒါအခုတော့နောက်ပိုင်းကြောက်လို့ရှိရင်လည်းအဲ့လိုဟိုဟိုဆရာတော်တွေရဲ့တရားတွေကိုနာနာပြီးရခါကျတော့တချို့ကကျတော့ဝိပဿနာဆိုလို့ရှိရင်ဟိုကိုယ်စိတ်ထဲမှာဖြစ်နေတာကိုအမြဲတမ်းဟိုပေါ့ဟို အမတ်ရှိနေရတယ်ဆိုအဲ့လိုပြောလို့ကိုယ်စိတ်ကိုအမြဲတော့သတိထားမိအောင်တော့နေတယ်ပေါ့နော်မကြမကြလဲသတိထားမိပါတယ်အဲ့ဒါဘလို့ဆက်ရှုရင်ကောင်းမလဲလို့အဲ့ဒါဘုံဘုံတစ်ချက်လောက်လမ်းညွှန်ပေးပါခုပါကိုရှုမှတ်နေခုပါမှတ်နေအဲတပည့်တော်အများအပြားတော့အာနာပါနာကိုရှုပါတယ်ဒါပေမဲ့အဲ့အာနာပါနာကိုထိုင်ပြီးတော့ရှုလိုက်ပြီးဆိုတာနဲ့ခဏနေအိပ်ပြောပြောသွားအဲ့လိုငိုက်ငိုက်သွားအဲ့လိုကိုကျင် ဟုတ်ရှေ့ဖြစ်တော့ပါအဲ့ဒါတခါတည်းအဲရှောက်နေရင်တော့တော်သေးတယ်အဲ့လိုထိုင်လိုက်ရင်ကိုတအားကိုဒုက္ခရောက်တာอืมဒီအဲ့ဒီမထိုင်ခင်မှာအရင်စဉ္ညာရှောင်းနိုင်လည်းကောင်းတယ်မထိုင်ခင်လေထိုင်ခင်စဉ္ညာရှောင်းမယ်စဉ္ညာရှောင်းတဲ့ကစူးဆက်ဆက်ရှောင်းပေါ့စူးဆက်ရှောင်းတဲ့ကမေတ္တာကမ္မထာနဲ့လည်းရှောင်းလို့ရတယ်ဗုဒ္ဓံတို့ဒီကမ္မထာနဲ့လည်းရှောင်းလို့ရတယ်ခန္ဓာကိုယ်ကြီးကလေ ဒီအလုံးလုံးနေပြိုင်လဲလုံးလုံးပြီးနားတဲ့ချိန်သွားထိုင်သူကပင်ပန်းနေပင်ပန်းနေရတာတော့ထိုင်လိုက်ပြန်နဲ့ချော့သိတာတဲ့ပုံစိုးသေးဒီမိတဲ့ခဏအိပ်ရောအဲ့ဒါမျိုးအဲ့တော့ကောင်းဆုံးကတော့ဒီစဉ္ညာအရင်ရှောက်လိုက်ပါပဲစဉ္ညာရှောက်တော့တမာရီရပြီဆိုမှစဉ္ညာရှောက်တဲ့ခါကျရင်တော့ခုနဗုဒ္ဓံတို့တတိပွားမယ်သို့မဟုတ်မေတ္တာပွားမယ်စိတ်ကိုယ်အိမ်မှာ ခုလိုတာမန်ရှံဃာပွားတာမျိုးမဟုတ်ဘဲနဲ့စိတ်ကိုတည်ငြိမ်ရအောင်တမာရိရအောင်ပွားတယ်နော်အဲ့လိုပွားမှ စိတ်တည်ငြိမ်လာပြီဆိုမှဒီထိုင်မှပေါ့ဒါတနည်းပေါ့ခုလိုနေ့ကတော့ဘုန်းကြီးဒီဟာနဲ့ပတ်သက်ခက်ခဲကိုပြောခဲ့ဖို့ပါဒီအိတ်ချိန်တဲ့စိတ်လေးကိုမြင်အောင်ပြန်ကြည့်ရတယ်အိတ်ချိန်တဲ့စိတ်လေးအိတ်ချိန်တဲ့စိတ်လေးကအိပ်ပျော်သွားရင်လည်းဘဝင်စိတ်အိတ်ချိန်တဲ့စိတ်မဟုတ်အိယာနိုးစားချိန်လေးမှလည်းဖြစ်တယ် အိတ်မပြောခင်လေးချိန်လေးမှဖြစ်တယ်အဲ့ဒီစိတ်လေးကိုသိပြီးမှမှတ်ရတယ်ခုနနီးတွေကြောင့်အဲ့ဒီလိုသိပြီးမှမမှတ်ဘဲနဲ့တမန်ဆံဃာလောက်ဒီအချင်းနဲ့ချင်းနဲ့တွားမှတော့အချင်းနဲ့စိတ်ဖြစ်အချင်းနဲ့စိတ်ကိုဓာတ်ရိုက်မှတ်ခြင်းသူ့ကိုသိသိပြီးမှအတိလေးကပ်ပြီးတော့အချင်းနဲ့အချင်းနဲ့ဒီလိုလည်းမှတ်လို့ရဒါမှမဟုတ်အဲ့ဒီလိုမဟုတ်ဘဲနဲ့ဒီဓာတ်ခုနလိုဝင်လေထွက်လေ ပြင်းပြင်းရှုနိုင်တယ်ထိနာလေးတော့ပဲပြောင်းနေုံနေနေကဘုန်းကြီးများနိုင်ပြီးတဲ့ဘုမတ်တင်နေမှာဘာလုပ်လို့ရလဲဆိုတော့လင်းအခန်းလင်းနဲ့လင်းနေတဲ့နေရာမျိုးထိုင်ရတယ်နော်အချင်းတဲ့ပုဂ္ဂိုလ်မှတ်တာမှောင်းနေတဲ့နေရာထိုင်တယ်အချင်းလင်းနေတဲ့နေရာမျိုးထိုင် အလင်းရောက်ခါကြတော့လေတမျိုးလုပ်လို့ရတာတော့ပဲဒီမျက်စိဖွင့်ပြီးတော့မှတ်ကြည့်လိုက်မျက်စိဖွင့်ဖွင့်အလင်းရောက်ကြည့်လိုက် မျက်စိဖွင့်လင်းအောင်ကြည့်ကြည့်ပြီးတော့ဝင်လေထွက်လေတို့လည်းရှုကြည့်ပေါ့မျိုးစုံတော့လောက်ရတော့ဘူးတနည်းတည်းတော့မရပါဘူးဒီဟိုလောလောဆယ်ကြံကြံပေးကျင်တာတော့အဲ့ဒီမောင်မိုက်ထဲမှာမထိုင်နဲ့လင်းတဲ့အခန်းလင်းနေတဲ့အခန်းမှာထိုင်ဈဉ္ဉံရှောင်းရင်လည်းဒီလိုလင်းနေတဲ့အယောင်လေးပဲကအရင်ထွက်ရှောင်းလိုက်ရှောင်းလို့ဈဉ္ဉံရှောင်းရင်လည်းကြီးလွဲတယ်လင်းနေတဲ့ဘက်မှာရှောက်ရှောက်ရှောက်ရှောက်7မိနစ်15မိနစ်လောက်ရှောက်ပြီးမှထိုင်ဖို့ကောင်းတယ် အဲ့ဒါဆိုရင်လည်းနိုင်တတ်ပါတပတ်လောက်တော့ကြိုးစားရတယ်ပဲချက်ချင်းတော့မရအောင်နော်အဲ့လိုစဉ္ညာရှောင်းလင်းနေတဲ့နေရာရှောင်းအဲ့လိုရှောင်းပြီးမှထိုင်အိတ်ချင်းလိုက်အထူးသဖြင့်ရေးသားတွေပါတွေသွားရင်အာဆုံးစားပြီးတတ်မထိုင်နဲ့တခြားရှောင်းနေဆုံးစားပြီးတတ်မထိုင်နဲ့ညပိုင်းမှာလည်းအိတ်ချင်းနေလို့ရင်အဲ့လိုပိတ်မမှန်မှောင်တဲ့နေရာမျိုးအဲ့တော့ဘုန်းကြီးအလိုပုံပုံမျိုးဆိုရင်တော့ဒီလိုခံပြမဲ့ထွက်အလင်းရောက်ရှဲနေရှောက်ဆူဆိုင်ရှောက် ခါကျတော့အဲ့ဒီလင်းရောင်ကိုလည်းကြည်ပေးရတယ်ကြည်ကြည်ပေးကြည်လိုက်ရှောင်းလိုက်ကြည်လိုက်ရှောင်းလိုက်နောက်တော့နိုင်သွားပါလိမ့်မယ်နော်အဲ့လိုစားပဲအခုတော့အဲ့လိုပဲနည်းနည်းလေ့ကျင့်ကြည့်အောင်ပေါ့ပဲနောက်တော့ပြပြရအောင်အမဖုံမကျေးဇူးတင်ပါတယ်ရှင်ကိုကြည်ရင်နောက်တော့ဘယ်သူမေးစရာရှိသေးလဲဟုတ်ပါဘူးညမနုနုအောင်ပြော ပြောရပြီမေးလို့ရမေးလို့ရမန္တုတို့အောင်ဘက်ကအတန်မကြောက်အတန်ဖွင့်လာအတန်ဖွင့်လာပြီးတော့ဟောရဟုတ်ပြီအင်းတော့ဗျာဟောကဟိုခုတရားမနေလေဆိုတော့ဗျာဟိုရှူတာလည်းသိနေတယ်ပါလေဆိုတော့ဗျာအဲ့မှာတကယ်တော့ဒီဒီကပြောက်နေတယ်ဆိုတော့ဗျာဒီဒီဟိုကဝင်လာတတ်တာကို သိနေတယ်သိနေတော့ဒီဝင်လေထွက်လေပဲကတ်ကြည့်နေပါပျောက်တာတွေမရှိဘူးอืมอืมအဲ့ဒါတွေကတော့တွေ့တမာရီအားကောင်းလာအဲ့ဒီဟာတွေကပျောက်နေအဲ့ဒါတွေကရှားစရာမလိုအဓိကတော့ကိုဝင်လေထွက်လေအာယုံပေါ်မှာဒါတွေကတ်နေပါပဲကတ်နေရပြန်တယ်ခုနကကိုလုံးလည်းပျောက်နေမယ်ဒီနားတစ်ဝိုက်လည်းပျောက်နေမယ်အဲ့လိုပျောက်နေတာဒါပြဿနာမရှိဘူးဒီပေါ်မှာပဲကတ်နေအောင်ကြိုးစားอืม မရှာနဲ့မစီစင်းနဲ့ငါတကယ်ပြောက်တာမှဟုတ်ရလားဆိုဖွင့်မကြည့်နဲ့အဲ့လိုတကယ်တချို့ကြတော့အဲ့ဒီဟာငါတကယ်များပြောက်သွားပြီလားဆိုဖွင့်ကြည့်တာမျိုးအဲလည်းနဲ့ပို့ကြည့်တာမျိုးတကယ်များပြောက်သွားပြီဒါမျိုးဆိုရင်တော့ရထားတဲ့တမားလေးလေးပြတ်သွားတာပြုတ်ကျသွားတာမချီနဲ့နော်ရှိနေတယ်တမာရီအကောင်းတော့ကတ်သွားရင်အဲ့ဒီဟာတွေကမေ့ဒီဟာတွေကမမြင်တော့ဖြစ်လာอืมပြီးတော့ပါဘယ်လိုဒီမှာဟုတ်ကြတော့ ဆရာတော်မင်းရှင်တို့ဒီဒီအလဲကောင်ကိုမှတ်လို့မရအောင်ဆရာတော်ပြတကယ်တော့ဒီနာပြီးတော့နာအရစ်ကလေးကိုဆရာမလို့အလဲကောင်ဟဲ့လေကောင်ဒီနာကစိတ်ကိုဒီနာထားခိုင်းတာထားပြီးရှုသွင်းတာဒီနှာခေါင်းကပဲထိတာမသိဘူးစိတ်ကိုဒါဒီထိမှဆိုလို့နှာခေါင်းနှာခေါင်းနှုတ်ခမ်းထိမှဆိုလို့အဲ့ဒီကိုအဲ့ဒီနာပွိုင်လေးတခုထားခိုင်းတာထိခိုင်းတာမဟုတ်စိတ်ကိုအဲ့နာထားခိုင်းတာထားပြီးတော့ရှုကြည့်လိုက်อืมရှုကြည့်လိုက်ရင် ဒီနှာခေါင်းကထိသွားမယ်နှာခေါင်းကထိတဲ့နေရာလေးပေါ့ဟိုလွှတ်ဆွဲတဲ့ပုံစံမျိုးပေါ့ပဲပုလုံးမြတ်စွာဘုရားတော့မာသရိပန်တောက်တန်ထဲမှာတော့ပုလုံးဆွဲတဲ့ဥပမာပေးတာလွှတ်ဆွဲတာနဲ့တူပါလွှတ်ဆွဲတဲ့ခါကျလွှတ်ကြီးဒီဘက်ဒီလိုဆွဲတဲ့ခါမှာဒီလွှတ်ကြီးဒီဘက်ရှည်ထွက်သွားလို့ကြည့်ကြမလို့ဒီဘက်ရှည်ထွက်လာလည်းကြည့်ကြလွှတ်ထိတဲ့နေရာလေးကြည့်အဲဒီလိုသဘောမျိုးလေထိတဲ့နေရာလေး ဒီလေထိပြီးအတွင်းနဲ့ဝင်သွားတဲ့လေလည်းကြည့်ကြမလို့ဒီဘက်လည်းကြည့်ကြမလို့ဒီဘက်ဝေးလိုက်သွားမှာဆိုတဲ့ဒီမြောင်းလေးလည်းကောင်းပိုင်လေးစိတ်ထားခိုင်းဒါကိုထိရမယ်လို့ဆိုလိုတာမို့အဲ့နာတော့ထားဟိုဘက်ကို ပြင်ဝေးလိုက်သွားမှာဆိုအဓိကတော့နှာခေါင်းကထိတာလေးသိနေလုံလောက်ပါဟုတ်ပါဘူး ဘုရင်နောက်တော့ပြုမိဟင်းဒီမကြီးဟိုမှာလက်ထောက်ကိုဝင်းနိုင်နဲ့ဟင်းကိုဝင်းနိုင်ကိုဝင်းနိုင်မေးမယ်ဒီကကြီးဘုံဘုံဘုရားအာဘုံဘုံပြောတယ်လို့မျိုးအာနာပါနာကိုပဲဒီတော့စူးစိုက်ပြီးတော့ရှုကြည့်တာဗျာအဲ့လိုဘာဖြစ်လဲဆိုတော့အမ်ရှုရင်းတဲ့တခါတလေကြတော့ကိုကဝင်လေထွက်လေကိုတော့မှတ်တယ် မှတ်နေမှတ်နေနဲ့ဝင်လေထွက်လေကဖြောက်တယ်လို့ဖြစ်သွားပြီးတော့တပြေတော့လှုပ်တာပဲလေကလေးလှုပ်နေတာပဲဟွန်းဟုတ်ဟုတ်ပြီတွေ့သွားတယ်ပျောက်သွားပြီပဲအင်းလေလှုပ်တာတော့တွေ့နေတယ်ဝင်နာထွက်နေတာတော့သိတယ်ဒါပေမဲ့လေဆိုတဲ့မမမိတော့ဘူးဗျအဲဆိုတော့ဟုတ်ဆိုတော့အဲ့ဒီအကြိုင်อืมအဲ့ဒီအကြံပြောလို့ရပါတယ်อืม အဲ့ဒီခါမျိုးကြရင် လေကမထင်ရှားလို့တိမ်မွေ့လာရင်တိတ်တိမ်မွေ့သွားတယ်ဗောလေဖြည်းဖြည်းနဲ့တိမ်မွေ့တိမ်မွေ့တိမ်မွေ့သွားလို့လှုပ်နေတာလေးလည်းတွေ့တယ်ရွေ့နေရလေးတွေ့အဲ့ဒါလေးအတိလေးကတ်ကြည့်နေအောင်မယ်တကယ်လို့ဒကာကြီးပြောသလိုလေကလုံးဝပျောက်သွားပြီဆိုရင်ဘုန်းကြီးတို့ဒီနှခေါင်းကပေါ့ဒီနှခေါင်းကစိတ်ကဒီဘက်ဘယ်ဘက်ညာဘက်တနေရာကတ်ထားကတ်ထားပြီးတော့အဲ့ဒီနေရာမှာတော့ဒါဘုန်းကြီးနတ်ပြာဆိုပြောပြပါလိမ့် အဲ့ဒီနေရာကြရင်ဉာဏ်တို့တတိတို့လိုပါတယ်ဒါတော့ကမ္မထာတိုင်းလိုပါတယ်ဉာဏ်နဲ့တတိကဘယ်လိုလိုလဲဆိုတော့ဆင်ញင်ပေးဖို့လိုတယ်ပေါ့အဲ့လိုကတ်ထားပြီးတော့ဩငါတည်သွားတဲ့ပုံကအဲ့မှာတော့ဝိသုရိမတ်တို့ဘာလို့လဲအသက်မရှူတဲ့ပုံကတွေခုနှစ်ဦးလောက်ပြောတာဒီကကြီးတို့စိပညာရာကြနည်းနည်းပြဿနာတက်ဆရာတွေရှိတယ်ငင်းခုန်တာတွေရှိတယ်အဲ့တော့သေကြတာပြောအောင်သေသွားတဲ့ပုံကများအသက်မရှူဘူးပေါ့ဒီကကြီး တင်ပါတကူကဘုန်းကြီးတို့တွေကဒီကတိမ်မွေ့နူးညံ့သွားတော့ဒီလေကမတွေ့တာမတွေ့တော့ဝိသုရိမကဘလို့ဆင်ញံခိုင်းလဲဆိုတော့ငါငါသေသွားတဲ့ပုဂ္ဂိုလ်မဟုတ်ဘူးငါတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တတိတမာရီပညာအားနည်းနေလို့ဒီလေမတွေ့တာပဲတတိတမာရီပညာအကောင်းလာဒီလေကပြန်တွေ့မှာပဲအဲ့လိုဆင်ញံပြီးတော့ဒီကကြီးအတ္တနဲ့ပဲပဲပဲသုံးဖို့ပဲပဲသုံးဖို့ညာပဲပေါ့အတိလေးကတ်ကြည့်နေအဲ့ဒီမှာသိမ့်သိမ့်မှုတွေပြန်နေပြန်တွေ့လာလိုက် တွေ့လာရင်အဲ့ဒီတိမ်တိမ်ဝဝလေးလေးပဲဝင်လေထွက်လေတော့လုံးလုံးမရဘူးသိနေုံပဲသိနေတယ်လုံလောက်တယ်အဲ့ဒီနေရာတော့နည်းနည်းလေး Q site ကြည့်ရတော့စိတ်ကခုနကတခါပြောလို့ဘေးထွက်ထွက်ထွက်ထွက်သွားတတ်တယ်အဲ့လိုပဲကတ်ကြည့်ပေါ့ပြန်ပြောမယ်ခုနဒီယောဂီတွေတကယ်လို့ကြုံလာရင်ဝင်လေထွက်လေဟာတိမ်ပွေသွားပြီးငြိမ့်သွားပြီးမတွေ့တော့ဘူးဆိုရင်ညာဘက်နှာခေါင်းကသုံးဘက်ဘဲနှာခေါင်းက အတိလေးကတ်ထားပါအတိလေးကတ်ပြီးဆင်ញင်မယ်ဘယ်လိုဆင်ញင်မလဲဆိုငါတည်သွားတဲ့ပုံကမဟုတ်ဘူးငါတရားထိုင်နေတာငါမတည်ဘူးငါတတိတမာရီအာကောင်းအာနေနေတယ်တတိတမာရီပညာအာနေနေလို့ဒီလေးမတွေ့တာပဲတတိတမာရီပညာအကောင်းလားပြန်တွေ့လိုက်မယ်ပြန်တွေ့မှာပဲအဲ့လိုဆင်ញင်ပြီးတော့နှာခေါင်းဝါလေးအတိလေးကတ်ကြည့်နေကြည့်နေဖြည်းဖြည်းတိမ်တိမ်မိုးဝယ်လေးတွေ့လာတယ်အဲ့လိုတိမ်တိမ်မိုးလေးတွေ့လာတယ် အတိလေးကတ်ကြည့်အောင်မှဝင်လေထွက်လေလုပ်လို့မရဘူး။ဘာလို့ပြောရင်တော့ဒီလိုအပိုင်းရောက်တဲ့ပုံကောင်များကဟိုနမိတ်တွေပါပေါ်တတ်တယ်မမျောနဲ့နော်။မျောစရာမလိုကိုယ့်အလုပ်ကဒီပုံမှာပဲတတိကတ်ကြည့်တဲ့လုပ်ပဲ။လုပ်ပြီးပေါ့အရေးကြီးတယ်။อืมအဲ့လိုစူးစမ်းကြည့်ပေါ့ဒီကကြီး။တင်ပါ။ယေရှုအများကြီးတင်ပါဗျာ။ခုနကဒကမကြီးတော်အေးမင်းတင်တယ်။ဟုတ်လားဒီကိုကြီးရင်တွေ့လာမှာတော်အေးမင်း။ဒကမကြီးတော်အေးမင်းမေးမယ်။ မကြီးအတန်မထွက်ဘူးဓမ္မကြီးအတန်မထွက်ဘူးအတန်ဖွင့်လာအတန်ဖွင့်လာဟောက်ကဟိုဆောင်းပါဝါမျိုးလေးဖွင့်လိုက်ဒါကြီးဓမ္မကြီးကပိတ်ထားတာတွေ့တယ်ဆောင်းပါဝါတွေ့လားတွေ့လားမတွေ့ဓမ္မကြီးတွေ့လားဆောင်းပါဝါမျိုးလေးမတွေ့ဘူး ကိုကြီးညှို့လာဟိုမှာလည်းဝါရီဆောင်ပါလို့ပဲဟုတ်ကတွေ့လာတော့ဝါရီတွေ့တယ်ဗျာနှိမ့်လို့မရဘူးအေးရရပြီရပြီထွက်ပြီအတန်ထွက်ပြီ ဟောပြန်ပိတ်သွားပြန်ပြီခုနကခုနဟုတ်တယ်လေအဲဘွင့်သွားပြီကြပြော ဟောပြန်ပိတ်သွားပြန်ပြီရပြီရပြီပြောတော့ရပြီပြောတော့တိတ်မသုံးတတ်တော့အဲ့လိုဖြစ်နေတာဗျာ ဟုတ်တယ်ဟုတ်တယ်ဟိုအတပီတော်မှာကတရားမှတ်လို့ရှိရင်ဒီအဲ့မဆက်ကဇရွေးအရန်ထွက်တယ်ဗျာအဲ့ဒါဟုတ်ဟုတ်ပြီအဲ့ဒီဥစ္စာတရားတစ်ခါတလေမှတ်လို့ရရင်တော့မထွက်ဘူးတော်တော်လေးကောင်းတရားတစ်ခါလေကြိုက်အဲ့ဘာဖြစ်လို့မှမသိဘူးထွက်တာလေတရားစထိုင်ပြီဆိုလို့ရှိရင်အနည်းလေး၅ချိန်ကတော့အဲ့ဇွေးတွေထွက်ထွက်ငွေ့လို့ချရတယ်လို့ဖြစ်အဲ့အချင်းပြည့်ဟုတ်တယ်ဟုတ်အချင်းဖြစ်တော့မဟုတ်ဒီချိန်မှာဒါမျိုးဖြစ်တတ်တယ်အဲ့ဒီအတိုင်းတာတစ်ချိန်မှာအင်း အာဘောဓတွေမြိုင်တချို့ကြမျက်ရည်တွေယူစီးတယ်တချို့ကြနှာရည်တွေယူစီးတာတချို့ကတတွေခဏဏမျိုးသွားအဲ့ဒါဖြစ်တယ်အဲ့ဒါမပြဲစိတ်မပြဲတဲ့ဓမ္မကြီးတယောက်တည်းပြတော့အကုန်လုံးဖြစ်တယ်ဒီချိန်ကာလနည်းနည်းဒီကမှလည်းအဲ့ဒီဓမ္မရီအားကောင်းလာခန္ဓာကိုယ်ရဲ့သဘောတဘာဝအကုန်မြင်ရတယ်အဘောဓတဲ့လွန်ခဲ့တဲ့သဘာဝပေါ်လာနော်ခန္ဓာကိုယ်ကခါတိုင်းတော့အကောင်းကျယ်ထင်တာပေါ့ခုကြည့်တဲ့အခါကျဘာတကူမှမကောင်းဘူးနော်ဒါလေးလေး နာရီတွေကြိုကြာတခါတလေကြာအိုးမထိန်နဲ့မျက်ရည်တွေကိုတွင်တွင်ကြာတာမျက်ရည်ကြာတာတော့နှစ်ပိုင်းပေါ့တချို့လည်းတမာရီပိဋိပတ်တိတွေကြောင့်ကြာတာချင်းတချို့ကလည်းအဘောဓာတ်တွေလွန်ကဲလို့ကြာတာဒီထထွေးတွေလည်းဒီတိုင်းပဲခဏလာမျိုးမျိုးမျိုးအဲ့လိုမျိုးလောက်ဖြစ်တတ်ပါဘာဖြစ်ဖြစ်သိခံပြီးမှပေါ့တမာရီအားကောင်းလာသူရဒီအချိန်မှာဒီခန္ဓာကိုယ်ကသူ့ရဲ့သဘာဝအကုန်ပြတယ်အဲ့ဒါတွေစိတ်ပြတ်ဆံမယ်နော်အဲ့ဒါလေးကြိုးစားမှကြည့်ဒီမှာဗျာဒီလိုမှဒီ သူတရေတွေမြန်း ကြမလားလို့အဲ့ဒါကိုစိုးရင်လို့ပြအာမဘူးအဲမဘူးအဲဝိဒနာခံစားရတဲ့အချိန်လို့ဒီကံဒီချိန်လို့အဲ့တရေကမျိုးမချနိုင်လို့ရှိရင်ကြနေမလားလို့အဲ့ဒါကိုတွေးပူလို့ပါဗျာအခုမသေးသေးပါဘူးညီမရတာကြိုးဖို့ညီမညီမဘယ်ကနေမေးနေရတော့ဘယ်မှာတော့ညီမရအဲလီရပါဖေကဟုတ်ပြီဟုတ်ပြီကျေးဇူးတင်ပါတယ်ဘာမှမဖြစ်သေး ကျမတယ်အဲ့ဒါသဘာဝပဲအဲ့ဒါအတွက်မစိုးရိမ်နဲ့နော်အဲဒီတိုင်းလေးပုံမှန်လေးမှတ်နေနော်အောက်မှာလက်ထောင်တာအောင်ကျော်ဥတဲ့နောက်တစ်ယောက်ကကိုအောင်ကျော်ဥတဲ့ဗျအာဆရာဗျာအဲအဲဘူရောဆရာတော်ဗျာနေကောင်းပါလားဗျာကောင်းပါရဲ့ဗျာအာဒီပြီးတော့နည်းနည်းမေကွန်းတစ်ခုသုံးတော့မေးပြရစီဆရာ ဒါတပည့်တော်မှာပြဿနာတက်တာကဒီခါကလန်တဲ့ပြဿနာခန္ဓာဖြစ်ပါတယ်ခင်ဗျာတပည့်တော်နောက်ကလည်းဒီခုလေးနဲ့တင်တင်ပေါင်းမှာခုပါမရပါဘူးတစ်ခါလေးဇက်ကဲဇက်နဲ့ကြည့်နောက်ဆုံးကျတော့ခါရက်ကုန်းတော့ပါတယ်အဲ့ပြဿနာနဲ့ခဏခဏဆက်ဆာနေရပြီပြီးတော့အဲ့ဒါနောက်ဆုံးလိုလိုရင်ကောင်းမလဲမသိဘူးဆရာတော်အကြံဉာဏ်ပေးပါနောက်တစ်ခါကြရပြီးတော့အဲ့လိုမျိုးဖြစ်အောင်ဒီတော့ဘာမှယောဂမရှိပါဘူးခါကြိုက်တဲ့ယောဂမရှိပါဘူးနိုင်ရုံမိပြီးထိုင်ရင်တော့အဆင်ပြေပါမလားခင်ဗျာမေးပြပါတယ် ဒီလိုခုံလေးနဲ့ပေါ့မိထိုင်မိထိုင်ကြည့်ရိုးစုံလုပ်ကြည့်ရတော့ပေါ့နော်ခုံမိထိုင်ကြည့်ဝိမိထိုင်ကြည့်တကယ်လို့ဟိုက HNS ဖြစ်လာရင်တော့ခမမတ်ထိုင်မမိနဲ့ပေါ့အာမရှိပါဘူး HNS ပြီးတော့ဗျာပြီးတော့အခါဟောမရှိလို့မရှိပါဘူးနောက်ခါလာပြီးတော့ကိုင်းတယ်ဆိုတာကဏ္ဍရှိပါတယ်ဗျာဟောဟုတ်ပြီတခါလေဟုတ်တယ်ရိုးရိုးကြသွားတယ်အဲ့ဒီအရာတွေကိုနည်းနည်းလေးဒီတတိလေးနဲ့ပေါ့ခမမတ်လေးထားပြီးထိုင်ကြည့်လိုက်ပေါ့အဲနောက် နောက်တစ်ခုကတော့တပီတော့အာနာပါနရှင်ရှင်အဲဒီနောက်ဆုံးကြတော့ရှူတာကသူကပုံမှန်တိုင်းပေါ့နော်ရှူတော့ကြဝေနာတာပြင်းထန်လာတဲ့အချိန်မှာအများအားတော့မဟုတ်တော့မှတစ်ခါလိမ့်မှာတပီတော့ဝေနာကိုကြည့်ပြီးတော့စိုက်ပြီးတန်ကြီးခံစိမ့်နဲ့ရှူလိုက်ပါတယ်ခင်ဗျဒီအာနာပါနမဟုတ်ပဲနဲ့ဝေနာအာနာအဲဒီဝေနာကိုတန်ကြီးခံစိမ့်နဲ့ရှူတော့ကြအော်ပြော့တော့မပြော့ပါဘူးတပီတော့ကိုခန္ဓာရရှိနေဆိုတော့ short ပါသွားတာပေါ့နော်အဲ့ဒါတမာရီတော့တပီတော့မထင်ဘူးထင်ပါတယ်ခင်ဗျอืม အဲအဲ့လိုလေလုပ်လို့ရပါတယ်ခုလောလောဆယ်ကတော့ဘုန်းကြီးအကြံဉာဏ်ပေးခြင်းတာတော့အခုလိုအာထုံမှုခဏတည်းအချိန်ကာလလေးဆိုရင်တော့တမာရီရအောင်တစ်ခုတည်းပဲစောစောမြဲလှုပ်စေခြင်းတော့ဗောလေတခါတရားတော့ဝေဒနာရှုမှတ်ပြရပါအာနာပါနာပဲရှုဖို့တရားစခန်းဟောအာနာပါနာပဲတဆိုင်မှမှရှုစေခြင်းတရားစခန်းတွေပါတွေဝင်ပြီးဆိုလို့ရင်တော့အဲ့ဒီလိုဝိညာဉ်တွေဒုက္ခဝိညာဉ်တွေရှုမှတ်ဒီကိုဆရာသမားတေချာသင်ပေးလိုက်တယ် သင်ပေးပြီးမှရှုလို့ရင်စနစ်လည်းပုံကြတယ်သိခနဲ့အားတွေလည်းပုံကောင်းတာပေါ့နော်အခုချိန်မှာတော့ဘုန်းကြီးကလည်းဒါကိုဒကာကြီးတော့မတင်သေးရတာတပိုင်းပေါ့နောက်အချိန်လေးရတယ်45မိနစ်ဆိုတော့ဘုန်းကြီးတို့ဒီကြားတွင်ကဘုန်းကြီးကဒကာကြီးတို့ပြောနေတဲ့အချိန်တွေပါနေနဲ့နှုတ်လိုက်ဘာမှမကြောက်ဘူးပေါ့ထိုင်ချိန်ကအင်မတန်နေတယ်အဲရတမာရီဖြစ်ဖို့ခက်တယ်ပေါ့နော်ခက်တဲ့အခါကျတော့ဒီဝိညာဉ်တွေကိုသိခမှတ်ဖို့တော်တော်လေးခက်တယ် အဲ့ဒါကြောင့်ကိုဒီချိန်မှာတော့ဘေးအာယုန်နဲ့မလိုက်နိုင်ဘူးပေါ့နော်ဒီတစ်ခုတည်းပဲဆွဆွမြဲမြဲလုပ်ပေါ့ဆွဆွမြဲလုပ်လို့ခက်ခဲရှိလာဘုန်းကြီးပြန်မေးပါနော်ဒီကနေ့အဲ့လိုကြိုးစားပါမယ်ဒီမှာပဲတစ်ခါလေကြာသတိတော်တော်လွတ်တော်ပါတယ်ကိုကတော့ရှူရောရှူနေတာပဲပြန်ပြီးသတိထားတဲ့အချိန်မှာတော့ရှူဟာနဲ့သတိနဲ့လွဲကုန်အောင်တနည်းအားရောက်ကုန်ဟုတ်တယ်တော်များဖြစ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်အဲ့ဒါကြောင့်မို့ဒီအာယုန်တကူတဲ့စိတ်ဆိုင်စိတ်ဆိုင်ပြီးခုနလိုခက်ခဲတွေကြုံရင်တော့အပြောင်းလဲတွေလုပ်လို့မှတ်လို့ရပါတယ် စိတ်ကနေဘေးထွက်တယ်ထွက်တဲ့ခါမှအိမ်မှာဘုန်းကြီးဒီမှာတော့ယောဂီတွေအကုန်လုံးဘုန်းကြီးသတိပေးခြင်းပါတယ်စိတ်ထွက်တယ်ထွက်တယ်မှတ်လို့မရဘူးဆိုထွက်တဲ့စိတ်လေးကိုသတိထားကြည့်ရမယ်ဟိုဒုတိယပေါ်မှာသတိရထွက်သလားစိတ်ဆိုးပြီးထွက်နေသလားအစာကြီးလိုမာနခံပြီးတင်းထွက်နေလားဘာမှအကြောင်းမရှိဘဲနဲ့ထွက်နေသလားအဲ့ဒါလေးသိပြီးဘုန်းကြီးကိုမေးရင်တော့ပို့ကောင်းပါအဲ့ဒါဆိုဘုန်းကြီးကဒါဆိုရင်ဒီလိုထွက်ရင်ဒီကမ္ဘာတန်းလေးရှုလိုက်အဲ့ဒါပို့ဆင်ပြေတယ်ကောဟုတ် နော်အဲ့လိုလဲလောက်ကြည့်မယ်နော်ကိုကိုစိတ်ကိုအဲ့လိုမျိုးတရားကြည့်ကြည့်နော်အကုန်လုံးပြောတယ်ကိုယောကဘယ်ကနေမေးလဲဘယ်ကနေမေးလဲနိယောကဘယ်ဟုတ်ဟုတ်ကောင်းပါပြီလားဟွန်းကဲနောက်တော့ဘယ်သူမေးဦးမလဲကျေးဇူးတင်ပါတယ်ဗျာကောင်းပါပြီဗျာလက်ထောင်ထားတာမတွေ့ဘူးဗျာလက်ထောင်ထားမတွေ့ဘူးသူမှမမေးကြတော့ဘူးအေး ကိုယ့်ရဲ့ခက်ခဲအတွေ့အကြုံပေါ့လေကျွတ်တော့မေးပါမေးမှလည်းဘုန်းကြီးတို့ဖြေလို့ကောင်းတယ်မမေးဘဲနဲ့ဆိုတော့ပြောရတာဟိုမှတ်မိဖို့ခက်တာပေါ့လေအဲဓမ္မကြီးကမေးမှလားอืมလက်တော့ထောင်းပြတယ်အဲဓမ္မကြီးဟိုကဖွင့်လာဗီဒီယိုခေါ်ဖွင့်လာဗီဒီယိုခေါ်ဟုတ်ပြီမေးလို့ရတယ်โอเคအရှင်မြတ်ဟိုစလေးတပြည့်တော့ညွှန်ပါဗျာအင်း အရှင်ပြကြားရလားမသိကြားတယ်ကြားတယ်ညီမမေးဟုတ်ကဲ့မှန်ပြီပြောလို့ဟင်မေးရှင်ပြဟိုတစ်ခါဟိုတနေ့ကဟိုစအမေးဖြစ်တခုမှပြောလိုက်တာတပည့်တော်ကြားလိုက်တယ်ဗျာတပည့်တော်ဟိုမဝင်ဖြစ်ဘူးဗျာအဲ့ဘက်ကအရှင်ပြပြောလိုက်တာအဲ့အာနာပါနရှူနေတဲ့အချိန်မှာဟိုထိရအောင် မသိတော့ဘူးအဲ့ဒါဆိုရင်ဗာဆက်လုပ်ရမလဲဗျာထိရအောင်မသိတော့ဘူးအဲ့ဝင်းဒီလေးပဲဒီ လေလည်းတည်တော့ဝင်းရှူနေတယ်ဆိုတာကိုပဲတည်တော့တယ်ဗျာဟိုဝင်းနာကိုနာကိုဘယ်လိုပြောမလဲရှူနေတာကိုတည်နေတယ်ထုတ်နေတာကိုတည်နေတယ်ဒါပေမဲ့ထိမှုလုံးဝမရှိတော့ဘူးအဲ့ဒါဆိုလို့ရှိရင်အရှင်ဗျာအဲ့ဒါဘယ်လိုဗျာလေပဲကြည့်နေလေပဲကြည့်နေဒီမှာအာနာပါနလေကိုကြည့်ခိုင်းတာလေကဒီတိုင်းမမြင်တော့ဘုန်းကြီးကဒီမှာရောထိတဲ့နေရာသတ်မှတ်ကြည့်ခိုင်းတာအဓိကလေပဲကြည့်နေလေသက်သက်ကြည့်ဟုတ်တယ်လေလေးဒီနေရာရှိတဲ့လေလေးပဲဒါလေးဝင်လေးထွက်လေးဒါလေးပဲကြည့်နေ လေသိဖို့ရည်ကြီးလေကိုသိနေမယ်ဟုတ်တယ်လေသိတဲ့အခါမှာဒီသိနေလိုက်လုံလောက်တယ်နော်ဒီမှာလေရှိမှခံစားနေလိုက်လုံလောက်တယ်လေရှိမှနားလည်နေလိုက်လုံလောက်တယ်တားကြီးရှာစရာမလိုတင်ပါတို့ကဟုတ်တယ်ထိမှအာရတော့ဟုတ်လားမထိလိုက်ကိုမှဒါမှားနေလို့တင်မမှားဘူးပြအဲ့ဒါမှန်တယ်တင်ပါတင်ပါလေလေးပဲတာကြည့်ကြည့်နေနော်လေလေးကတပြေးပြေးနဲ့တိမ်မွေ့လာမယ် သေးသေးမြင်မြင်လေးဖြစ်လာမယ်လူတွေပြေးပြေးနဲ့တိမ်မွေးတိမ်မွေးတိမ်မွေးသွားမယ်အဲအာမရဖြစ်တတ်တယ်နော်အဲ့ဒါကိုသတိထားရမယ်ယောဂီတွေအကုန်လုံးအာနာပါနာမှတ်တဲ့ပုဂ္ဂိုလ်ကတခြားကမ္မထာနေနဲ့မတူတခြားဓာတ်ကမ္မထာတို့ဘာလို့ကမှတ်လေထင်ရှားလေမှတ်လေထင်ရှားလေမှတ်လေထင်ရှားလေဒီအာနာပါနာကြတမာရီအားကောင်းလေမတင်ရှားလေမတင်ရှားလေသူကတိမ်မွေ့တော့နူးညံ့တော့အဲ့လိုကျင့်ရမှာချုပ်ငိမ့်တော့မမြင်အောင်ကျင့်ရမှာသူ့ရဲ့အာနာပါနာသုဒ္ဓဆင်က ဒေရီဆရာတော်ဘုရားကြီးပြောတဲ့နေလေးမှတ်ထားပေါ့တတိမေယပထမဒုမာတုရှိတိလုံးစုံချင်းဟာတာနိုင်တာစမငြိပြီပထမဆုံးတတိမြေအောင်လို့ဒုတိယကြတော့တတိမြန်လာလေးဟာတူတူဝင်လာရှေ့ရှေ့ဝင်လာတိလာလိုက်မယ်တတိယရှေ့ရှေ့ဝင်လာရစလည်းဆုံးတတိကအောင်ကြိုးစားကြီးကြီးနဲ့လေးဟာဖြည်းဖြည်းနဲ့လေးဟာတိမ်မွေးလာမယ်နူးညံ့လာမယ်တိမ်မွေးနူးညံ့နူးညံ့နူးညံ့နဲ့တမာရီအကောင်းလေးတိမ်မွေးလေးတမာရီအကောင်းလေးတိမ်မွေးနောက်ကြတော့ မမြင်လောက်ထီအောင်ရှုမှတ်တယ်မမြင်လာပြီဆိုရင်ခုနဒေါက်တာဝင်းနိုင်မေးတယ်လို့ပေါ့မမြင်လိုက်ဘာလို့မလဲဘုန်းကြီးပြန်မေးအဲ့ဒီကကြတစ်စက်တက်ခုနဝိသုဒ္ဓိမဲ့ညွန်တယ်လို့အဲ့လိုပြန်လောက်ရအဲ့လိုမျိုးလေးလောက်ကြည့်ပါဦးနော်ဒီမှာကဲပြီးတော့ဒီလိုလေးမေးဦးမလဲမေးလို့ရတယ် ကျန်တဲ့ပုဂ္ဂိုလ်တွေကိုကတခါတခါကျဘလို့ပြည့်နေလဲဆိုဘုန်းကြီးတို့လူမျိုးမေးမှုအားနေတာဘုန်းကြီးတို့ထိုင်ဝမ်သွားတဲ့ခါတရားစစ်လို့ရင်လေသူတို့ကမေးဆိုရင်တယောက်တည်းလည်းမေးလို့ကိုမဆုံးတခါတည်းလေဘုန်းကြီးကမေးကုန်းနေထပ်နေတာတို့ဘာလို့ဆိုရင်ဟိုဘာနဲ့တူတူပဲအဲ့ရနဲ့ဖြည့်ပြီးသားတူတူမရဘူးသူတို့အဲ့လိုကြ သူတို့ဘုန်းကြီးတို့လူမျိုးကြဘုန်းကြီးကြအာနာတာနော်အဓိကကဘုန်းကြီးကခု အပိုင်းကဒီမေးစေချင်တာကိုအခက်ခဲမေးမှဘုန်းကြီးတို့ကနားလဲပါတယ်မေးတော့မှတခါတည်းလေနော်အခုဘုန်းကြီးသိတဲ့ပုံကအများကြီးပါပါတယ်ဒီတဲ့နော်မသိတဲ့ပုံကဘုန်းကြီးနာမမေးတာအဲ့ဒါကြောင့်ဘယ်ဟာလဲမေးတာအဲ့ဒါကြောင့်သိတဲ့ပုံကတော့ဘုန်းကြီးမမေးတော့ပါအဲဘုန်းကြီးတို့ကဖျားမဟုတ်တဲ့ခါကျတော့ဓမ္မကြီးတို့ရဲ့ဖြစ်နေတဲ့သဘောတဘာတွေအကုန်လုံးသိဘူးဗျ မသိတဲ့ခါကျတခါတလေဒီမေးတဲ့မိကုံးမှာထပ်မေးတာတို့အခုကတော့အခက်ခဲမိကုံးနဲ့မဟုတ်ပါဘူးလောလောကူမိကုံးတွေစမခါစားပုဂ္ဂိုလ်တွေမှာတွေ့ရတဲ့မိကုံးတွေမျိုးတွေဖြစ်နေတော့ပြဿနာမရှိဘူးပြီးတော့လှုပ်လဲလှုပ်ကြည့်ပါလှုပ်လဲလှုပ်ကြည့်ပြီးတော့မေးလဲမေးစေချင်တယ်ပေါ့ဒါမှတိုးတက်ပါတယ်မမေးရင်မတိုးတက်ဘူးနော်အဲဒါကြောင့်အခုဟာကလို့လာလာမေးခိုင်းတာ နေတော့တချို့ကြလည်းဟိုလိုတော့ရှိတာပေါ့တချို့ကြတော့ဒီပြေးသက်ရှိမှမေးရမယ်မေကိုမျိုးဆက်တာမျိုးလည်းရှိသေးတယ်အဲ့လိုမျိုးဆိုရင်တော့ဒီအတိတံဖုံးနဲ့ခေါ်မေးပေါ့ဗျာချို့ကြဆက်တာဒီတရားထုတ်နေနေနော်တခါတလေတရားအထုတ်နေတဲ့အစိတ်ကဒီမကောင်းတဲ့စိတ်တွေပေါ်လာတတ်တယ်အဲ့ဒါသဘာဝပဲအဲ့ဒါလည်းစိတ်ပြည့်စရာမရှိဘူးငါနဲ့နော်တရားအထုတ်နေတာကိုဒီမကောင်းတဲ့စိတ်တွေဖြစ်လာတယ်မေးရလည်းခက်ပေါ့လေအဲ့ဒါမျိုးလည်းဖြစ်တတ်တယ် အဲ့ဒါစိတ်မညစ်နဲ့ဒီမကောင်းတဲ့စိတ်ကိုဒေါသကြီးဒေါသစိတ်ကြီးမှန်ပေါ်လာတတ်တယ်မာနကြီးမာနကြီးတာတွေပြန်တွေးတတ်တယ်အိဒါမရှိအများနဲ့အိဒါမရှိအများနဲ့ပြန်တွေးရတတ်တယ်ဒီရှုမှတ်နေတမာရီအကောင်းလာအဲ့လိုသိလာရင် ကိုယ်စိတ်ကိုပြင်လို့ရတယ်ဗျယတနာဘုန်းကြီးတို့တွေကိုယ်စိတ်ကို မသိတာပဲကိုယ်စိတ်ကလောဘကြီးနေလားဒေါသကြီးနေလားမာနကြီးနေလားမသိဘူးမကြည့်ရင်မသိဘူးကြည့်ရင်သိတယ်နော် အဲ့လိုသိလာရင်ဒါကိုကအကျိုးအမြတ်ရှိတယ်ဒီလိုချိန်ကာလမျိုးမမေးရရင်တိတ္တမေးလို့ရတယ်မာနာကြီးတဲ့ပုံကုမျိုးဆိုရင်ဘုရားဗာမိန်ထားလေသူဘုန်းကြီးတို့စတင်ကစားနေ့ရက်၃ရက်လောက်အပိုင်းမှာတင်ဘုန်းကြီးပြောဖို့ပါတယ်ဒီမာနာကြီးတဲ့ပုံကုများကြအနေဆမြောင်ပွားတယ်ဒီယုံနံတရားတွေဝိပဿနာရှုတဲ့ပုံကုများပေါ့အပေါ်ပြီးပြောဖြစ်ပြီးပြဒီလိုအနေဆမြောင်ပွားတယ် အသေးလေးမြောင်ပါတော့ယုံနံတဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးဖြစ်တဲ့အနေထားကိုအသေးလေးလို့ခေါ်တယ်။လုံးဝအိမ်သေးသွားတာကိုအသေးကြီးလို့ခေါ်တယ်။နော်အဲ့လိုအိဋ္ဌမြောင်ပွားတယ်။သေခြင်းသဘောတရားမြောင်ပွားရင်လည်းဒီမာနတို့လိုတေရမမှန်သိသွားရင်တို့လို မာနလျှော့ကြတယ်။တေရမမှန်မသိတော့ဒီပညာတတ်တဲ့လူကပညာမှန်ထောင်တာပဲ။ဘုန်းကြီးတို့ဘုန်းကြီးတွေဒီတိုင်းပါပဲ။တရားပြတယ်ဟာငါတရားပြတတ်တယ်ငါတရားဟောတတ်တယ်ဒီမှန်နေတတ်တယ်။ပစ္စည်းချမ်းသာပစ္စည်းချမ်းသာတယ်မှန်ပေါ့ ပညာတန်ပညာမှအာနာရှိအာနာမှတက်တယ်ဒီမာနတွေကြဖို့ဆိုရင် ခုနကအနိစ္စမြောင်ပွားတနည်းအားပြောရင်သေခြင်းတရားတွေမြောက်ဟောအဲ့ဒါဆိုရင်လူလူမာနကြအရောဘုန်းကြီးတို့ဗာမေးရတယ်လေဆိုတော့တရားရှုမှတ်တဲ့ခါကျရင်ကိုယ်စိတ်ကိုဗာဖြစ်နေတယ်လေသိအောင်လို့ဟောက်ကနှစ်ယောက်ပေါ့လေမမုံမိုးလဲပြန်ထောင်တော့ဟောက်ကမောင်မောင်တင်လာပါလေကောနော်အဲဟုတ်တယ်ကိုမောင်မောင်တင်တဲ့ဒီမှာ ကိုကြည်ရင်တော့မေခိုင်းကိုမောင်တင်းနဲ့မမိုးလို့ကိုမောင်မောင်တင်းရင်မေးမယ်မောင်တင်းကြားလားအရှင်ပြတပည့်တော်မောင်တင်းဆန္ဒကရရာမှာနေပါတယ်ပြီးတော့ဟိုဘ ഹു တုတနဲ့ပတ်သက်တဲ့မိကုံးလေးပါဗျာတပည့်တော်စိတ်ဝင်စားလို့အရှင်ရာဟုလာနဲ့ပတ်သက်တဲ့သုတ်တွေကိုဖတ်ကြည့်ပါတယ်ဗျာ ဟုတ်ကဲ့မဟာယာဟုလောဝါဒမှာမြတ်စွာဘုရားက ရှင်ယာဟုလာကိုအာနာပါနနဲ့ပတ်သက်ပြီးတော့အာတင်ကြားပေးတာရှိပါတယ်ခင်ဗျာဟုတ်ကဲ့အဲအဲ့လိုမတင်ကြားပေးခင်မှာရှင်သာရိပုတ္တရာကရှင်ယာဟုလာကိုအာနာပါနတတိဘာဝနာထူထောင်မှုအာပြောတဲ့အပိုင်းလေးပါပါတယ်ခင်ဗျာအဲ့ဒီမှာအာနာပါနတတိဘာဝနာပွားများခြင်းအတွက်အကျိုးအများကြီးရှိတယ်လို့ တွေ့ပါတယ်ဗျာဒါပေမဲ့ဖတ်ကြည့်တဲ့အခါကျတော့တပည့်တော်မြတ်စွာဘုရားပြန်ပြီးတော့သင်ကြားပြီးတဲ့အချိန်မှာအာနာပါနတတိဘာဝနာနဲ့ပတ်သက်ပြီးအချို့အများကြီးဟိုပြောသွားတာမတွေ့မိဘူးဗျာဒီပမာပြန်မှာပေါ့ဗျာအဲ့ဒါဘာကိုပြောတာပါလဲဗျာဘလို့အချိုးမျိုးကိုရနိုင်ပါသလဲဆိုတော့အာနာပါနသတိဘာဝနာနဲ့ပတ်သက်ပြီးတော့အကျိုးတွေအကြောင်းကိုအနည်းငယ်ရှင်းပြပေးပါဗျာ သန္နာဘာဏတိဘာဝနာပတ်သက်ပြီးဘုန်းကြီးတို့အကျိုးတွေစာအိုးပဲကြာရင်လည်းဘုန်းကြီးဒီခေါင်းစည်းပေးထားတွေလည်းပါပါတယ်နော်အဲ့ဒီကြာရင်လည်းပြောပါအောင်လောလောဆယ်တော့ဘုန်းကြီးပြောနိုင်တာတော့အာနာဘာနာရှုမှတ်တဲ့ပုဂ္ဂိုလ်များကဘာအကျိုးတွေရတာလဲခွန်လေးဟိုပေါ်မှာစောက်တုပ်ရှိအစိမ်စောက်ကြီးတဲ့ဟာအရှိစောက်อืมဟုတ်တယ်ဟုတ်ခုနခမရတဲ့ကိုင်းတာတရားမှသူဟုတ်တယ် အဲ့ဒီမှာလည်းဘုန်းကြီးပြောပါဦးမယ်ဒီမှာလည်းဘုန်းကြီး note တွေပေးတာရှိတယ်အနာဘာနဲ့ပတ်သက်ပြီးဒီမှာဒီကကြီးနည်းနည်းခြောက်နာဝရှိအောင်ပြောရရင်တော့ဒီမှာအနာနှစ်မျိုးတွေ့တယ်ပေါ့ဗျာဘုန်းကြီးတို့ဒီမဟာဝကတန်ယုတ်ပါဠိတော့အနာဘာနတန်ယုတ်မှာじゃအကျိုး18မျိုးပြောသွားတယ်ဝိတ္တုရိမမှာじゃအကျိုး9မျိုးပြောသွားတယ်တော့ မဟာဝကတာယုတ်တရားအကျိုးတွေတွေကနည်းနည်းပြောပြမှာပေါ့အာနာပါနအာထုတ်နေတဲ့ပုံကိုယ်တွေဟာတဲ့ကိုယ်တွေစိတ်တွေတုံလုံးမဖြစ်ဘူးရှုမှတ်နေငြိမ်သက်နေတယ်လို့ပြောပါကိုယ်လည်းမပင်ပန်းဘူးမျက်စိလည်းမပင်ပန်းဘူးဒါမျိုးပြောဘုန်းကြီးတို့ဒီဓကမ္မထာနေဒကာကြီးတချို့တရားစခန်းတချို့နီးတွေဝင်ဘူးလိမ့်မယ်အာတပတ်တော့မှတော့လေဓကမ္မထာများအထွေတိတ်ပင်ပန်းတာခန္ဓာကိုရိုက်ချေထားတယ်လို့နေတာဒီအာနာပါနအာထုတ်တဲ့ပုံကိုကြအဲ့လို ကိုယ်လည်းမပင်မအောင်စိတ်လည်းမပင်မအောင်ကိုယ်လည်းတုံလုံးမှုရှိဘူးမျက်စိလည်းတုံလုံးမှုရှိဘူးတချို့အာနာပါနာကြီးမှတ်ပြီးတော့ဟိုတုံလို့မောပန့်နေအဲ့ဒါနီးမှန်လားမမဟုတ်ဘူးဗျတကယ်တမ်းဓာတ်ရပြောရင်ဒီမှာအကျိုးမှာအဲ့ဒီဟာတွေဘုရားဓာတ်ရဟောတာအာနာပါနာအထုတ်တဲ့ပုဂ္ဂိုလ်ကခုနပဲကြည်လိုက်လေအစင်းစင်းကြည်လိုက်ပထမအာနာပါနာပုဂ္ဂိုလ်မှတ်တဲ့ပုဂ္ဂိုလ်ကတတိမြဲအောင်လုပ်ရတယ်တတိမြဲလာရင် လေးအတိုးရှည်တိလာမယ် ရှည်လာတဲ့လေကိုအစအလယ်ဆုံးကတ်လိုက်နေအောင်ကြိုးစားမယ်။နောက်ပြပြပြပြနဲ့ဒီလေရဲ့သဘောကိုတိမ်မွေ့သွားအောင်ငြိမ်သက်သွားအောင်တိမ်မွေ့ငြိမ်သွားအောင်ကျင့်ရတယ်။အဲ့လိုကျင့်ရတာ။အဲ့ဒီဟာနဲ့တရားနဲ့အတူတူပဲဗျာ။တကယ်ကျင့်နေရင်ဒီအဲ့လိုဖြစ်သွားတယ်။ဒါတွေအတွက်တော်တော်ကောင်းပါ။နောက်တစ်ခုဝိသုဒ္ဓိမဲ့တရားကိုလက်တွေ့ရဲ့အကျိုးအနေနဲ့ပတ်သက်လို့ပြောအောင်။ဝိသုဒ္ဓိမဲ့ကြဒီအာနာပါနအထုတ်တဲ့နောက်မျက်နှာ အဝိသုဒ္ဓိမမှာကြတော့ဗာလဲဆိုတော့အာနာပါနအထုတ်တဲ့ပုဂ္ဂိုလ်များဟာမိစ္ဆာဝိတ္တမကောင်းတဲ့အတွေးအကြံတွေကိုပယ်ဖြောင်းနိုင်တယ်ပယ်တတ်နိုင်တယ်လို့ဒါပြောတာအောက်ကိုဆွဲချလို့မကောင်းတဲ့အတွေးအကြံတွေနော်အဲ့မှာအဲ့မှာဝိသုဒ္ဓိမလားအာနာပါနဲ့ပွားများရင်ကြိုးဆိုဒုတိယမိစ္ဆာဝိတ္တကိုပယ်ပြတ်တယ်မကောင်းတဲ့အတွေးတွေမဝင်လာဘူးအာနာပါနအထုတ်တဲ့ပုဂ္ဂိုလ်တချို့ကမ္မထာနေရအဲ့လိုမလာဘူးနံပါတ်၄ပေါ့ နောက်ဆုံးဖြစ်တဲ့ထွက်ဝေလွန်သည်အဲ့ရနေအောက်ဆွဲချလိုက်တော့အဲ့ဒီဆာမျက်နှာအဆုံးနာလေးမှာအာနာပါနာအထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီမှာနံပါတ်5အာနာပါနာအထုတ်တဲ့ပုဂ္ဂိုလ်များဓာတ်ပုရတဲ့ပုဂ္ဂိုလ်များအသက်ပိုင်းကြောက်သည်အဓိကကတော့ဒါကတော့ဒီဝိသုဒ္ဓိမတ်တိုင်ရေးတာတကယ်တော့ပြောချင်တာကအာနာပါနာအထုတ်တဲ့ပုဂ္ဂိုလ်ကကိုယ်သိမဲ့အချိန်ကာလနေရတိကျသိတယ်ဗျကြိုသိတယ် တချို့ကမ္မထာနေကြတော့သိတာလည်းရှိတယ်မသိတာလည်းရှိတယ်ဒီလိုပြောတယ်ပေါ့ဗျာဘုန်းကြီးအဲ့ဒီဟောရောက်နေတခါပြောပါအောင်မယ်ဘုန်းကြီးတို့နိုင်ငံမှာထင်ရှားတဲ့ဆရာတော်တွေပေါ့လေအဲ့ဒီမှာဖတ်ဖို့တဲ့ဒီဆရာတော်ဘွဲတွေတော့ဒါတိကြမမှတ်မိတော့ဆရာတော်တငယ်ချင်းနှစ်ပါးပေါ့လေဒီအာနာပါနအလန်းစဉ်အထောက်တာဆရာတော်ကြီးတောရွာကျောင်းမှာသူကသတင်းသုံးတယ်သူတငယ်ချင်းတစ်ပါးတနေရာမှာသတင်းသုံးတယ်ဆရာတော်ကြီးကပြန်တော်မူကနေ့မှာဘုန်းကြီးတို့အညာဒေသတွေမှာဘုန်းကြီးတွေပြန်တော်မူရင် ဒီပြန်တော်မူပြီးရတဲ့မြတ်ခေါင်းရိပ်တာတို့ရေချိုးတာတို့ဘေးကတပည့်တွေကလောက်ပြရတယ်သင်္ကန်းတွေအစ်စ်လဲတာတို့ဒီဆရာတော်ကြီးကပြန်တော်မူကနီးမှာသူ့ရွာသားတွေကိုပြောတယ်ငါ့အတွက်ခေါင်းနှလုံးရှာထားရှာပေးလို့မေးဆရာတော်ကြီးလည်းလေးစားလေကြောက်လဲကြောက်ရတဲ့ခါကျဒီကနေ့ဘာမှမလျှောက်ရဘူးခေါင်းနှလုံးပဲရအောင်ရှာနောက်ခေါင်းနှလုံးရတဲ့ခါမှာဆရာတော်ကြီးဒီလာပြီးအဲတော့ကွက်တီဖြစ်သွားတာအဲ့ဒီနေ့လာပို့တယ်ခေါင်းနဲ့လာပို့ရော ဆရာတော်ကြီးကအဲ့ဒီအချိန်မှာဆရာတော်ကြီးကရန်တဲ့ခေါင်းကလည်းရိတ်ထားတယ်သင်္ကန်းကလည်းအသက်ဝတ်ထားတယ်လို့ဆိုတယ်ပေါ့အဲရောက်လာတယ်အေးကွယ်မင်းတို့ခေါင်းကငါနဲ့တော်မတော်စန့်ကြည့်ပါအောင်တဲ့အဲ့ခေါင်းနဲ့ဝင်အိတ်လိုက်တာပြန်တော်မူသွားတာပဲအဲ့လိုနဲ့ရွာသားတွေလည်းဒီဆရာတော်ကြီးရဲ့ဇာမနာကျင်းပဖို့ဘာညာလုပ်နေကြတယ်ပေါ့လုပ်နေတဲ့အချိန်မှာဆရာတော်ကြီးတစ်ပါးကြွလာပြန်တယ်ကြွလာပြီးတော့ခေါင်းကလည်းရိတ်ထားတယ်သင်္ကန်းကလည်းအသက်ဝတ်ထားတယ်ဒီစဟဲ့ မင်းတို့ဆရာတော်ဘယ်လိုလုပ်ကဒီမှာခေါင်းနှလုံးကပုံတာမှာဘာလုပ်တာလဲပိုင်းဆရာတော်မလျှောက်တော့ဆရာတော်ကြီးကဒီလိုခေါင်းနှလုံးစီမံထားဆိုလို့စီမံပေးတာပဲဟင်အဲ့ဒီလိုဆိုဒီကောက်ငါကြည့်ရမှာကငါနဲ့တော်မတော်ဆိုသူကကြည့်အဲ့လိုနဲ့သူလည်းပြန်တော်မူသွားတယ်ဒီအဲ့တော့ပြောချင်တာတကကြီးကခွန်ကြီးတို့တွေဒီအာနာပါနလမ်းစဉ်အထုတ်တဲ့ပုံကုများကိုတည်မဲ့အချိန်အလောက်တည်တယ်လို့ဒါစာပေကျမ်းဂန်မှာတည်ကြပါပါတယ်ဒီတော့ကြိုးပြင်ထားလို့ရောကိုယ့်အတွက်နောက်လူတွေကဒုက္ခရောက်ဆရာမရှိဘူး အဲ့ဒီအကျိုးတွေရှိတယ်ပေါ့တရားကြီးကျေးဇူးတင်ပါတယ်ခင်ဗျာနောက်မိခင်ကလေတပီတော့ဟိုစူးစမ်းပြီးတော့ထိုင်ပါတယ်ခင်ဗျာတရက်ကို9ဝက်55မိနစ်ပေါ့ခင်ဗျာဟုတ်ကဲ့ဒါပေမဲ့လည်းစိတ်ကတော့ပြေးတော့မှာပဲခင်ဗျာဟုတ်တယ်တဘာဝပဲတရားကြီးဒီလိုတမာရီရလာတယ်ဆိုတော့ဟာကို ဘယ်လိုအနေထားမျိုးနဲ့သိမှတ်နိုင်ပါသလဲဥပမာပြဒီဝင်လေထွက်လေတဲမှာပဲစိတ်ကစိုက်နေပြီးဘေးဘက်ကအတန်နေမကြားလောက်တဲ့အထိဖြစ်မှတမာရီအားကောင်းတယ်လို့ဆိုမှာဆိုနိုင်ပါသလားဗျာအင်းတမာရီတကယ်တမ်းကျအဲ့လောက်မှ အားကောင်းပါတယ်ဒါပေမဲ့လို့ဒီတမာရီအားကောင်းစားမှာတော့ဒီတမ္မလန်တွေကတော့ကြားနေတတ်တယ်ပေါ့နော်အဲ့ဒီလိုအားကောင်းလာတဲ့ခါကျရင်တော့ဒီ ဒီခန္ဓာကိုယ်တွေပြောင်းနေတာဒီလေပါပဲစိတ်ကကတ်တော့ဖေးရတယ်လုံးဝသတိမရတော့ဘူးအဲ့လိုမျိုးဒီဆိုလိုတာတော့ဘုန်းကြီးတို့တမာရီအကောင်းတာညံဖြစ်ဖို့ဆိုတဏှာကြီးမှရင်ဒကာကြီးမောင်တင်နေတဲ့တဏှာကြီးလုံးကတ်နေရမယ်နှစ်နာရီမှရင်နှစ်နာရီလုံးကတ်နေရင်တော့ပိုပြီးတမာရီအကောင်းပါအဲ့လိုမကတ်နေသေးရင်တော့သူကတမာရီအာနေအာနေနေတဲ့ခါမှာတခြားဝိပဿနာ ပြောင်းမှတ်တာတို့ဟောဇာမိုင်းလိုက်တာခါတို့ဘာတို့ညံဖြစ်ဖို့ခက်တာပေါ့ညံမဖြစ်နိုင်သေးဘူး ဉာဏ်နဲ့တမာရီခုအတံလန်ကြောင့်လန့်သွားတာမျိုးတမာရီအာကောင်းကစားဆိုရင်လေဘုန်းကြီးတို့အတန်နေကြရင်လန့်သွားတာမျိုးလို့အဲ့လိုမျိုးဖြစ်တတ်တယ်တည်တည်အတန်လေးကစားပြီးအတန်ကြီးကြီးထိန်ပြီးကိုယ်စိတ်ထဲမှာအကြေးကြားတာတခါအဲ့လိုမျိုးတွေဖြစ်တတ်ဒီတော့ तू ကဒီကလည်းတမာရီဆိုတာကတော့ဒီကရသုံးမျိုးပေါ့ခဏိကတမာရီဥပ္ပစာရတမာရီအပနာတမာရီဒါတွေဘုန်းကြီးပြောပါမယ်ဒီမှတ်စုလည်းပေးပါပေးထားပါ အဲဒီဝိပဿနာသွားရင်တော့ခဏိကတမာရီမျိုးရအောင်လုပ်ဖို့လိုပါတယ်ခဏိကတမာရီဆိုတာဟိုမြင်ကများကြားကများလည်းခဏိကတမာရီလို့ခေါ်ပါတယ်နောက်တစ်ခုကတော့ခဏိကတမာရီကိုဆက်ဖွင့်တာကဘာလဲဆိုတော့ဒီအာယုန်တုတ္တကမပြတ်ပေါ့နိမပြတ်ဖြစ်နေရမယ်ပြီးတဲ့အခါကျဆန့်ကျင်မဲ့မကောင်းတဲ့နိဝရဏတရားကိလေသာတရားတွေမဝင်မဲ့နဲ့ကင်းပြီးတော့ဇန်သမารီလောက်နီးပါဆိုပြီးတော့ဇန်သမารီကဲ့သို့ဇန်လို့တော့ပြောလို့မရပါဘူးအဲတော့ အဲ့လိုစိတ်တွေငြိမ်သက်နေတဲ့တမာရီမျိုးကိုခဏိကလို့အဓိပ္ပာယ်ဖွင့်ထားပါတယ်အဲအဲ့ဒီလိုတမာရီရမှာနော်ဝိပဿနာရှင် အသိဉာဏ်တွေဖြစ်တယ်ဗျအဲ့လိုတမာရီမှာမရရင်တော့ဝိပဿနာဉာဏ်ဖြစ်ဖို့ခက်ပါတယ်ဇာမိုင်းသွားတဲ့အခါကျတော့ဥပ္ပစာရတမာရီအမနာတမာရီနှစ်မျိုးရှိပါတယ်ဥပ္ပစာရတမာရီဆိုတာဇိုင်းငါးတွေမစင်ញင်နိုင်သေးဘူးနမိတ်ပေါ်တယ်အပနာတမာရီကြ ဒီဇိုင်းနမိတ်လည်းပေါ်လာတယ်ဒီဇိုင်းကတွေလည်းဆင်ញံနှလုံးသွင်းနေတယ်ဒီအာရုံမှာဆွဲဆွဲမြဲမြဲဖြစ်နေတယ်ဥပ္ပစာရသမารိကြပြုတ်ကြလိုက်အိပ်ပျော်သလိုဖြစ်လိုက်ဒီနမိတ်ပေါ်ရောက်လိုက်ပြုတ်ကြလိုက်ဒီလိုဖြစ်တတ်တယ်အပ္ပနာသမารိဇံပိုင်းရောက်သွားဇံရသွားရင်တော့ဇိုင်းကတွေကိုကောင်းကောင်းဆင်ញံနိုင်တယ်ပြုတ်ကြမသွားနိုင်ဘူးအကြာကြီးဒီပေါ်မှာနေနိုင်တယ်အဲ့လိုဇံပိုင်းဆိုရင်တော့ဇံသမารိလိုတယ်ပေါ့ဝိပဿနာသွားရင်တော့ ဝိပဿနာတမာရီလိုတာပေါ့ဒီခါကြီးအဲ့တော့ချုပ်ပြောရင်တော့ဒီခါကြီးတမာရီပိုင်းမှာဇန်တမာရီရှိတယ်ဝိပဿနာသွားရင်တော့ခဏိကတမာရီရှိတယ်ခဏိကတမာရီပြည့်စုံအောင်လုပ်ခဏိကတမာရီဆိုတာခုနလိုအာယုတစ်ခုတည်းကတ်သွားတဲ့သဘောမျိုးပေါ့ခါတလေကြရင်တော့ဒီခါကြီးထိုင်မှုတဲ့ပုံကိုသိပါတယ်ဟောတနိုင်တနိုင်လောက်တာကြာသခဏလေးလို့ထင်လိုက်တော့ဘာမှကိုမသိဘူးအဲ့လိုမျိုးပေါ့အဲ့လိုမျိုးမှာကိုက ရှုမှတ်ပြီးထိုင်လိုက်တဲ့ခါကျလည်းစိတ်ကအေးချမ်းတာတည်ငြိမ်တာဘာလို့အလိုအဆင်ပြေတာပဲခါလေးလေးအခုဒကာကြီးတို့ဓမ္မကြီးတို့လှုပ်သွားတဲ့ပုံစံတွေရှိတယ်ဘုန်းကြီးကြိုက်တာမနေ့ပိုင်းလေထီထီမီမီလည်းလေ7မိနစ်15မိနစ်လောက်ထိုင်လိုက်ဟာအဲ့ဒီမှာငြိမ်ကပ်သွားရင်တော်တော်ကောင်းတာတနေ့ကုန်ကိုအလုံးလုံးလို့ကောင်းတာဘုန်းကြီးတို့ဆိုလဲတနေ့ကုန်နေလို့ကောင်းတာပဲအဲ့ဒါမျိုးအဲ့လိုလဲစူးစမ်းကြည့်ပေါ့ဒကာကြီးတင်ပါဗျာကျေးဇူးကြီးပါတယ်ဗျာ အဲမတ်တစ်တင်မိုးမေးလို့ရပါပြီ အတင်မိုးမေးသူပါမေးမှာအာဟုတ်မဟုတ်တကယ်လို့လေဟိုခဏခဏပေါ့နော်ဒီလိုတဏီကုံမှာအဲ့လိုအလုပ်တွေလုပ်နေရင်းနဲ့လေခါလေကြရင်ကိုယ်စိတ်ကိုသတိထားမိတယ်ဟိုအဲ့လိုပေါ့ဒေါသဖြစ်လာတယ်ခါလေကြရှင်အစင်မပြီးအဲ့လိုပေါ့စိတ်ထဲမှာတခုခု ဖြစ်လာတယ်ဆိုလို့ရှင်အဲ့ဒါကိုသိလိုက်တယ်နောက်ပြီးကြလို့ရှင်အော်ဒီလိုမျိုးဖြစ်နေတာမကောင်းဘူးအဲ့လိုဆိုပြီးတော့ကိုယ်စိတ်ကိုပြုပြင်လိုက်တယ်ဆိုတာလည်းသိမိတယ် အဲ့ဒါမျိုးတွေရောမှန်ပါသလားဗျာမှန်ပါတယ်ဒီဒီနေ့စဉ်ဘဝတွေမှာအဓိကတော့ဒီချိန်မှတင်ဖို့လို့ဘုန်းကြီးတို့တရားထိုင်တယ်တတိအကောင်လောက်တာနေ့စဉ်ဘဝတွေမှာကြာတော့ဒီလိုဒေါသဖြစ်တာတွေကြုံမဲ့လောဘဖြစ်တာတွေကြုံမဲ့ချက်ချင်းသိတာပေါ့ကွချက်ချင်းသိတော့ဒီစိတ်ကမဟုတ်ဆရာတော်ရတော့ဖြစ်ကြောရှိတယ်လို့ခေါ်တယ်ဖြစ်ချင်းမသိဖြစ်ကြောရှိပြီးလောဘပြင်းတယ်လောဘအကြာကြီးပြင်းတာဒေါသပြင်းဒေါသအကြာကြီးပြင်းတယ်စိတ်ဆိုးရင်တော့တော်တော်နဲ့မပြောက်ဘူးပေါ့ တတိအားကောင်းတဲ့ဂုဏ်ကြီးချက်ချင်းသိချက်ချင်းဒါကိုငြိမ်းအောင်လုပ်နိုင်ဒါကြောင့်ဘုန်းကြီးတို့ဒီသောတာပန်နဲ့ပုထုဇဉ်ကွာခြားချက်ခုနှစ်မျိုးရှိတယ်အဲ့ဒီထဲမှာအဲ့ဒီတစ်ချက်ပါတယ်ပုထုဇဉ်များကြတော့ဒီလောဘဖြစ်နေလောဘဖြစ်မှချက်ချင်းမသိဘူးဒေါသဖြစ်နေကြောင်းဒေါသဖြစ်မှချက်ချင်းမသိဘူးအဲ့လိုမျိုးပေါ့တရားနဲ့မနေတဲ့ပုံကောင်များလည်းသောတာပန်ဖြစ်မှာမဟုတ်တရားနဲ့မနေတဲ့ပုံကောင်များကလည်းဒီချက်ချင်းမသိဘူး တရားနဲ့နေတဲ့ပုံကုမျိုးသို့မဟုတ်သောတာပန်များကြတော့ဒီဖြစ်နေတဲ့လောဘစီဒေါသစီချက်ချင်းသိတယ်တော့ချက်ချင်းညင်းအောင်တော့နိုင်တယ်ပေါ့ဒီတရားရှုနေကြပုဂ္ဂိုလ်ချက်ချင်းမသိတဲ့ပုရုဇဉ်များကြချက်ချင်းမသိတဲ့အတွက်ဘုရားဆရာတော်ရဘာမှဖြစ်ကြောရှိတယ်လို့တောင်းတာသောတာပန်များကြတရားနဲ့နေတဲ့ပုဂ္ဂိုလ်များကြဒီဒေါသဖြစ်တဲ့စိတ်လောဘဖြစ်တဲ့မာနချက်ချင်းသိတော့ချက်ချင်းငြိမ်းအောင်လုပ်တယ်ဖြစ်ကြောတိုးတယ်လို့တောင်းတာပေါ့ ဒါအဲ့ဒီမျိုးလေးပဲလောက်ပြရတယ်တကယ်တော့じゃဘုန်းကြီးတို့ကတကယ်လက်တွေ့ဘဝမှာအသုံးချနိုင်ရမယ်ဒီတရားထိုင်တဲ့ချိန်လောက်တည်းမဟုတ်တော်တော်များများတရားထိုင်တဲ့ချိန်လောက်ပဲသူကသုံးချပြီးတော့တကယ်လက်တွေ့ဘဝမှာじゃသုံးမချနိုင်ဒါကြောင့်ဘုန်းကြီးအဲ့လိုမဖြစ်စေချင်ဟိုလက်တွေ့ဘဝမှာအသုံးချနိုင်အောင်ကြိုးစားဖို့ဘုန်းကြီးလည်းအဲ့လိုလုပ်နိုင်အောင်ကြိုးစားနေတယ်နော်အဲ့လိုကြိုးစားကြည့်ပေါ်မှာတင်မို့ရဲ့တင်ပါဘုံကျေးဇူးတင်ပါတယ်ရှင်မြမကြီးတော်ခင်တင်တဲ့ လက်ထောင်တာတွေ့တယ်။ဒီမကြီးမေးမယ်။ဗီဒီယိုခေါ်ဖွင့်လာအဲဗီဒီယိုခေါ်တော့ဖြစ်တာအတန်ဖွင့်လာ။အတန်ကပိတ်ထားတယ်။ Okay ။အဲရာကြီးမေးတော့ဒီမကြီးရှင်မြဟိုဒီအာနာပါနာကိုရှင်းတဲ့အခါကျတော့နမိတ်တွေမပေါ်ဘဲနဲ့ဇံရနိုင်သလားဗျာနမိတ်တွေပေါ်ကိုပေါ်ရမှာလားဗျာ ပေါ်ပါတယ်တကယ်တမ်းကျပေါ်ပြီးမှဇံရပါတယ်ဒီမပေါ်တဲ့နမိတ်မပေါ်နဲ့ဇံရတော့လို့မသေးကြဘူးပေါ့ဗျာအဲ့လိုမျိုးပဲဘုန်းကြီးဖြစ်ခြင်းပါဝိသုရိမတ်မှာလည်းဒါအတိအကျပြောထားပါတယ်နမိတ်တွေပေါ်ပါဒါပေမဲ့တခါသူတို့ကဘလို့ဖြစ်တတ်လဲတချို့ဘုန်းကြီးလည်းကြားပါတယ်တချို့တရားပြတဲ့နေရာမှာတွေကဘယ်ကမ္မဋ္ဌာန်းမဆိုဇံရတယ်ဆိုတာမျိုးတွေတုံးပြီးပြောတာတွေကလည်းရှိတာပေါ့နော်အဲ့ဒါတွေကတော့ အဲအဲ့ဒီဟာတွေနဲ့ဓမ္မကြီးကနားယောင်သွားလို့ဖြစ်နေဇန်ဆိုတဲ့ပိုင်းကလည်းသူကဟိုဒီခြေကဒိဗယ်လောက်နဲ့သူကပြောတာကိုဒေဒီဆရာတော်ကြီးအဖျားကြီးကဒီအာယုတကုတ်တဲ့စုစိုက်ကြနေတဲ့မျိုးဆွဲဆွဲမြဲမြဲရှုနေတဲ့မျိုးမျိုးစုစိုက်မြန်ဆွဲစုစိုက်မြဲမြဲရှုအားတန်ဇာဟုခေါ်တရားဆိုလေဒီဆရာတော်ကဒါအခြေခံပိုင်းကိုရေးတာဗျတကယ်တိတိကျကျဆို ဒီအာယုတပြုရဲ့စိတ်ကစိုက်ကြနေပြီးတော့နိဝရဏတွေကင်းကွာနေရမယ်နိဝရဏတွေကင်းကွာပြီးဆိုင်ငါတွေဖြစ်နေရဒီစိတ်စိုက်ကြရုံနဲ့ဒါအစ်စ်လို့ပြောလို့မရဘူးသူတို့ကစိတ်ဆက်ကြတဲ့သဘောလေးကိုဇန်တုလို့ပြောလို့ရပါဘူးအစ်စ်ကအဲ့လိုမဟုတ်နိဝရဏတွေကင်းကွာနေရမယ်ပြီးတော့ဇိုင်းငါတွေဆင်ញင်နိုင်ရမယ်ဒီလိုဇိုင်းငါတွေဆင်ញင်နိုင်ဖို့ဆိုတာကခုနနမိတ်တွေပေါ်မှာ ဆင်ញင်ဖို့လွယ်ပါတယ်ဓမ္မပုံထင်ရှားပါတယ်ခုမှလေးတခုပြောမယ်ပေါ့ဒီမှာရေတော်တော်များများကဘုန်းကြီးတို့စာပေသမားတွေပါဝင်ပေါ့လေဒီအာနာပါနရှုတဲ့အခါမှာဇာယင်္ဂါတွေကိုသူကဘယ်လိုပြောလဲဇန်နမိတ်ပေါ်စရာမလိုပဲဒီနာသည်နှခေါင်းမှာပဲဝိတက်ဆိုတာကဒီနမိတ်ပေါ်မှာတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပေးတဲ့သဘောဝိတက်လို့ခေါ်ပါတယ်ဇာယင်္ဂါလေးတွေကိုဇံလို့ခေါ်တာပေါ့နော်တစ်လုံးတစ်လုံးစီကြဇာယင်္ဂါဒီငါးလုံးအပေါင်းကို ပရမဇန်စိတ်ဒီလိုခေါ်တာပေါ့သူဒီစေတသိက်လေးနဲ့အတူတူကဖြစ်လို့ပရမဇန်စိတ်ဝိတေဝိစာရာပိတိဒုက္ခဧကကရာပေါ့အဲ့ဒီ၅မျိုးဘုန်းကြီးမတ်ဆုတယ်လည်းပေးထားပါတယ်နော်အဲ့ဒီနေရာလေးရောက်ပါမယ်ပြောပါမယ်အချိန်ကဒီအာယုံပေါ်မှာတင်ပေးတယ်ချိန်ပေးတယ်ရွယ်ပေးအဲ့တော့တော်တော်များများဒီဇံမိုင်းကိုသိချမရှုဘူးတော့ဒီလေလေးပေါ်မှာဒီနဲ့နာသီပြမှာရှိတဲ့လေလေးပေါ်မှာတင်ပေးချိန်ပေးတာဒါဝိတက်အဲတို့တော့အဲ့လိုပြောပါတယ် ဒါကတော့ဆန်စစ်မဟုတ်ဒီဟာလေးကိုဆင်ခြင်သုံးသပ်နေတဲ့သဘောဒီဝင်လေထွက်လေအာယုံဒီနမိတ်လေးကိုဆင်ခြင်သုံးသပ်တဲ့ဝိစာရဒီပေါ်မှာဒီအာယုံလေးပေါ်နှစ်သက်သဘောကြတာပီတိဒီနှစ်သက်သဘောကြတာလေးကိုခံစားနေရဒုက္ခဒီပေါ်မှာအာယုံလေးကပ်နေတဲ့ဘောဧကကတာကိုအာဒါဆိုဇိုင်းက၅ပါးဖြစ်ပြီးဇိုင်း၅ပါးဖြစ်တဲ့အတွက်ဒါဇံရပြီဒီပေါ်မှာလည်းစိတ်ကစိုက်ကြနေဇံလို့ဒီလိုပြောကြအဲ့လိုမဟုတ်ပါဘူးဗျာ တကယ်ဝိတက်ဝိစာတော့ဘုန်းကြီးတို့ဒီမှာဘေးမှာနည်းနည်းတော့အခြေခံပြောပါမယ်ခုဘုန်းကြီးဥကလူတို့ဘာလို့လဲသင်ပေးနေတာပေါ့နော်ဒါတွေလည်းဘုန်းကြီးတို့လေ့လာစေချင်ပါတယ်မြင်သိစိတ်ကဘုန်းကြီးတို့မျက်စိမှာဖြစ်တယ်နော် မျက်စိကန်းနေ၊ကွဲနေဘုန်းကြီးတို့ဘာမှမြင်ပါဘူးမှန်ပါကြားသိစိတ်ကနားမှာဖြစ်တယ်နားကန်းနေရင်နော်နားမှာဒုရိယပိတ်ဆုံးနေပါကြားပါဘူးဗျပြီးတဲ့ခါကျတော့အနန္တိစိတ်နှာခေါင်းက နာရီတွေပိတ်နေမယ်နာရီနှာခေါင်းမှာနာဖြစ်နေဘာမှမရဘူးဒီအနန္တိစိတ်ကနှာခေါင်းမှာဖြစ်တယ်စားတိစိတ်ကရှာမှာရှာကွဲနေမယ်နာပေါက်နေမယ်ဘာမှအရသာမရှိဘာမှမသိဘူးကိုထီတိစိတ်ကတကူလုံးမှာဖြစ်တယ်ခုနအနာကြီးယောဂဘာညာဖြစ်တယ်ဒီလိုထိုးကြည့်နေမနာတော့ဘူးလေအဲတကူလုံးမှာဉာဏ်နဲ့စိတ်တွေကြတော့ဘယ်မှာဖြစ်လဲဆိုဒီ နှလုံးသားမှာနှလုံးသားပေါ်မှာတီးနေတဲ့လက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာမိဖြစ်တယ်လို့ဒါမျိုးပြောတာခုနဝိတဝိဇာတာပိတိဒုက္ခရေခဲ့တာဒီစိတ်တိတ်လေးတွေဒီစိတ်တိတ်လေးတွေကမြင်သိစိတ်လည်းမဟုတ်ဘူးကြားသိစိတ်လည်းမဟုတ်ဘူးအနတ်သိစိတ်လည်းမဟုတ်ဘူးဒါကိုရှင်းရှင်းလင်းသိတာဟုတ်အဲ့တော့ဒီစိတ်တိတ်ပဲဒီနှလုံးသားပေါ်မှာဖြစ်တယ်ဒီနှလုံးသားပေါ်မှာရှိတဲ့လက်တစ်ဖက်လောက်မှာတီးနေတဲ့သွေးဒီသွေးရတယ်ဒီကုန်းလုံးနဲ့ကန်းတော့ဒီပုံရဒီပုံမှာတီးပြီးဖြစ်တယ် အဲ့လိုဒီစိတ်တွေကဒီလိုဖြစ်မှန်းသိစေဓမ္မကြီးဘာလို့လို့ရလဲဓမ္မကြီးတော်ခင်တင်းတွေကဒီအခန်းထဲဝင်လာတယ်နော်ဒီကောင်ကြီးအော်မင်းရတယ်ဟဲ့ကလည်းနဲ့လှုပ်လိုက်ရင်ဗာဒီမှာလာထိတာရှင်ကလည်းဒီဓမ္မကိုလှမ်းသွားတာပဲနှလုံးထဲမှာဟုတ်လားအောင့်သွားတာပဲအဲ့ဒါအဲ့ဒါပြောချင်တာဒီကြံတဲ့စိတ်စစ်တဲ့ဒီနှလုံးသားမှာမိဖြစ်တယ်ဥပမာဆိုပါတော့အမြင့်တစ်ခုမှတက်နေတယ်ဟောတစ်ပင်မြင့်ပေါ်မှာတိုက်မြင့်မှာအဲ့ဒီကပြုတ်ကြတော့မကြီးကြီးနဲ့ကိုယ်စိတ်ထဲမှာရှင်ထဲမှာတဖို့ဖို့တလိုက်လိုက်ဖြစ်နေတယ် အဲဒီပေါ်မှာထင်ရှားတယ်ကြံတဲ့စိတ်စိတ်တွေကဒီမှာရှိတယ်အဲ့တော့ဇံမိုင်းသွားတဲ့ပုံကောများကြတော့နမိတ်ရအောင်လုပ်ရတယ်နမိတ်အဲ့ဒီနမိတ်ကိုပြောပါမယ်နောက်လည်းအခုလည်းအခြေခံတော့ပြောမယ်အဲ့ဒီနမိတ်နဲ့ဒီနှလုံးသားကိုပထမဆင်ញင်ရတယ်လန့်ဖတ်ကလေးကြည့်လဲနှလုံးသားမြင်တယ်ချို့နီးတွေကြဒါကြောင့်မို့ဒီနမိတ်တွေဘာတွေအကောင်မှဒီ32ခုတ္တသားတွေဘာတွေရှုခိုင်းတာရှိတယ် အာနာပါနရင်ရှုရတယ်ဇာနေပါရီရလိုက်ဒီ32ခုတတာအတွင်းနဲ့ကတိစာတွေပေါ့နော်ခုဆောင်နေကြသိတယ်လေဘုန်းကြီးတို့ကြတော့ဒီဇာမရတဲ့ပုံကိုကြတော့ခန္ဓာကိုယ်တွင်းပိုင်းကိုတိကြမမြင်ဘူးမမြင်တော့ဘုန်းကြီးကဘာသင်ရလဲဆိုတော့ဒကာနမတွေပုံလေးနဲ့ပြအသေးဆိုတော့ဘယ်လိုဘယ်နာမှရှိတယ်နှလုံးသားဘယ်နာမှရှိဒါမျိုးသင်ရတယ်အဲ့လိုသင်တဲ့ဘိုင်းမှာတော့ဓမ္မကြီးသူတို့ဇန်လောကသွားတဲ့ဘိုင်းမှာတော့ဒီမသေးကြတာတွေတွေ့ရတယ် ဘုန်းကြီးဆရာကြီးနဲ့ဒီဇံပိုင်းတင်တဲ့ဆရာကြီးနဲ့ဒီတရားထုတ်တဲ့ပိုင်းမှာပေါ့အဲအဲ့ဒီချိန်မှာဆရာကြီးကဗမာပြည်မပြောင်းဘူးဒီမှာပဲနေတဲ့ချိန်အဲ့ဒီမှာ စင်ကာပူတို့ဒီထိုင်ဝမ်တို့သီရိလင်္ကာတို့ဂျပန်တို့အဲ့ရနေပြီးတော့ဒီနီးနဲ့အထုတ်တဲ့အရာတပည့်တရားတင်ပြလိုက်တော့ဇံရပြီးရောက်လာကြတယ်ဒီရောက်တော့ဆရာတော်ကြီးကမေးတယ်ခဲဇံရရင်ဇံရရဲ့ရှုခင်းရှုခက်လေးပြောစမ်းမှာခုနဇံငါလေးတွေတိထားတယ်နားလည်ထားတယ် ဒီနမိတ်ရနမိတ်လည်းနှလုံးသားကိုပထမကြည့်ရတယ်အဲ့တော့ကြည့်ခိုင်းတယ်ငါကနမိတ်ရနမိတ်နဲ့ကြည့်တယ်အဲ့တော့ဆရာတော်ကြီးကဘုန်းကြီးတို့ကမ္မထမ်းဆရာအိမ်မှာလည်းသူတကယ်ရမရမေးတဲ့မေးခွန်းတွေရှိတယ်ဒါဆရာဝန်တွေကတော့ငကိုရဲသိပြီးသားပေါ့တာမန်ရတာမသိကဲနှလုံးသားဆင်ခြင်ကြည့်တာနမိတ်နဲ့ဟိုမှာဆင်ခြင်ကြည့်ပါလေဗျာအဲ့တော့နှလုံးသားဘယ်ဘက်မှာလဲဒီလိုမေးတော့ သူတကယ်နမိတ်မြရင်ညာနှလုံးသားညာဘက်မှာလို့ဒီမဟုတ်မရှိတဲ့နှလုံးသားမရှိတဲ့နေရာတွေပြေရတာသူသူမသိကြဘူးသူစာအုပ်ဖတ်ကြည့်ပြီးပြောတာတို့တယောက်ယောက်ဂျာဘူးနာဝါနဲ့ပြောတာတို့အဲ့လိုမျိုးဖြစ်တာအဲ့ဒါမျိုးဘုန်းကြီး၃၄ဦးလောက်တွေ့ဘူးတယ်သူတို့ရတယ်ဆိုပြီးလာတယ်ဒီရောက်တော့ဒီတကယ်ထောက်ကြည့်တဲ့အခါကျတော့မမှန်မှန်မှန်ကန်ကန်မပြောနိုင်အဲ့ဒါလေခဏလည်းကြည်ရနမိတ်ဒီနမိတ်နဲ့ဒီလင်းရောင်နမိတ်နှလုံးသားဆိုင်ချက်ဖတ်ကလေးတွေ့ပြီဆိုဒီနောက် ဝင်လေထွက်လေဒီမှာပဲပြဒီမှာနမိတ်ပေါ်ဒီဒီနမိတ်ပဲပြန်ကနမိတ်ပေါ်မှာဒါကြည့်ခိုင်းတာပါနာသီဝမှာရှာနမိတ်မှာပြန်ကတမာရီအကောင်းလာပြီဆိုမှဒီဆိုင်ငါလေးတွေတစ်လုံးချင်းဆင်ញင်ရနှလုံးသားဖတ်ကလေးကြည့်ဝိတက်ရဲ့သဘောဝိတက်ဆိုတာစာရေးရေးထားတာမျိုးမဟုတ်ဘူးအာယုံကိုတင်ပေးတယ်ချိန်ပေးတယ်ရွယ်ပေးတယ်သဘောလေးတွေးလိုက်တာ တွေးရင်လားဒီငကိုနေရာပြန်ကြည့်အကြာကြီးမကြည့်ရဘူးဒါကြောင့်မို့ဆင်ញင်မှု နည်းစေဝန်စားမှုများစေဆိုတာနမိတ်ပေါ်မှာဝန်စားတာဆင်ញံမှုကခန္ဓာတစ်ပြုတ်လဲကြာကြီးစိုက်ကြည့်နေဘာမှတွေ့တော့ပျောက်သွားတယ်အဲ့ဒီပြဿနာတွေရှိတယ်အဲ့စပိုင်းမှာကျတော့ဘုန်းကြီးတို့တလုံးချင်းဆင်ញံရတယ်ဓမ္မကြီးအဝိတက်ကြည့်လို့အောင်မြင်ပြီးတွေ့ပြီဆိုတခါပြန်ဒီမှာပဲဓမ္မကြီးအကောင်နမိတ်မှာပဲပြန်ကတ်ထားအတော်ရောနောက်တစ်ချိန်ဝိစာရပြန်ကြီးဝိစာရဆိုဒီပရိပါနမိတ်ပေါ်မှာဖမ်းမှထထဆင်ញံသုံးတတ်နေတဲ့သဘော အင်းဒီရတနာလည်းမှတ်သားနေတဲ့သဘောလေးပါပဲအဲ့ဒီသဘောလေးတွေ့တာသဘောလေးတွေ့ပြန်လာတလုံးချင်းကြည်တာတလုံးချင်းကြည်လိုက်ဒီပြန်လာတလုံးချင်းကြည်လိုက်ဒီပြန်လာဘာဖြစ်လို့အဲ့စိတ်တည်းတည်းကဒီနှလုံးသားမှာအခြေခံဖြစ်လို့ဒီကိုကြည်ခိုင်းတာဒီနှာခေါင်းမှာဖြစ်တာမဟုတ်ဘူးဒါလေးရှင်းလင်းသိဖို့အဲနမိတ်ရမှာဒါတွေကဆင်ញင်လို့ပြနမိတ်ပြရင်ဒါဆင်ញင်လို့မရဘူးအဲ့ဒီလိုပထမတလုံးချင်းဆင်ញင်နဲ့အောင်မြင်သွားပြီဆိုမှဒီနမိတ်အကောင်းလာပြီဒီမှာပြန်ကြည့်နေ ဖက်ကလေးလှမ်းကြည့်လိုက်နှလုံးသားမှာအဲ့ငါးလုံးလုံးတစ်ပြိုင်တည်းတွေ့တယ်မြင်ပြီးဆိုမှမမြင်သေးတဲ့ဒါပထမဆုံးမရသေးဘူးဒီငါးလုံးလုံးတစ်ပြိုင်တည်းတည်းတစုတည်းတွေ့ပြီးဆိုဒီပြောင်းဝင်အဲ့နမိတ်ကနေအဲ့ဒါပထမဆုံးဝင်စားတယ်လို့ခေါ်တာပဲအဲ့တော့ပြောချင်တာကဒီနမိတ်မရဘဲနဲ့ဒီဆိုင်ငါးတွေဆင်ញင်လို့မလွဲပါဘူးပြောချင်တာခုနလိုနာသီးဖျားပေါ်မှာဒီလီလေးကိုပါဆင်ញင်တယ်ဆိုတာဒါစာပြောပြောတာပဲတကယ်တော့မဟုတ်ပါဘူး ဒီဇန်အစစ်မဟုတ်ဘူးပေါ့ဓမ္မကြီးဒါစာပေသမားတွေလည်းအဲ့လိုပြောကြတာများတယ်ဇန်ပိုင်းကိုမကျင်ဘူးတဲ့ဘုန်းကြီးတွေလည်းအဲ့လိုပြောတော့ဘုန်းကြီးတွေ့ဘူးပါတယ်သူတို့စာပေဖတ်ဘူးအဲ့တော့အရှင်ရှင်ပြာမင်းရှိတဲ့နမိတ်ဆိုတာကခုနကတော့စာထဲမှာပါတယ်ပလဲလုံးတို့ရွယ်လုံးတို့ပရမ ्या လုံးတို့မဟုတ်ဘူးပေါ့ဗျာအဲအဲ့ဒီလိုမျိုးလည်းပါတတ်တယ်အဲ့ဒီလိုမျိုးလည်းတွေ့တတ်တယ် နမိတ်ကတော့တဝုနဲ့တူမတွေ့မတူတာအဲ့လိုမျိုးတွေကိုပြန်ကတ်ရမယ်ဆိုတာအဲ့ဒီနမိတ်တွေလားရူပီရှင်နေတဲ့ဟုတ်တယ်ဟုတ်တယ်အလင်းရောင်အလင်းရောင်နမိတ်ပေါ့လေချင်းချင်းလင်းပြောရရင်တော့အဲ့ဒါတွေကလည်းမတွေ့သေးလို့ဘုန်းကြီးကြိုးမပြောတယ်တချို့ကြပလဲလုံးတချို့ရောက်ဖြူရောင်တို့ချို့ကြကြည်ရင်တောက်ပါတဲ့ရောင်မျိုးပဲစကားသာတော့ဒီအယောင်လင်းတွေကသမာရောင်မကောင်းရင်တော့ဒီနေ့ဒီမိโกရောင်စင်တိုင်းတွေ့ရင်တော့ကောင်းတာပေါ့လေမကြီးစမခါစားနေဒီလေးကို လေကိုမှတ်ရင်းနဲ့ဒီတမာရီကောင်းလာရင်မိုက်တိုက်လို့ဖြစ်လာတယ်မိကိုရောင်လေးမိုက်မောင်သွားတယ်မိုက်တိုက်ကြာသွားတယ်ဒါပေမဲ့ဒီလေလေးကမိကိုရောင်လေးပဲအဲ့ဒီလိုမိကိုဒီလေလေးကမိကိုရောင်လေးပြောင်းသွားမိကိုရောင်လေးဒါကတ်ကြည့်ရတယ်တခါအဲ့လိုတမာရီအကောင်ပြုတ်ကြသွားပြန်တယ်ပြုတ်ကြတာလေပြန်တွေ့လေပြန်ကတယ်ဒီဘေးကိုတခါလေးကဒီကျိုးကဘေးကစတွေ့တာအဲ့ဒါအတင်းဆွက်ကလို့မရဘူးတဘာဝမဟုတ်ဘူးဆွက်ကရင်လည်းအဲ့ဒါပြုတ်ကြသွားတယ်တချို့ကဟို ဓမ္မကြီးကြားဥပါတယ်ဓမ္မကြီးတို့ဒီဘုန်းကြီးတို့ကြားမှာဒီကျော်ပြပြကောင်းတယ်ပြကောင်းပြပြတိတ်ကောင်းတယ်ကောင်းတယ်ဇာမြန်မြန်ရအောင်လေအဲ့လိုဆွဲကပ်ခိုင်းတာဆွဲကပ်ခိုင်းတာမသိကြဘူးလေမှန်ပြတပည့်တော်တွေ့သဘာဝအတိုင်းသဘာဝအတိုင်းကပ်မှာဆွဲကပ်ခိုင်းခုနအဲ့လိုဆွဲကပ်ခိုင်းတဲ့ပြဿနာထင်းတဲ့ခုနဒကမာကြီးတွေလာရောက်လာတယ်တကယ်မေးကြည့်တော့ဘာမှမပြောတာလွဲနေကြည့်တယ်မှန်ပါဗျာဆရာတော်ကြီးတောင်ဘုန်းကြီးလည်းပါတယ်ဒီကောင်းတွေဘယ်လိုတင်ပေးလိုက်တော့မသိဘူးအဲ့မျိုးတွေဖြစ်တယ် တပတ်တော့တွေ့တာကနာသီးပြားလေးမှာဟိုအလေးရောင်ကိုမတွေ့ပဲမျက်လုံးမှာပဲတွေ့နေတယ်အဲ့လိုလျှောက်တဲ့အခါကျတော့အဲ့ဒါကိုအောက်ဆွဲချအောက်ဆွဲချလို့ခိုင်းတာတပည့်တော်မဆွဲချတတ်ဘူးဗျာအဲ့ဒါဘလို့မှမဆွဲချတတ်အဲအဲ့တော့ဒီမျက်လုံးမှာမျက်လုံးနဲ့တဲ့တဲ့မှာတွေ့နေတဲ့အရာဒီတပည့်တော်စိတ်ထင်နမိတ်မဟုတ်ဘူးလို့ထင်ပါတယ်ဗျာဆံမသူက နမိတ်တော့နမိတ်ပဲတမာရီအကောင်းရင်ကြောင့်ဒီရောင်လင်းနေရလို့စားပေါ်တယ်တဦးနဲ့တူမတူဘူးဒီမှာရတချို့ကြဒီကိုလေးချောင်းပေါ်မှာတန်းပေါ်ချို့ကြဒီဘေးပတ်ဝန်းကျင်စားပေါ်နော်အဲ့ဒီလိုစမပေါ်ရင်တမာရီအကောင်းလားတခါတလေလေးဘုန်းကြီးတို့ညာဤတဲ့ခါမျိုးတရားရှုမှတ်တွေဟာညာလင်းနေတဲ့ထင်တယ်အဲ့ဒီအဲ့လိုလို့စားတယ်အဲ့ဒီလိုစိတ်ကြည်လင်းလိုက်ဒီအလင်းရောင်ကစားတယ်ဘုန်းကြီးတို့ဓာတ်ရိုက်ပြောအောင်ပေါ့နော် ဘုန်းကြီးတို့ဒီကျောင်းနေပါတွေမှာဖရားတွေမှာတွေရောင်းကြီးတော့နောက်ကနေရောင်းကြီးတော့သဘောမျိုးနဲ့လိုက်မီးလေးတွေလောက်ထားရှိတယ်မဟုတ်လားအဲ့ဒါကအဲ့ဒီစိတ်ကြည်လင်လိုက်ဖရားဓာတ်ရဲ့ဟောတာရဲ့အင်္ဂုတ္တမှာစိတ်ကြည်လိုက်စိတ်ကအယောင်လင်းထွက်တယ်ဒီလိုပြောတာစိတ်ကအယောင်လင်းတာမဟုတ်ဘူးပေါ့ဗျာဓာတ်ရဲ့ပြောနေစိတ်ကြောင့်ဖြစ်တဲ့စိတ်တရားယုတ်တွေစိတ်စားယုတ်တော့ဝဏတတ်ပါတယ်ဝဏတတ်တွေဒီဘုန်းကြီးကတရားဆက်ဆက်ဆက်ဆက်မှတ်တာဆက်မှတ်တော့ဒီကောင်းတဲ့စိတ်တရားတွေဆက်တက်ဆက်တက်ဖြစ် အဲ့ဒီစိတ်စားရုပ်ထဲမှာဟောနာရုပ်ပါဒီဟောနာထထထထထထဖြစ်တော့စိတ်ကြည်လင်ဒီအယောင်နှင်းထွက်တာအဲ့ဒါပဲဘုရားဟောတာဒါကြောင့်မို့စိတ်ကြည်လင်နိဝရဏကင်းရင်ကိလေသာကင်းဒီကြောင့်ထွက်ကိုထွက်တယ်ဓမ္မကြီးဒါဟာရှိကိုရှိတယ်မမြင်တာနဲ့မြင်တာပဲရှိတာပဲအဲ့ဒါကြောင့်အဲအဲ့ဒါကိုစပေါ်တာတယ်ပေါ်တဲ့အခါကျတော့ဘေးကစပေါ်တာရှိတယ်ဒီဓာတ်လိုက်ပေါ်တာရှိဒီဓာတ်လိုက်ပေါ်နေတိတ်ကောင်းတာပေါ့ဗျာဒီသူ့လောက်ရမလို့ ဘေးကစပေါ်လာရင်တော့တမာတရားကောင်ကိုယ်လေပဲရှုနေသူကတမာတရားကောင်ဖတ်ခလက်ကလာနိုင်တဘာဝအတိုင်းကောင်းတယ်ဒီမှာလှုပ်မလို့လှုပ်လို့မရဘူးအဲ့တဘာဝအတိုင်းသွားမှလှုပ်ရှုနိုင်ရင်တခုလွဲသွားရင်တော့ရှေ့သွားတဲ့ကံမှအများကြီးခက်တာပေါ့နော်ပျောက်သွားတတ်တာပြီးပျောက်သွားရင်စိတ်တက်ကြတာပြီးအများကြီးဖြစ်လာတယ်နော်အဲ့တော့ဒီမှာကြီးဒီခုနစ조사မှတ်တဖြည်းဖြည်းနဲ့တုတ်တက်လာပါတယ် ဒီလောက်နဲ့ရှင်းတော့မယ်နော်နောက်ကဓမ္မကြီးကြောင့်မေးဖို့ရှိပါဒေါခင်မင်းကြီးနဲ့မနွယ်နွယ်ဝင်ရှိပါတယ်ဟုတ်ပါရခင်မခင်မင်းနဲ့မနွယ်မေးပါဓမ္မကြီးဒေါခင်မင်းကြီးအစုမေးမှလည်းမေးဓမ္မကြီးဒေါခင်မင်းကြီးရင်မေးအတန်ဖွင့်လာရပြီလားမေးမေးလို့ရပြီရပြီလားဆရာတော်ရပါပြီဆရာတော်တမာရီနဲ့ပတ်သက်လို့မေးချင်တာပါတပည့်တော်တရားစခန်းဝင်တဲ့အချိန်မှာလေ အိမ်၄နာရီလောက်ထိုင်ပြီးဝေဒနာပျောက်သွားပြီးတဲ့ချိန်မှာ ကုံဆုံးပြီးတဲ့ချိန်မှာအဲ့အာယုန်ထဲမှာကိုလေကောင်လေးတကောင်ပေါ်လာပြီးတော့အခုံးပေါ်မှာလာတယ်ကြားလာစရာလေရှင်းပါရင်ကောင်ရင်ကောင်ရင်ကောင်တကောင်ကရင်ကောင်တကောင်ကလေသူ့ရဲ့သူ့ရဲ့ခြိတံလေးသေးသေးလေးကိုအာယုန်ထဲမှာမြင်နေရပြီးတော့အဲ့ဒီရင်ကောင်ရဲ့ခြိတံလေးသေးသေးလေးကတဖြည်းဖြည်းအခုံးပေါ်မှာလာပြီးတော့ တဖြည်းဖြည်းဝဲပြီးလာထိပြီးဆိုမြင်ပြီးတော့ထိလဲထိရောဒီကိုလုံးကဓာတ်လိုက်တယ်လို့ပဲတခါတည်းတုံခါသွားတယ်ဆရာတော်ဆိုအဲ့ဒါကသမာဓိအရန်တည်ကြည်တဲ့အချိန်လို့ဆိုလိုတာလားဆရာတော်ဒါမှမဟုတ်အမ်သူကသူအာယုန်ထဲမှာပေါ်လာတာเนาะဒီရင်ကောင်တကယ်ရှိတာမဟုတ်ဆရာအဲ့ဒါတမာကြီးနဲ့ပတ်သက်အာယုန်ကြောင့် သမာဓိအားကောင်းလာတဲ့ချိန်မှာပဲဒီပိဋိပတ်တ္တိတွေကမျိုးစုံလာတယ်နော်ပါပိဋိပတ်တိမျိုးစုံပိဋိပတ်တိရတချို့ဟာကြတော့ဒီကြက်သိမ်းဝင်းချင်းတွေတည်တည်လေးတွေထားတာရှိတယ်။ချို့ကြတော့ခုနပြောတဲ့မျိုးကြဓမ္မကြီးကဒီလက်ပြင်တစ်ခုပြင်းပြင်းပြင်းပြင်းနဲ့ဒီလိုဒီလိုရေလိုက်မြတက်တယ်လို့အဲ့ထင်းနေရှားကြ။ဒါကတော့တမာရီအကောင်းလို့ဖြစ်တာပေါ့။တကယ်လို့ရင်ကောင်းအစ်စ်ကြောင့်မို့ဒီခုနပြောဖြစ်သွားရင်တော့ဒါကတော့တမာရီသိအာမကောင်းခင်တမာရီဖြစ်စမှာလေ တခုကထိတာတို့ဘာလို့ဒိုင်းကလေးဖြစ်သွားတာကျက်သိဝိညာဉ်ထသွားတာတို့ဒါမျိုးတွေဖြစ်တာဒါတစ်ပိုင်းသမာဓိအားကောင်းလာတဲ့အခါကျခုနပီတိက၅မျိုးလောက်ရှိတယ်ဟိုကျက်သိဝိညာဉ်တို့ခုနဖြင်းကလေးတဲ့ဒီနဲ့ဖြင်းကလေးတကဖြင်းဖြင်းနဲ့ဒီလိုတကုံလုံးတက်သွားအကောင်းတကူလိုဖြင်းဖြင်းဒီလိုဖြစ်သွားမျိုးလေးဖြစ်တယ်အဲ့ဒီခါများကာလမျိုးမှာတဲရကြောက်တတ်တဲ့ပုဂ္ဂိုလ်တတိထားနော်ဟောအားတော့တဲရကြောက်ပြီဒီလိုလဲထင်တတ်တယ်ကြွကြောက်ပြီးတော့တကားတွေပဲပြီးတော့အယူမတွေဖြတ်ပြီးအိတ်တော့တာပဲ အဲ့လိုမျိုးတွေလည်းကြုံလို့တယ်နောက်တစ်ခါကျတော့သူကချိန်ကြီးတက်သွားတာဒီရှင်ဒီဒီကြွကြွတက်တာတွေလည်းရှိတယ်တိမ့်တိမ့်တညင်ညင်ကြွကြွပြောကြဒီလိုဒီကောင်းဒီပေါ့တိအောင်တက်သွားမျိုးတွေလည်းရှိတယ်ပီတိနဲ့ပြန်တက်တာဒါဟိုတော်တော်များများတွေးပါလိမ့်မယ်ဒီဘုရားဟောတရားတွေဟောပြီးဒီဓမ္မတွေရောဘုရားကိုကြည်နူးအာယုံပြုနေနဲ့ကိုကဘုရားအရင်ရောက်သွားတာမျိုးပေါ့ဒါပီတိနဲ့ပြန်တက်သွားတာဟုတ်ပါတတိယတော့ကျတော့ တဏိကပြီးတော့ကျတော့အမကြီးကတော့ခုနကဟိုဒီခုနဖြည်းဖြည်းဖြည်းနဲ့အဲ့လိုတက်တဲ့ခက်ကြမ်းကြမ်းပီတိမျိုးပေါ့ပီတိကအမျိုးအစားတွေအများကြီးရှိတယ်အဲ့ဒီနောက်ဆုံးပီတိကတော့အဲ့လိုမျိုးဖြစ်တာများဖြစ်ဖို့များတယ်ဆရာတော်ပြောတဲ့ကြွတက်တာလေဟိုခန္ဓာကိုယ်ကထိုင်နေနေလေတခါတည်းဝိညာဉ်တစ်ခုလုံးကခေါင်းကင်ပေါ်ပြန်ပြီးတော့ခေါင်းပေါ်မှာတက်နေတာပလင်တမလင်ခွေနေတဲ့ကိုလုံးကြီးကခေါင်းပေါ်မှာပဲကြံတော့တယ် အဖွဲ့ပိုင်းကအပြင်ရောက်နေပြီအဲ့လိုလဲခံစားခဲ့ဘူးတယ်လေနောက်တစ်ခုမေးချင်တာကဆရာတော်ရဲ့ဒီပြီးတော့ဒါတရားစခန်းမဟုတ်တော့ဘူးအဲအပြင်မှာခဏ3ရက်လောက်တရားစခန်းဝင်လိုက်တာအဲ့ချိန်ဖောင်းမိမှတ်ပြီးအိတ်နေနဲ့မနဲ့အာယုံလဲရောက်တော့ဆရာတော်၄နာရီခွဲထားရမယ့်ချိန်မှာမျက်စိကမဖွင့်ခင်မှာရှူးရှူးရှူးရှူးအတန်လေးကိုအရင်ကြားရပြီးတော့တပြည့်တော့အဲ့တော့အာနာပါနလည်းမသင်ခဲ့ဘူးမသိဘူးမဟာစီမှာပဲဖောင်းပိန်နေပဲမှတ်တာဆရာတော် အဲရှူးရှဲတန်လေးလဲနားအရင်ကြာပြီးမျက်လုံးလဲဖွင့်ကိုအဲ့လိုတကယ်ဖွင့်လိုက်တာတော့မဟုတ်ဘူးဆရာတော်အာယုံထဲမှာရှူးရှဲတန်လဲကြာတော့ဘာဘာလေးဆိုပြီးအဲ့ချိန်မှာတကူလုံးကအယိုးစုကြီးကိုတွားမြင်လိုက်တယ်တပီတော့ကိုလုံးကြီးကဒီတော့ဆရာကိုလည်းမဟုတ်ပါဘူးအဲ့လန့်သွားတယ်ဆရာတော်ကြောက်သွားတယ်တကူလုံးကအယိုးကြီးလူသေးကောင်ကြီးကအယိုးကြီးလို့ဖြစ်သွားတာတပီတော့အဲ့ချိန်တရားစခန်းပြန်သွားတာက မင်္ဂလာဆောင်တော့မယ်နောက်တစ်ခါဆိုရင်တရားထိုင်ဖို့ခွင့်ရမရှိဆို၃ရက်လောက်တရားစခန်းဝင်တဲ့ချိန်မှာအဲ့လိုခံစားရတယ်ဆရာတော်အဲ့ဒါဘာတွေ့လဲဆရာတော်တို့ဟိုစိတ်ကြီးလာလည်းမဟုတ်ဘူးဟုတ်ဟုတ်ပေါ်တတ်ပါတယ်ညာတစ်ခုမှာအဲ့ဒီညာရဲ့ရှေ့ပိုင်းလောက်ပေါ့အဓိကတိုက်ရပြောတော့ဥရပြညာရှေ့ပိုင်းလောက်မှာအဲ့လိုမျိုးတွေပေါ်တတ်ပါတယ်အယိုးစုတွေပေါ်မယ်ကိုယ်ယိုးစုသူ့ယိုးစုအတုပလောင်းကောင်ပုတ်တွေတွေ့ရတတ်တယ်အမျိုးတွေလည်းတော့ဖရာတရားတန်ဖရာ နဲ့တွေ့ဖရာရုပ်ပွားတွေသုံးဖို့ဖရာနဲ့တက်တော်တရားဖရာတွေဒါမျိုးဖူးမြော်ရတာတွေရဟန်းတန်ခါတွေတွေ့တာတွေတောရဲတောင်တွေတွေ့တာတွေမျိုးစုံတွေ့တတ်ပါတယ်အဲ့ဒီချိန်ကာလမျိုးမှန်ပါဒီဝိပဿနာရှုတဲ့ပုဂ္ဂိုလ်များတော့ဒီဟာတွေကိုရှုမှတ်လိုက်ပေါ့ရှုမှတ်ရင်လည်းပျောက်သွားပါလိမ့်မယ်ဒါပေမဲ့လို့ရှုမှတ်လို့မပျောက်ဘူးဆိုရင်လည်းပဲဘုန်းကြီးတို့အတုပရှုလို့ရတယ်အတုပရှုရင်လည်းမြင်ပါတယ်မှန်ပါအယိုးစုကမ္မထာဒီအတုပ10မျိုး9မျိုးကြာဘုန်းကြီးထပ်ပြောပါမယ် အယိုစုအရင်တော့လည်းဒီထဲမှာအခုတော့ဒီနေ့မတက်ဘူးတင်တယ်ရှောင်းလေးတယောက်မေးဘူးပါတယ်ဒီလိုသူလည်းတရားရှုမှတ်လိုက်ရင်အဲ့ဒီကဏ္ဍမှာတချို့ကမကြော်ဘူးဒီအတုပအလောင်းကောင်ကိုဒီခဏခဏတွေးတာအဲ့ဒီကတော့ဘုန်းကြီးအဲ့ရှောင်းမလေးမေးတယ်ဒီကမလေးကရှောင်းမို့ဒီအတုပလောင်းကောင်ကိုတွေ့နေရလားတကယ်တော့ကိုညာထဲမှာမြင်တာလားညာထဲမှာခဏခဏပေါ့အဲ့လိုဆိုရင်ရှုလို့ရတယ်အယိုးစုရှုတဲ့ကဒီကသေအတုပခေါ်တာပေါ့ဓမ္မကြီးခုနကဓမ္မကြီးအယိုးစု အလောင်းကောင်ဘုတ်အလောင်းကောင်ဘုတ်တွေ့ရလားအယိုးစုတွေ့ရလားအယိုးစုစီကတော့အလောင်းမဟုတ်ဘူးအယိုးစုကြီးကိုဟုတ်ပြီအယိုးစုဟုတ်ပြီဟုတ်ပြီမှန်ပါကောင်းပြီအဲ့ဒီဟာရှုနီးနည်းနည်းပြောမယ်နော်အဲ့ဒီအယိုးစု ရှုတဲ့အခါကျတော့သူများအယိုးစုကိုအရှင်ကြည့်ရတယ်အယိုးစုကြည့်တဲ့အခါမှာတစ်ခုလုံးကြည့်ရတယ်ခုနကဘုန်းကြီးတို့ဇိုင်းကရှုနီးလို့ပေါ့သူများရဲ့ခေါင်းရိုးရိုးအရှင်ကြည့်အယိုးစုရိုးစုခေါင်းရိုးကိုကွက်ကွက်ကွက်မြင်အောင်ကြည့်ရတယ်နော်မြန်လူမျက်လုံးနေရာဟောက်ပဲကြည့်နှာခေါင်းနေရာဟောက်ပဲကြည့်ပါးစပ်ကသွား သွားတွေဒီသွားတွေကအသက်ကြီးလို့ရင်လည်းသွားသွားကျိုးနေတယ်ငယ်တဲ့လူသေရင်တော့သွားတွေကရှိနေတယ်အဲ့ဒီခေါင်းရိုးကြီးမြောင်ရိုးစုရိုးစုရိုးစုရိုးစုဒီလိုရှုမယ်ပြီးတော့လေပင်ရိုးတွေမြောင်ရိုးစုရိုးစုနံရိုးတွေမြောင်ရိုးစုရိုးစုအောက်အောက်တဖြည်းဖြည်းရှုပေါင်ရိုးတွေခြေတော်ရိုးတွေလက်ရိုးတွေအကုန်လုံးပေါ့ဖြည်းဖြည်းချင်းဆင်းယူအောက်ကနေတခါထက်ရှုဒီလိုရှုအယိုးစုမြောင်ရှုပါအယိုးစုမြောင်ရှုပြီးသူများအယိုးစုမြင်ပြီးဆိုမှ ဘယ်တော့မှဘုရားကအစ္ဆတမဘိတာဝါလို့ဒီလိုမိန့်တယ်ဒီနေရာမှာဘုန်းကြီးတို့ကသင်ပေးတာကသေအာသုဘရှင်အာသုဘနှမျိုးရှိတယ်သေအာသုဘဆိုရင်ဗိဒသူများအယိုးစုကိုအရင်ရှုရတယ်ဗိဒကိုအရင်ရှုရတယ်ပြီးမှကိုယ့်အကိုရှုရတယ်ရှင်အာသုဘရှုရင်ခန္ဓာကိုယ်32ပုံပုံရှုမယ်ခန္ဓာကိုယ်ဓာရ9ပေါက်ကထွက်လာတယ်ရှုမယ်ဆိုရင် ကိုယ်ခန္ဓာကိုအစ္ဆတကိုအရင်ရှုရတယ်ပြီးမှဗိဒရှုရတယ်ဥပဒေမကြီးကရိုးစုမြင်တော့ ဟိတအယိုးစုကိုအစမြင်အောင်ရှုခုနတပန်းချင်းတပန်းချင်းမြင်အောင်ရှုတပန်းချင်းမြင်ပြီးသူများအယိုးစုမြင်ပြီးကိုယ်ခန္ဓာကိုပြန်ကြည့်မယ်ကိုယ်ခေါင်းသွားဆိုတာအယိုးပဲဒီမှာဒီနေရာစိတ်ကစိတ်အယိုးစုယိုးစုယိုးစုယိုးစုဒီဆပင်ပုံစံတော်တွေမျက်လုံးနှာခေါင်းပုံစံအကုန်ပြောပြီးခုနအယိုးကောင်းကြီးကိုကိုယ်ခေါင်းကိုမြင်အောင်ကြည့်မယ်ယိုးစုယိုးစုဟောဒီ level နေမှာလဲယိုးစုယိုးစုမြင်ပါတယ်ဒီမှာကြီးအပြင်ဘက်ကဗေဒအယိုးစုကိုမြင်အောင်ရှုခဲ့ကိုယ်ခန္ဓာကိုကြည့်တယ်မြင်တယ် ဒါကြောင့်မို့ဟိုဟာဗိဓာကိုအရင်မြင်အောင်ကြည့်ရပြီးတော့ဒီနံရိုးတွေတင်မဆုံရိုးတွေပေါင်ရိုးတွေလက်ရိုးတွေခြေလုံးရိုးတွေအကုန်အောက်ဆင်ကြည့်တပြင်းနဲ့အပေါ်ထက်ကြည့်အဲ့လိုကြည့်လို့ရတယ်ဒါကရိုးစုကမ္မဋ္ဌာန်းတစ်မျိုးနောက်တကဒီရိုးစုတွေကဖြစ်စာမှာဖြူဖွေးနေတယ်အဲ့ဒီကြတစ်ခုလုံးကြီးပေါ့အရိုးစုတစ်ခုလုံးကြီးဖြူဖွေးနေတဲ့ရိုးစုမြောင်ကြည့်မယ်ပြီးတော့ကိုယ်ခန္ဓာငါသေးလိုက်ငါခန္ဓာဒီလိုပဲဖြူဖွေးတဲ့ရိုးစုဖြစ်ရမှာပါလားဒီလိုမျိုး ကရိုးစုတွေကကြားလာမိုးရွာနေပူလေတိုက်ဆိုရင်ရိုးစုတွေဟောင်းနှောဆွေးမြေ့လာဆွေးမြေ့လာရင်ရိုးစုတွေအဝါရောင်ညိုရောင်မဲရောင်တန်းနေတဲ့ဟောင်းနှောနဲ့ရိုးစုကိုမြောင်ကြည့်ရတယ်သူများရိုးစုမြင်ပြီဆိုကိုယ်ရိုးစုပြန်မြောင်ကြည့်ဟောင်းနှောနဲ့ရိုးစုအဲ့ရနေတခြင်းဒီရိုးစုကဘာဖြစ်သွားလဲဆိုတော့ကြားလာရင်ကြေမွပျက်စီးလာတယ်အဲ့ဒီကြေမွပျက်စီးတဲ့အယိုးစုကိုမြောင်ကြည့်ရအဲဗုဒ္ဓကဒီနေရာမှာ ဗိဒါကိုအစ္ဆဒကိုရှုခိုင်းတယ်ဒါအတုပဆိုတာသမထပဲဒီနေရာမှာဘုန်းကြီးတို့ဒီဝိပဿနာတိုက်ရိုက်ရှိတဲ့ပုံကောများဘုန်းကြီးကြံကြံပေးခြင်းပါတယ်လူတိုင်းလူတိုင်းဟာတရားရကျင်တာပါပဲတချို့ကြတော့ဟာမင်းကသမထကြီးငါမှဝိပဿနာသမထကြီးမရှိရှုတဲ့နေဗျဘာဖြစ်လို့လဲဆိုဓမ္မကြီးတို့ဘုန်းကြီးကကိုယ်ခန္ဓာကိုယ်လည်းဆွဲတာပဲမြန်နိုးတာပဲကိုနှစ်သက်ရမယ်တာသမီကိုနှစ်သက်မြန်နိုးပေါ့သူကဆွဲတာပဲ ဝိပဿနာရှုုံနဲ့ဒီအစွဲကပြုတ်မကြဘူးဗျာအဲ့ဒီအတုပတွေဘာတွေရှုလို့ရင်လေဒီဆွဲလောင်းကပြုတ်ကြတယ်ဗိဓာကိုရှုရင်ဗိဓာပေါ်မှာနှစ်သက်မြန်တဲ့သာသမီပစ္စည်းဒီပေါ်မှာဆွဲလောင်းကိုတွေ့တောင်ကိုနည်းစေတယ်ဓမ္မကြီးတို့ဘုန်းကြီးတို့ကိုယ်ခန္ဓာကိုရှုနိုင်ကိုယ်ခန္ဓာကိုမှဆွဲလောင်းကိုတွေ့တောင်မြန်ကိုနည်းစေတယ်ဒါကြောင့်ဘုရားကဒီမဟာသတိပ္ပဏသုတ်တန်ထဲမှာဒါရှုရမယ်လို့တိုက်ရိုက်ခေါ်ထားတယ်ဒါကြောင့်ဘုန်းကြီးသင်ပေးပါမယ်အဲ့ဒီချိန်က ဒီလိုခုနလိုတွေ့လာရင်ခုနလိုပဲအတုပရှုလို့ရပါတယ်တကယ်လို့ကြောက်လာရင်ဒါတခါကျနှစ်မျိုးပေါ့နော်တခါတခါကျရင်လည်းပဲဒီတချို့ပုံကိုယ်တွေကနေပြီးတော့ဒီအလုံးပြတ်သွားအနောက်ဆက်ပေးတဲ့သဘောမျိုးနဲ့ပြတာမျိုးလန့်တာမျိုးကြောက်တာမျိုးဆိုရင်တော့ကိုမေတ္တာပို့လိုက်ပေါ့မေတ္တာကိုအမျှပေးဝင်လိုက်ဒီလိုလဲလုပ်လို့ရပါဆရာတော်တပည့်တော်မြင်တာကတပည့်တော်ရဲ့ခန္ဓာကိုယ်က ကိုကိုကိုလုံးမဟုတ်တော့ပဲနဲ့အယိုးစုကြီးအဖြူရောင်အပြင်ကအဲ့လိုအယိုးစုလာထောင်ပြတာမဟုတ်ဘူးအမှန်အတန်ကြားလိုက်တာနဲ့မျိုးလုံးမဖွင့်ခင်လေးမှာအမှန်ဆိုရင်မျိုးလုံးဖွင့်ကိုကိုကိုအသားအသွေးဓာတ်ကိုလုံးဖြစ်ရမယ်ဟာကိုအာယုံထဲမှာကိုအိတ်နေတဲ့လျှောင်းနေတဲ့ပုံစံကြီးမှာမှ အဖြူရောင်လျှောင်းနေတဲ့ပုံစံတိုင်းအယိုးစုကြီးမြင်လာဆရာတော့အဲ့ဒါဗာအစ္ဆဒခေါ်လာပြိဿ အဲဒါအိဇာတာပေါ့ကိုယ်ခန္ဓာကိုမြင်အိဇာတာခေါ်တယ်မှန်ပါပြီးတော့သူများခန္ဓာကိုလည်းမြင်နှစ်မျိုးလုံးရှုရမယ်ဒီအတုပကမ္မထာညာကိုယ်ခန္ဓာကိုရှုရင်ကိုယ်ခန္ဓာကိုနှစ်သက်မြန်နှုတ်နေစေတယ်သူများခန္ဓာကိုမရှုသေးတဲ့အတွက်မမြင်သေးတဲ့အတွက်အဲသူများခန္ဓာကိုမှနှစ်သက်မြန်နှုတ်ရှိတာပေါ့နော်ဥမာဒီမှာဒီမှာသမီးလေးတွေရှိတယ်ကိုကကိုတော့တွေ့တော့မြန်တော့ကိုသမီးကြတော့တွေ့တော့မြန်တော့မတတ်နိုင်ဒါမျိုးဖြစ်တယ်ဒါကြောင့်ဗုဒ္ဓဣဇဒတော်ဘေးတော်ရှုရမယ်ဒါကိုပြောတယ်ပေါ့ဓမ္မကြီး အဲ့ဒါကိုမြင်အောင်ရှုပေါ့အဲ့ဒါမြင်သွားရင်အတုပါရှုတယ်ဆိုတာချုပ်ပြောရင်တော့ခန္ဓာကိုယ်အပြစ်မြင်အောင်ကြည့်တာပဲအပြစ်မြင်ပဲချစ်ခင်ပါလေတော့ရအပြစ်မမြင်လို့ဘုန်းကြီးတို့ချစ်ခင်နေရကိုယ်ခန္ဓာကိုယ်လည်းမလေးလှလိုက်တာကြောလိုက်တာသာသမီလေးလည်းဒီလိုပဲနှစ်သက်မြန်လို့အဲအဲ့ဒါမျိုးစူးစမ်းရှုဒါလည်းကောင်းပါတယ်မှန်ပါကျေးဇူးတင်နော်အခုတခုရှိတာနော်အခုမှတော့မယ်အရင်တော့ကပေါ်တာငါအခုလည်းမပေါ်လာလဲသွားမမျောနဲ့မျောနေလည်းမပေါ်တော့ တော်တော်များများအဲ့လိုလည်းပြောတတ်တယ်အတိတ်တွေအတွေးတွေပေါ်တယ်အဲ့ဒါပြောတာတချို့ကအတိတ်အတွေးမရှိအောင်ဘယ်အတိတ်တွေးတွေကပြန်ပေါ်တယ်အာဘယ်တော့ကဘယ်လိုပေါ်တာအခုတခါမှမပေါ်တော့ဘူးအာဘယ်တော့ကဘယ်လိုရှုမှလဲအခုငါတခါမှကိုမဖြစ်ဘူးအာအတိတ်တွေးတွေပေါ်နေတယ်အဲ့ဒါမှတ်တာနော်မမျောနဲ့ကဲမန္တရဝင်မေးမယ်အဲ့ဒါနဲ့ရှင်းရမယ်နော်ကျေးဇူးတင်ပါဗျာကဲတော့ဒေါက်တာကြီးကိုမောင်ကမေးမယ်နှစ်ယောက်လုံးမေးပါလား တစ်ယောက်လုံးတော့ကဲမေးအတန်အတန်မကြောက်ဘူးကိုမောင်ကဲအတန်ဖွင့်လာအတန်ဖွင့်လာအဲရပြီကြောတော့ပြန်ပိတ်သွားပြန်ပြီမန္တလေးဝင်ဖွင့်ပေးရပြီရပြီရပြီရပြီလားရပြီရလားရပြီရပြီဒီကနေ့ဟုတ်လားဟုတ်ပြီးတော့ဒီထိုင်တဲ့ခါမှာပေါ့နော် ဟိုအာနာပါနပဲပြီးတော့အရင်ကရှိပါတယ်တရားပဲတစ်ဆိုင်မှမှရှိတာပါဗျာရှိတဲ့အခါမှာအဲ့လိုဟိုတခါလေး2နာရီ3နာရီတိတစ်ဆက်တည်းထိုင်ဖြစ်တယ်ဗျာဒါပေမဲ့ဖြစ်ချင်တော့ဗျာစိတ်ထဲမှာလေဒီနာတိဝမှာလည်းစိတ်ကတော့ကတ်နေတယ်ဗျာဒါပေမဲ့ဒီဒုတိယစိတ်တစ်ခုလို့အတွေးတွေအဲ့လိုမျိုးပေါ့လေလွင့်လွင့်နေတယ်အဲ့နှစ်ခုကိုတပြိုင်တည်းကြီးကိုအမြဲလိုလိုဖြစ်နေသလားလို့ အဲ့ဒါဘယ်လိုမျိုးများရှိပါမလဲဘာကြောင့်လဲအဲ့ဒီဟိုဘက်ကဟိုတစ်ခါတခါကျတမာရီအကောင်နှစ်ခုသုံးခုမကောင်အများကြီးလည်းသိနေတတ်တယ်ဥပမာဒီကကျတမာရီအကောင်လိုက်ဒီမှာလည်းသိနေဟာကန္နာကိုရားတာလည်းသိဟိုနာနာလည်းသိဒီနာကျအကုန်သိနေတတ်တယ်ဒီဖះကမိန့်တာရှိတယ်လက်ပြတည်းတည်းလျှက်တည်းတည်းဒီမှာစိတ်ပေါင်းကြရေတသိန်းလောက်ဖြစ်တယ်တင်ပါ အဲ့ဒါတွေလိုက်ကြည့်နေအများကြီးသိမှလေခုဘုန်းကြီးတို့တဆိုင်နေတာဟာဟိုကကြားတာလည်းသိနေပါလားငါဒီဟာလည်းသိနေပါလားနားတာလည်းသိနေပါဒီလိုဖြစ်တတ်တယ်အဲ့အဲ့ဒီအာုန်တွေဘေးအာုန်တွေဥပ္ပခါပြုတ်လိုက်ဒီဟာတကုပဲစိတ်ဆိုင်အဲ့လိုများသောဖြစ်တတ်တယ်ဒါသဘာဝပဲတခါကြီးသမာဓိအားကောင်းလာရင်ဟာဟိုကလည်းသိနေပါလားဒီဟာလည်းသိနေပါလားဒါမျိုးဖြစ်တယ်အဲ့ဒီအခုဟာကြတော့ဘုန်းကြီးတို့သမာဓိအလေးချင်းရအောင်လုပ်တုံးရှိသေးတယ်နောက်ဝိပဿနာဘိုင်းတွေပါလေကြာထားရှုလို့ရပါတယ် ဝိပဿနာသွားသေးတာမဟုတ်တဲ့အတွက်ဒီဟာပေါ်မှာဆွဲမြောက်အောင်လုပ်ပါဆွဲမြောက်လို့ရင်လည်းခုနကဇန်လိုက်သွားလို့ရရင်လည်းဇန်နမိတ်တွေပေါ်လာနိုင်ပါတယ်ဇန်နမိတ်တွေသွားလာရင်ပေါ်လာနေလည်းဘုန်းကြီးဇန်ရှုတဲ့ကျင့်စဉ်တွေဘုန်းကြီးသင်ပေးလို့ရပါတယ်အဲကြောင့်ဘုန်းကြီးတို့ကဘာလဲဆိုဒီတရားဓမ္မတွေကိုစစ်ဆေးတာကသူကဇန်လိုက်လို့သွားရလို့ရမရပါရမီအားလျော်စွာမူတည်တယ်တချို့ကြနမိတ်တွေမြန်မြန်ပေါ်လာလို့နမိတ်တွေကဒီ ဝင်လေထွက်လေပေါ်မှာတန်းပေါ်တာတို့ဒါမျိုးတွေဖြစ်တာပေါ့။မျော်တော့မမျော်ဘူးပေါ့နော်။မျော်လို့လည်းမရဘူး။အဲ့လိုနမိတ်ကတော့မပေါ်ဘူးဗျာ။ဒါပေမဲ့အဲ့လိုပါလေဟိုစိတ်ကနှစ်ခုဖြစ်နေတယ်လို့မျိုးကြီးစိတ်ထဲမှာလေဟိုနာတူဝမှာလည်းမပြတ်ဘူး။မိနေတယ်။ဒါပေမဲ့လည်းဟိုအတွေးတစ်ခုကလည်းလွင့်တယ်လို့မျိုးလေ။ဟိုခန္ဓာကိုယ်မှာလာတာဒီအဲ့ဒါကြီးတော့မသိဘူးဗျာ။ဒီနာတူဝမှာတော့ရတယ်လေတကားလေးကြမန်းနေနေအော်တန်တော့ကြားနေဘူး။ နောက်ပြတ်ပါဘူးနဲ့ဒါဩဇာဒါသွားတာနေအကုန်မဆိုလိုတာဥပမာပေးတာပါဒါဖြစ်တတ်တဲ့တာပါအဲ့ဒီကကြနေကရေဒီအာယုန်နေခယူမဆိုင်တာဒီပေါ်မှာကဒီအဲ့ဒီချိန်မှာစိတ်ကခုနပြောသလိုလဲပဲရတရားတပြက်တွင်မှာဒီလက်ပြတရက်တွင်မျက်တောင်တစ်ခါတွင်မှာစိတ်ပေါက်ကြရေတသိမ့်ဖြစ်တာဒါတိကျဆိုတာတဲ့စာအခုဆိုတော်တော်များများသိလာတာပေါ့ဗျအဲ့ဒီသိတဲ့သဘာဝတွေရှိတယ် တင်ပါဗျာအဲဒီကကြာဘေးအာယုံနဲ့အာယုံမလိုက်နဲ့ဒီတောက်တကုတ်ခုကတော့မပြောမမှတ်မိတော့ဘူးနော်ဓာရ6ပေါက်ရှိတယ်မျက်စိပေါက်ဓာရ6ပေါက်ရှိတယ်9ပေါက်ရှိတယ်ခုတော့ဓာရ6ပေါက်ပြောမယ်မျက်စိပေါက်နားပေါက်နှာခေါင်းပေါက်ရှားကိုယ်စိတ်ကျန်တဲ့ပေါက်တွေကုန်ပိတ်ထားပြီးတော့စိတ်တကားပေါက်ကနေဒီအာယုံကိုစောင့်ကြည့်နေတာတတိနဲ့စောင့်ကြည့်ရအောင်ကျန်တဲ့ပေါက်တွေပိတ်ထားတယ်ဖွင့်ကြည့်လို့မရအောင်ဒါဆိုတမာရီမရအောင်ကျန်တဲ့အပေါက်တွေမလိုက်နဲ့ဒီအတွေ့အာယုံ နောက်ကိုမလိုက်နဲ့တင်ပါဒီဟာကိုကြာအာယုံနဲ့မလိုက်နဲ့အပြင်အာယုံတော့မလိုက်နဲ့အနတ်အာယုံတော့မလိုက်နဲ့ဒီအာယုံမဲ့တစ်ခုပဲဒါပြတခါလေးလေးရောက်ရောက်သွားတော့ကိုစိတ်မပြတ်နဲ့ဒါလည်းဒီတဘာဝပဲရောက်သွားတယ်ပြန်တင်လိုက်ရောက်သွားပြန်နောက်ဒီဘက်မှာကတ်သွားပြီဆိုရင်ဘာမှမသိတော့တော်တော်မှတ်လို့ကောင်းတဏှာယီမှလည်းမသိနှစ်နာယီမှလည်းမသိကြတာပဲတင်ပါဗျာတင်ပါဗျာတင်ပါဗျာကျေးဇူးတင်ပါဗျာကျေးဇူးတင်ပါဗျာဥတင်ပါဗျာ ပါမကြီးကသားပါပြန်ရောင်းတယ်ပြန်ရောင်းတယ်ဟုတ်ဘုံဘုံကိုကိုပဲကြော်သွားမှသာဘုံဘုံနဲ့ပြင်ရအောင်ပါဗျာဟုတ်ကဲ့နောက်တစ်ယောက်မေးမယ်နော်ဒါကြီးဒီလောက်နဲ့ကျင်တာနော်ဒီမှာတော့ကမ္မတခါကြီးဒီမဲ့တခါကြီးမေးဦးမလားမေးကိုဝင်းနဲ့ဒေါက်တာဝင်းနဲ့မေးဘုံဘုံမေးလို့ရတယ်အခုဖုံဖုံပြောတဲ့ lady ဆရာတော်ဘုရားအကြောင်းပြောတော့တပြည့်တော့တခုသွားတရိရလို့ဟိုတိလက်တိကျင်နဲ့ ဟောအားလုံးလည်းလက်ဒီဆရာတော်ဘုရားရဲ့ဒီသီလသမာဓိဂုဏ်ကိုအားလုံးကြီးညိုခွင့်ရသွားတဲ့သဘောမျိုးကြည့်တော့မေးခြင်းတယ်ဗျာဒီဓမ္မဟုတ်ကဲ့အာကတိကဆရာကြီးဦးထေးလန်ရေးတဲ့ရိရိယာနဲ့ပုဂ္ဂိုလ်သူများစာအုပ်မှာယန္တာနဲ့ပုဂ္ဂိုလ်များယန္တာနဲ့ပုဂ္ဂိုလ်သူများစာအုပ်မှာသူကဒီလက်ဒီဆရာတော်ဖျားအကြောင်း တစီတစောင်းတော့ရေးခဲ့တယ်ဗျာအဲ့ဒီမှာလက်ဒီဆရာတော်ဘုရားကြီးကသူ့ရဲ့တပည့်ယဟန်တပါးကိုသွားပြီးတော့စောင့်ရှောက်ပေးတဲ့အချိန်မှာသူတရားထိုင်နေတဲ့တရားမှတ်နေတာမှာ သူ့ရဲ့တပည့်ယဟန်နေကနောက်ကနေကြည့်လိုက်တော့ဆရာတော်ဘုရားကြီးကကျမ်းပြင်ကနေပြီးတော့တတောင်လောက်လေထဲမှာကြွတက်ပြီးတော့တရားမှတ်နေတာကိုတပည့်တွေကဖူးရတယ်ဗျာအဲဒီတော့ အဲ့ဒါကိုဒီအဲ့တပည့်ကအဲ့ငတိဆရာတော်ရဲ့တပည့်ဥပစင်က တခြားဘလူးမှမပြောဘူးနှုတ်ပိတ်ထားတယ်ဆိုတဲ့အကြောင်းလေးရေးထားတယ်အဲ့ဒီအချိန်မှာဆရာတော်ဘုရားကြီးကဇန်နဲ့မြောက်တက်နေတာလားခုနလိုပီတိနဲ့မြောက်တက်နေတာလားဗျာဒါပေမဲ့ဟိုတခြားလူတွေဥပဇင်းတွေမြင်ရတာတော့ဆရာတော်ဘုရားကြီးရတော့တကိုယ်လုံးနေထဲမှာတထောင် တထောင်ကျော်မြေလေထဲမှာကြွတက်သူတရားမှတ်နေတယ်ချင်းဒီမှာတော့ပြောလို့ရရင်တော့ပီတိနဲ့မှတ်တယ်ကြွတက်တာတွေဘုန်းကြီးတို့များသောအားဖြင့်တော့ထိုင်တဲ့ချိန်တို့ဘုရားအာယုံပြုတဲ့ချိန်တို့ဒါမျိုးကြွတက်တာများတော့အဲဒီလိုချိန်မှာသူကတရားရှုမှတ်နေရလားသုံးဖို့ဆရာတော်ကြီးကတဏှာပဲကြွနေသလားဒါတွေတော့စဉ်းစားဖို့လိုတော့ပါဘူး။တင်ပါ အဲ့ဒီလိုတနေရာကြွနေတယ်တရားရှုမှတ်ပြီးကြွနေတယ်ဆိုရင်တော့ဟိုဇံပီတိကလည်းကြွတက်တယ်လို့ပြောလို့ရပါတယ်ဇံပီတိနော်ဇံကတော့ဒီမှာတော့နည်းနည်းလေးစဉ်းစားဖို့ရှိတာပေါ့နော်ဒီဘုန်းကြီးတို့ဗမာမှာဇံပြန်နာနဲ့ဒီဟာနဲ့ဇံနဲ့အဘိညာဉ်နဲ့လွဲနေတယ်တင်ပါဇံရဲ့သဘောကအာယုန်တစ်ခုတည်းဆူဆိုင်ကြတယ်ထိုင်နေနဲ့ထိုင်နေတော့ဒီခန္ဓာကိုယ်ကြီးမှာဇံနေဝင်စားနေတယ်ထိုင်နေတစ်ချောင်းလုံး မတ္တရမတ္တရဝင်စားလို့ရတယ်အေးအေးဝင်ဣရိယာပုတ်၄မျိုးလုံးဝင်စားလို့ရတယ်ဒီမှာမျိုးဣရိယာပုတ်ကိုဒီထိုင်းနေထိုင်းနေတိုင်းဝင်စားပြီးခိုင်မြဲဒီဟာပဲစိတ်က ဝင်စားနေပေါ့ဉာဏအာယုံမရောက်တော့ဒါမျိုးဇံဝင်စားတယ်လို့ခေါ်တယ်ဒီအဘိညာဉ်ကြတော့မြေလျို့ကောင်းကင်ပြန်ဓာရီပြန်တာကြအဘိညာဉ်လိုင်းနဲ့ဆိုင်တယ်တခါကြီး ခုနပီတိတော့မဟုတ်ဘူးဘိညာကြမြေလိုမိုးပြန်နိုင်တယ်ခုနလိုကြွနိုင်တယ်ဒီလိုဆုံးခံကြွတဲ့ကမှာဒီအမျိုးကြီးကြွတာဒါဆိုလဲဒီဘုရားကြီးကဖြစ်နိုင်တာတော့ဘိညာနဲ့ကြွတက်တာဘိညာဘိညာနဲ့ကြွတက်တာဖြစ်နိုင်တော့ဓမ္မနီးကဒီနေ့ပါပဲဘုန်းကြီးဒီအကြောင်းအရာတခုပြောပြတတ်ပေါ့နော်ဒီဓမ္မတွေတရားဟောရင်လည်းအဲ့ဒါပါလဲဆိုခုလေဒီဆရာတော်ရွှေချင်းဆရာဒီလေဒီဆရာတော်တို့ရဲ့အရင်ခေတ် ကြတာပေါ့ဘာလဲဆိုတော့အင်းသူတို့ရဲ့ဟုတ်တယ်ဗေဒီဆရာတို့သူကမင်းတို့မင်းကြီးခက်ကောင်မင်းတို့မင်းကခက်ကတီလုံးဆရာတော်ဆိုလူများစွာခေါ်ပါတယ်ဘုန်းကြီးတို့သူတို့ရဒေတာတော့တလုံးလို့ခေါ်တယ်ဒီဆရာတော်ကြီးကပထမကအဲ့ဒီရဟနာတဲ့ပုဂ္ဂိုလ်တွေမှာပဲသူတို့ရေးထားပါတယ်ဒါတွေဥထုလိုက်မှတ်တမ်းတင်ထားဒီဆရာတော်ကြီးကပထမပရိယတ္တိတတ်တတ်ဘုန်းကြီးပဲ သူတငယ်ချင်းတပါကင်းတော်ကဆရာတော်ဆိုတာတော့တရားထုတ်တယ်တရားထုတ်လို့ခုနလိုဇံဘိအဘိညာဉ်တွေရတာပေါ့နော်ဇံဆိုတာဣရိယာပုတ်တစ်ခုထဲမှာအကြာကြာနေတဲ့သဘောကတ်နေတဲ့သဘောမျိုးဒီကင်းတော်ကဆရာတော်ကြီးအဝေးကနေလာပြီးဒီတငယ်ချင်းဘုန်းကြီးတွေကိုလာပြီးတရားဆွေးနွေးတယ်တငယ်ချင်းဘုန်းကြီးဒီလုံးဆရာတော်ကြီးဟာသူကပရိယတ်တိပဲတန်တာပရိယတ်တိနဲ့ပရိယတ်တိနဲ့ပတ်သက်ပြီးအချင်းချင်းငင်းတာပဲ ကိုဆရာတော်ကြီးကပြောတယ်လက်တွေ့ပိုင်းမှာတချို့အားလေးတွေဒီပရိယတ်ဒီပရိပတ်ကွာကြလေးတွေရှိတယ်ဟိုကလက်မခံဒီတိုင်းပဲဖြစ်ရမယ်သူကပရိယတ်ဒီတိုင်းပဲညင်းတာဒီမှာနောက်ဆုံးတော့ကင်းတော်ဆရာတော်ကြီးကမငင်းခုံတော့သူပြောသမျှတတိပေးတဲ့နာပေးတယ်နောက်ဆုံးပြန်တော်မူကနီးလေးမှာဒီကင်းဒီလိုဆရာတော်ကြီးကဒီဆရာတော်အဝေးကကြွလာသူဘာနဲ့ကြွလာမစင်စားဘူးကဝိုးကကြွလာ ဒီမှာဒီလိုရိုးရိုးသူ့စိတ်ထဲမှာရိုးသားသားပဲကြွတယ်ထင်တာပေါ့ဒီနေ့ကျပြန်တော်မူတာနေ့ရကျသူကနေရာတစ်ခုထိလိုက်ပို့လိုက်ပို့တဲ့အချိန်မှာဟိုကဘာလုပ်သွားလဲဆုံးမတဲ့အနေနဲ့သူကြည်နေတဲ့အချိန်မှာသင်္ကန်းလေးခါတယ်ကဲမောင်သီးလုံးသတိဝိရိယနဲ့နေရပြီတော့ဆိုကောင်းကင်ကနေပြန်ချသွားတယ်အဲကြောင့်မှသူကအာအသင့်နေဟောသူတငယ်ချင်းအကြောင်းကိုသူ့ကိုတရားထုတ်ဖို့ပြောနေတာသူကပထမစာနဲ့ပဲညင်းခုံနေတယ်အဲဒီမှာကြက်သေးသေးအတိုင်းမေ့နေမေ့နေချိန်မှာ နောက်ကဦးစင်းနေကိုကြီးများလိုက်ပြီးတော့လျှောက်ရတယ်လျှောက်တော့ဆရာတော်ဘာလုပ်နေလဲကြာလာပြီနင်းရမဟုတ်ဘူးအသာနေသူသူသူကသူကဆရာတော်ရတီးလုံးတီးလုံးဘာမှအသုံးမကျပါလားဆိုတပြေတောက်တော့ပြောလာအဲသူစိတ်ကူးတာဟောနောက်ရကြရင်တော့ငါတငယ်ချင်းလာရင်တော့ဒီလုပ်ငန်းတွေကိုတေချာမေးပါပဲငါတေချာလုပ်မှာပဲလို့ဆရာတော်ကြီးကပြန်တော်မူသွားတယ်အဲလိုဖြစ်သွားအဲပြောချင်တာအိမ်မှာဆရာတော်ကြီးကပရိယတ်တိပုဂ္ဂိုလ်တကယ်လုပ်ပါတယ် တူရွှေချင်းဆရာတော်တို့မာဒီဆရာတော်တို့ကဆရာဆရာကြီးများလို့ရေးထားပါတယ်အဲ့ဒီမှာဒီလုံးဆိုချွေဘိုရဲ့ဒီအနောက်မြောက်9မိုင်လောက်မှာရှိတယ်တကကြီးမှန်ပါတဲ့ဒီလိုကျင်းကြိုင်နဲ့နောက်ပိုင်းကျဒီဒီလိုဆရာတော်ကြတယ်တကကြီးပြောတယ်အဘိညာဉ်တွေရတဲ့ဇန်နေမကောက်ဘိညာဉ်တွေရတဲ့အဖြစ်မျိုးတွေကြော်ကြားလာတယ်မှန်ပါအဲ့ဒီဘုန်းကြီးတို့ရွှေဘိုနာရွှေဘိုရဲ့ဒီအနောက်မြောက်ဘက်မှာ9မိုင်လောက်ဝေးတယ်ဘုန်းကြီးမရောက်ဘူးတေချာမေးတာမှန်ပါအဲ့ဒီနာတဝိုက်ကလူတွေက ဒီဆရာတော်ကြီးကြည်လဲကြည်ညိုတယ်ပရိယကောပရိပါကောစွမ်းရည်ရှိတော့ကုံလွားလေးစားဆရာတော်ကြီးကဒီလိုနေဆိုဒီလိုနေကြဒီလိုပြောဆိုဒီလိုပြောတယ်ဒီမှာဒီလိုတိုင်းဆိုဒီလိုစိတ်ထားဆိုအကုန်လုံးပေါ့ဒီလိုကြောရမယ်ဒီလိုကြောရတာအဲ့တော့မင်းတို့မင်းကြီးကဒီသတင်းတွေကြားတော့ဒီဆရာတော်ကြီးကိုဘွယ်တူကုံတူတွေဆက်ကလှူဒန်းခြင်းတယ်မင်းတို့မင်းကပညာရှိတယ်ပေါ့ဗျာပညာကြီးတော့တေချာလေးလာစုံစမ်းပြီးမှကတ်တယ်အဲ့ဒီမှာဘယ်သူတွေလွတ်လဲဆိုသင်္ကစားဆရာတော် ဒီဟာကြီးတို့ဘုန်းကြီးတို့ဖာဘူးမသင်္ကစားဆရာတော်ရဲ့စကားပုံမြင်များပါညာဒီဆရာတော်ရအပြောကောင်းတဲ့စာတတ်တယ်ဒီမှာသူကတကယ်တော့သီလို့ဆရာတော်ရဲ့တစ်ဖက်မင်းဆရာဖြစ်နေကြမန္တလေးနေပြီးတော့မှာဒီမှာခေတ်ကတော့ဘုန်းကြီးတို့ဒီဗမောဆရာတော်တို့ဒီဒီခဏကဆရာတော်တို့ပေါ့လေအဲဒီစစ်ဆေးတဲ့ဆရာတော်တွေအဲဒီသူတို့ကမင်းဆရာတော်ဗမောဆရာတော်ကတော့မင်းနာကတ်မနေပါဘူးအကြည့်တော်ကြီးညိုတယ်ပေါ့အဲဒီလို ဒီဆရာတော်တွေကိုခုနကတီးလုံးဆရာတော်ကြီးစစ်ဆေးဖို့ပေါ့လေဘုန်းကြီးတော့တွတ်လိုက်တာပဲနော်တင်ပါဒီလိုစစ်ဆေးဖို့လွတ်လိုက်တဲ့ခါကျတော့အဲ့တော့ဒီဟိုဘက်ခက်ကကြောင့်ဒီလောက်လဲလမ်းပန်းဆက်သွယ်ရမလွယ်ဘူးတခါကြီးတင်ပါနေပြည်တော်ကနေပြီးတော့မန္တလေးနေပြည်တော်ကနေပြီးတော့ရွှေဘိုသွားတယ်ပေါ့ဗျာရွှေဘိုရောက်တယ်ရွှေဘိုရောက်တယ်ပြီးတဲ့ခါကျအဲသင်္ကစားခုနဆရာတော်သင်္ကစားဆရာတော်ခေါင်းဆောင်နဲ့ဖွဲ့ပေါ့စုံစမ်းစစ်ဆေးရေးသွားကြတယ် ရှုဖို့ရောက်တယ်ရှုဖို့ရောက်ရဲ့နောက်ပိုင်းမှာရှုဖို့ကနေပြီးတော့ခုနသီးလုံးကိုသွားတဲ့အခါမှာတော်တော်ဝေးတယ်ဗျ9မိုင်လောက်ဝေးတယ်အဲ့ဒီမှာအဲ့ဒီအချိန်မှာတစ်တော်တွေရှိသေးတယ်ပြောတယ်ဒါပြီးလို့ဖြစ်နိုင်လဲဘုန်းကြီးတို့ငငယ်ကအဲ့ဒီမြောက်ဖက်မှာဘုန်းကြီးတို့ရွာတွေကဘုန်းကြီးတို့မျိုးနေကထမ်းမောကနေကပ်မလို့9မိုင်ဝေးတော့ဘုန်းကြီးတို့ငငယ်ကဒီယထာလမ်းမရကြီးယထာဘော်ကြီးတစ်တော်တွေတစ်ပင်တစ်တော်တွေအများကြီးတွေ့တော့ခုဘာမှမရှိတော့ဒီမှာ အဲ့တော့သင်္ကစားဆရာတော်တို့ကအဲ့ဒီလိုနဲ့ရွှေဘိုဆင်းဆင်းရွှေဘိုရောက်ရွှေဘိုရောက်ပြီးတော့ခုနကဆရာတော်ကြီးတွေသွားကြတယ်တိုးအုပ်အလေကောင်လောက်ရောက်တယ်ရောက်တော့လမ်းတွေအများကြီးပြက်နေဘယ်သွားမှမသိဘူးဒီမှာအဲ့ဒီချိန်မှာအညာဒေတာတော်သားကြီးတယောက်ကလူရာစီဆိုထွင်းခွေတယ်ပေါ့ဗျာထွင်းခွေတယ်ဆိုဒီကကြီးမျက်စိမြင်အောင်ပြောရင်ထွင်းနေခုတ်လာတယ်ဒီမှာခုတ်လာရင်ຫນွယ်ကျိုးနဲ့စီးတယ်အညာဒေတာကပူးနေညာသားတွေကအင်ဂျင်ပေါ်ပဲပူး တင်ပါဓမ္မကြီးကခါထိုးလာတယ်ခေါင်းကပစိုးတစ်ခုပေါင်းတာတင်းစည်းကိုထမ်းပြီးသင်္သာဆရာတော်တို့ကလည်းလမ်းတွေအများကြီးဖြစ်နေလမ်းပြောက်တော့အဲ့ဒီတခါကြီးလမ်းလဲရကောတခါကြီးလာပါအောင်ဆိုရောက်လာတခါကြီးဘုန်းကြီးတို့ကတီးလုံးဆရာတော်ကြီးဒီသွားကြမလို့ဖူးမြော်ကြမလို့တီးလုံးဆရာတော်ကြီးကျောင်းကဘယ်ရသွားမှာလို့ဒီမှာလမ်းတွေအများကြီးဖြစ်နေအဲ့ဒီမှာ တောသားကြီးကဘာလုပ်လိုက်လဲဆိုချက်ချင်းမဖြေပါဘူးသူထင်းစည်းရောအောက်ချပါတယ်ခါမှထိုးတဲ့ဓမ္မယုတ်ဖြုတ်ပါတယ်ခေါင်းပေါက်ထားတဲ့ခေါင်းခေါင်းပေါင်းကြီးကိုဖြုတ်ဖြုတ်ပြီးတော့ပခုံးပေါ်တင်တယ်မြေကြီးပေါ်မှာထိုင်ပြီးတော့တောသားဆိုဖုံးမကြောက်ဘူးပေါ့ဒီကကြီးကထီချင်းကြီး၅ပါးနဲ့ရှ िख ိုးပါတယ်ရှ िख ိုးပြီးတော့ရိုးရိုးသေးသေးလေးလေးစားစားလျှောက်ပါတယ်ဘယ်လိုလျှောက်လဲဆရာတော်ဘုရားတို့ရှင်ဘုရားသီလုံးဆရာတော်ဘုရားကြီးတရင်သုံးတဲ့ကြောင်းက ဒီလမ်းကသွားရမှာပါရှင်ဗျာသူတေချာယိုသေးလေးစားလျှောက်တယ်အဲ့ဒီမှာသင်္ကစားကြတော့မိတ်တဲ့စကားလေးဘုန်းကြီးကြိုက်တာပါလေဆိုအရှင်ဗျာတို့ကျမ်းတဲ့ဆရာတော်တွေမိတ်တာအရှင်ဗျာတို့တပည့်တော်တို့ကဒီလုံးဆရာတို့ရဲ့တီလာကုံတမာရီကုံပညာကုံကိုလေ့လာဖို့စုံစမ်းဖို့လာကြတာခုဒီလုံးဆရာတော်ကြီးမပြောနဲ့ဟောဒီတော်သားကြီးမြင်ရတာနဲ့ကိုကြီးညိုစရာကောင်းလာပြီအဲ့လိုပြောတယ်။ဒါကြီးအဲ့ဒါ ထာဝရဝဲနိုင်ဆိုဆရာမဆိုနည်းနည်းပညာပစာရအောင်အဲ့ဒါဘာဆိုလိုတာတော့ဟုတ်ဘာဆိုလိုတာဟုတ်တော့ဆရာဆရာကိုဆရာသွားပြီးတော့စုံစမ်းဖို့မပြောနဲ့ဒီမှာတပည့်အစွန်ဖြားလေးရတာဒီလောက်ထိဟုတ်ဒီလောက်ထိဒီဘာသာတရားကိုလေးစားခိုင်းဆိုင်တာတွေ့ရတယ်ဆိုတော့ဆရာဆိုရင်တော့ပြောစရာမရှိဘူးဆိုတော့သူက direct တွေ့ရတယ်ဟို ဟိုဆောင်းဝဲပြောပြောရင်တော့အောင်ပေးလိုက်တော့ဖို့လေတပည့်တူရတယ်ဆရာကိုစစ်ဆေးစရာမလိုတော့အောင်အဲ့တော့ဘုန်းကြီးဒီနေ့ပြောပြပါလေဘာလဲဆိုဘုန်းကြီးတို့နိုင်ငံမှာလေကောင်းတဲ့ယဉ်ကျေးမှုတွေရှိနေတော့ကောင်းတဲ့ဓလေ့ထုံနှံစင်လာတယ်ဘုန်းကြီးတို့ဒီလေးစားတဲ့ကြည်ညိုတဲ့တကယ်ပညာတတ်ဆရာတော်ကြီးတွေတကယ်ကျင့်ကြံတဲ့ဆရာတော်ကြီးအဲ့ဒါကိုကြည့်တယ်ဗျာဒကာကြီးတို့ဘုန်းကြီးတို့သူတို့စီသွားဖို့တဲ့ခါကျနေတဲ့ကြောတာ စနစ်ကြလားပြောဆိုတာစနစ်ကြလား အဲ့ခါကျဘုန်းကြီးတို့ဓာတ်ရပြောအပိုင်းလာရမဆရာတော်ကြီးတို့အဲ့လိုစနစ်ကြတဲ့ပုံပုံမျိုးဆိုရင်ဟောဒေါက်တာဝင်းနိုင်ကမိကောင်းဖောက်ရင်သားသမီးဖြစ်ပုံပေါ်တယ်ကြောတာစနစ်ကြလိုက်တာသူတို့စိတ်ထဲမှာအိမ်မှာဝမ်းမြောက်ဝမ်းသာပြီးတခါလေးပေါ့မေတ္တာထားတာဒီမှာပြောတာဆိုတာလည်းလည်းရင်ကျင်းတယ်ဟောဒီပုဂ္ဂိုလ်ကရှာကောင်းတဲ့တူနေခဲ့ပုံပေါ်တယ်မိကောင်းဖောက်ရင်သားသမီးဖြစ်ပုံပေါ်တယ်ပြောတာလည်းရင်ကျင်းလိုက်တာဟုတ်လားကြောတာလည်းစနစ်ကြလိုက်တာမေတ္တာထားခံတယ်တခါကြီး မှန်ပါဗျာအကြောင်းကိုဒီကိုယ့်ရဲ့ယဉ်ကျေးမှုဘယ်လိုကတော့ရမယ်ဘယ်လိုပြောရမယ်ဒါတွေကိုလေးလာထိုင်ကောင်းတယ်အဲ့လိုလေးလာတော့ခုနတောသားကြီးသူကိုယ်တိုင်အမှတ်တက်တော့သူကိုယ်တိုင်ဒီတန်ခါအလုံးကလေးစားတယ်ဒုတိယကြည့်လိုက်သူ့ဆရာအလိုလိုခုံမြောက်သွားတယ်အလိုလိုနေရင်ဒီဆုံးဖြတ်ဆရာမလိုပဲနဲ့เนาะဒီဒီအကုန်လုံးကအောင်ပေးလိုက်တဲ့သဘောမျိုးပဲအဲ့ဒါမျိုးเนาะအဲ့ဒါပြီးအောင်ပြောမယ်နော်ခုရှင်းနိုင်တဲ့ company ရှိနေ ဘုန်းကြီးပြောချင်တဲ့ခုနတခါကြီးမေကုံရောက်တော့အဲ့ဒါကိုဆက်ပြောမယ်အဲ့ဒါနဲ့ဆရာတော်ကြီးရောက်သွားတယ်ဆရာတော်ကြီးရောက်သွားတယ်ကဘုန်းကြီးတို့ဒီအညာဆရာတော်ကြီးတွေကတပြက်ကြီးတွေပါတယ်ကိုယ်တိုင်ထိုးတာဗျဘုန်းကြီးဖို့ဘုန်းကြီးဆိုကိုယ်တိုင်ထိုးတာဘုန်းကြီးတို့ငငယ်ရဆိုပညာတော်လို့ဘုန်းကြီးတို့မခိုင်းဘူးကျန်တဲ့ပုံကိုသူတပြက်ကြီးအုံးဆန်တတ်ရတယ်အဲထထဘက်ရှော်တွေကိုဒီကိုတတ်ရတယ်အဲအုံးဆန်ဒီတပြက်စီကိုလောက်ရတယ်သူကကိုယ်တိုင်လောက်တာ ကိုယ်ကခုတ်တာတော့မဟုတ်ဘူးဒီအုံးဆံလေးကိုဟိုအုံးရွက်တွေကြွေကြလာပြီးတော့ဒီအုံးဆံလေးတွေဓာလေးနဲ့ဒီလိုချက်တာသင်္ကန်းဆရာတော်တို့ဖះရောက်သွားတော့သင်္ကန်းဆရာတော်ခုနဆရာတော်ရဲ့တပည့်မင်းဆရာမို့လားသွားမေးရတာဟုတ်ခတ်ကြောက်ကြောက်သူကမေးစရာမေးကွာပထမပရိယတ်တိအကြောင်းတွေမေးတယ်အဲ့ဒါပရိယတ်တိအကြောင်းတွေကိုဒီကကြီးဘလို့ဖြေသွားတယ်မှလည်းအုံးဆံတတ်ရင်လည်းဖြေတာဒီလိုဖြေတော့ဟိုဘလောက်ခက်တာဖြေတယ်ဒီအုံးဆံတတ်မပြတ်ဘူးလေဒီလိုတတ်ရင်လည်းဖြေသွား တခုကမေးဖို့ရဆရာတော်ကြီးကဇံဘိညင်ခုနတခါပြောတဲ့ဘိညင်တွေရတာဘိညင်ရတာဒါအောင်မေးခြင်းနဲ့မေးအောင်ကဆရာသမားလည်းဖြစ်နေတယ်ကိုကကြင့်ထားတာမဟုတ်ရင်လည်းမမေးရဘူးတခါပြတ်တာအဲ့ဒီအကရှိတယ်နော်အဲ့ဒီမှာဆရာတော်ကြီးကမေးလည်းမမေးရတော့ဒီတိုင်းပဲနေတာနေတဲ့ခါမှာဒီလုံးဆရာတော်ကြီးကသင်္ကသဆရာတော်ပဲကိုသင်္ကသတို့ရေးတဲ့ဒီနေ့နေဆုံးဘယ်လိုစီစဉ်ထားကြလဲပေါ့နေဆုံးဘယ်မှာစားကြဟာဒီလိုစီစဉ်မရှိပါဘူးဗျာ အဲ့မှာအိနာကဘာလဲမြေလားချောင်းလားဘာလဲရှိတယ်လို့ပြောပါတယ်မူးမြစ်ထွက်ပါတယ်မူးမြစ်လက်တာဒီမိုးကကြရေကြီးတယ်ဒါကိုဒီကအာရညာတွေနဲ့ဆက်လီတို့လှေတို့နဲ့ဖြားအဲ့ဒီလိုဆိုရင်တော့မြစ်တစ်ဖက်ကခတ်တင်ရွာဆိုတာရှိတယ်အဲ့ဒီခတ်တင်ရွာဆွမ်းစားပင့်တာတယ်အရှင်ဘုရားတို့သွားနေကြတယ်ဘယ်နှမှလေစေချင်အဲ့ဒါနဲ့ကူးသွားကြတော့မှားတာတပီတော့နောကလိုက်ခဲ့မယ် သင်္ကသာဆရာတို့ကလေနဲ့ကူးသွားတော့ကန်းရောက်ကန်းလှန့်ကြည့်လိုက်ဆရာတော်ရောက်ဟိုကကန်းဘက်မှာသင်္ကန်းယုံနေသူတို့လည်းလေမရှိဘူးအဲ့ကြတော့သူ့မိကွာအဖြေပေါ်သွားတယ်ပေါ့ဆရာတော်ရတယ်မေးမဲ့ကြောင်းရလဲသိနေတယ်ကဲဖြစ်ပေါ့အဲ့ဒါကိုလည်းဖြေကြသွားတယ်ဟိုပဲသူတို့အရင်ရောက်နေတယ်သင်္ကန်းယုံပြနေတယ်ကန်းစားကန်းနေအဲ့မှာဆရာတော်ရအဲ့အဲ့ဒါလေးလည်းဘုန်းကြီးဖတ်ဘူးပါအဲ့ဒါမျိုးတွေပေါ့လေဆရာတော်ဆရာတော်ကြီးတကယ်ချင်းတကယ်လဲဒါတွေရှိပါတယ် ဒါကခုနပြောလို့တာမန်တော့မရနိုင်ဘူးတခါကြီးတကယ်ပဲကျင့်စေချင်အဲဒီနေ့ဒီလောက်နဲ့သိကြအောင်နော် ရှင်းနိုင်ထုံးနေပြီယေရှုအများကြီးတင်ပါလေဗျာဒီနေ့ဟောပြောဆုံဆုံးမှတဲ့တရားတော်များကြားနာတိုင်းလိုက်နာကျင့်ကြအထုံးနေကြမဲ့ညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဘယ်လိုဆုနဲ့ပြပါဗျာဘုန်းကြီးတို့ဆုတောင်းကြရအောင်နော်ဒီဆိုမယ်ဤမာ 妈呀！嗯。 ုန်းကြီးကပြုတ်ကြတော့တိုင်းဆိုမဲ့ဣမာယဣမာယအာနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိဓမ္မံပူဇေမိသံဃံပူဇေသံဃံပူဇေမိဣဒမေပုံညံနိဗ္ဗာန်တ္တ ပစ္စယောဟောတုဣရမေပုံညာသဗ္ဗတတ္တာနံသဗ္ဗတတ္တာအာဇိမသဗ္ဗေတတ္တာဒုတိတာမန္တုညာတယောအလုံးသားလေးပေါ့နော်သာဓုသာဓုသာဓုညဝင်နော်ကုသိုလ်အမြအမြ အမြယူတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အမြအမြအမြယူတော်မူကြပါကုန်သောသာဓုသာဓုသာဓုကျမ်းမှာဆက်မှာဒါရင်တော့ဒါကြီးအားလုံးကျမ်းမှာဆက်မှာ အဲ့တော့အာဒီနေ့ကျွန်တော်ပြောစရာလေးတခုရှိတာကသင်္นานသားတွေကနေပြီးတော့ဟိုဥကြည်တိုးဒီဥကြည်တိုးကနေရေးထားတဲ့ဟာလေးရှိပါတယ်အဲ့ဒါသူ စာပို့ထားတာလေးကိုကျွန်တော်ဟောပြပါမယ်ဒါဥကြည်တိုးပါအဲ့တော့ကျွန်တော်အခု share မယ်သူလှုပ်ထားတဲ့ဟာလေးကျွန်တော် share ပါမယ်အဲ့သူကအဲ့ဒါလေးဖတ်ပြပါတဲ့သင်္นานသားတွေအားတက်စေခြင်းလို့လို့ဆရာဥကြည်တိုးကပြောပါတယ်အဲ့တော့ကျွန်တော် သူ့ရဲ့စာကိုအခုကျွန်တော် share ပါမယ် share ပြီးတော့ခဏလေးနော်ဟုတ်ပြီအဲတော့ကျွန်တော်ဖတ်ပြပါမယ်နော်အခုကြာမြင်ရပါတယ်နော်အဲ့တော့သူကထေရဝါဒကမ္မထာလက်သိသင်္ဍန်တွေဝင်ရောက်သင်ယူတော်မူကြကုန်သောဓမ္မသင်္ဍန်သားများဝမ်းမြောက်အားရပွဲတည်င်းစကားတဲ့သူတို့ကောင်းပေါင်းတို့တဲ့အထက်ကောင်းစဉ်ပါဝမ်းမြောက်အားရပွဲ သတင်းစကားဟူသည်မှာမိမိတို့ရည်ရွယ်ခဲ့ခြင်းမရှိတော့လဲကုသတမျိုးအလိုလျောက်ဖြစ်ပေါ်နေသည်ကိုသိရှိရ၏ရှင်လန်းအားရဖြစ်စေလိုသည့်သဘောဖြစ်ပါ၏မိမိတို့၏တင်ဒန်းတယောက်နေခြင်း၏ရည်ရွယ်ချက်သည်ဝိတ္တန်တရားမှထွက်မြောက်နိုင်မိမှန်ကန်သောဝိပဿနာအကျင့်စဉ်ကိုကျင့်သုံးနိုင်ရန်ဖြစ်သည်ဆိုခြင်းကိုတန်တရားဖြစ်ပေါ်ရမရှိပါတဲ့တတိဝရိယအခြေခံဖြင့်ထိုမှန်ကန်သောဝိပဿနာလမ်းစဉ်တို့ကို အစဉ်တစပ်ကျင့်သုံးလျင်ဖြင့်မြင့်မြတ်သောပညာဖြစ်ပေါ်လာမည်ဖြစ်ပါ၏လူဝသောအကျိုးဖြစ်ထွန်းမိမှာမလွဲဧကံအမှန်ဖြစ်ပါ၏တဲ့ထိုအကျိုးများသိမည်ယခုတင်တန်းတယောက်နေတဲ့ကာလမှာပင် အလိုလျောက်ဖြစ်ပေါ်ရရှိနေသောကုသိုလ်တစ်မျိုးကိုသိသိခြင်းပါသည်တဲ့ထိုကုသိုလ်မှာမဟာကုသိုလ်ညာနာတံမြို့အသင်္ကာရိကကုသိုလ်ဖြစ်ပါ၏ အဲ့တော့မဟာကုသိုလ်ညာနာတံမျိုးအတ္တကာရိကဆိုတာကဒီကုသိုလ်အကြီးဆုံးပေါ့လေသူကတံမျိုးဆိုညံပါပြီးတော့အတ္တကာရိယဆိုသူများမတိုက်တော့မဲနဲ့လုတ်တယ်လို့ကုသိုလ်ကအတော်ကိုကျွန်တော်တို့အင်အားကြီးတဲ့ကုသိုလ်ကိုဒီပြီးဒီမှာမှာဆိုပါတယ်အဲ့တော့မဟာကုသိုလ်ညာနာတံမျိုးအတ္တကာရိကကုသိုလ်စိတ်ဖြစ်ပါ၏တဲ့ထိုစိတ်ပြောကိုရှင်းပြပါပြီတဲ့အဲ့စိတ်ဖြစ်တာကိုရှင်းပြပါမယ်တဲ့ထိုစိတ်ဒီသောမနတသဟာကုတ် သောမနတတကားတော့သောမနတော်ဆိုကျင့်တတ်မြတ်တဲ့အတူတကွဉာဏတံမြုပ်ဆိုတာကတော့ဉာဏ်နဲ့ပါပြီးတော့အတ္တကာရိကစိတ်ဖြစ်ပါတယ်အတ္တကာရိတော့မတိုက်တွန်းမနဲ့ဒီဒီဖြစ်တဲ့အတွက်ဖြစ်တဲ့အတွက်ကြောင့်မို့သူစိတ်ကပြင်းထန်တယ်ပေါ့သူများတိုက်တွန်းမှလုပ်တယ်သူကစိတ်ကပျော့တယ်မိတို့ဒီတဲ့ဝိပဿနာကိုနိလန်းမှန်စွာကျင့်ကျင့်သုံးနိုင်တော်မူဟုသိရှိရ၏ဝမ်းမြောက်ဝမ်းသာရခြင်းသည်သောမတတစိတ်ဖြစ်ပေါ်နေခြင်းဖြစ်ပြီးသောမတတဆိုကျင့်တတ်တဲ့စိတ်ဖြစ်နေပြီတဲ့ မှန်ကန်သောဤစနစ်များသုံးရသဖြင့်အကျိုးမှန်ရရှိမည်ဟုယုံကြည်ခြင်းသည်ဉာဏတံမြုပ်စွာဉာဏ်ပါတဲ့ဒီဟိုစိတ်ဖြစ်နေတာပေါ့နော်ဖြစ်သူတစ်ပါးတိုက်တွန်းမှုကြောင့်မဟုတ်ဘူးရေမိမိလိုသာလျှင်တယောက်သူနေချင်းဒီအသင်္ကာရိကစိတ်ပြီးသူတို့ကမတိုက်တွန်းမဲ့နဲ့ကိုယ့်ကိုလုပ်တယ်ဆိုတော့ကျွန်တော်ပေါ်ပြသူကအသင်္ကာရိကစိတ်ဖြစ်သည်တဲ့ထိုအဖြစ်ကြောင့်အလွန်မြင့်မြတ်သောကုသိုလ်မိမိတို့ရရှိနေခြင်းကိုသိရှိတော်မူကြပါကုန်တော့တဲ့အဲ့ဒါကိုနှလုံးသွင်းကြပါဗျာသူပြောအန်ကယ်ကြီးပြောနေတာကတော့နော် အသူတော်ကောင်းပေါင်းတို့တဲ့ဝိပဿနာပညာအကျိုးနဲ့မဟာကုသိုလ်အကျိုးနှမျိုးရရှိရန်အားထုတ်ကြကုန်ပါတော့တဲ့ဝိပဿနာအကျိုးနဲ့မဟာကုသိုလ်အကျိုးနှမျိုးရအားထုတ်ကြပါကုန်တော့တဲ့စေတနာဖြင့်ရှင်းလင်းဖွင့်ပြပါသည်တဲ့အဲ့ဒါကျွန်တော်တို့သင်္นานသားတွေကနေအဟိုဥကြည်တူကနေပြီးတော့ကျွန်တော်တို့ဒီစာလေးကိုအခုတ်တရကျွန်တော်တို့ရေးထားပါတယ်အဲ့ဒီတော့အာအလုံးဓာတုခေါ်ပေးကြပါဗျာအလုံးဓာတုခေါ်ပေးကြပါ သာဓုသာဓုသာဓုအဲ့တော့ဒီကြားထဲမှာဘာဘာများမေးကြင်ကြသေးလဲတော့မသိဘူးကျွန်တော်လည်းသိချိန်မယူတော့ဘူးဘာလို့ဆရာတော်ကစေတနာရှိရှိနဲ့အဲတော်တော်ပြောသွားဟိုဟာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့အချိန်ကသိမရတော့ပါဘူးအဲ့တော့ကျွန်တော်တခုဒီဒီနေ့ကျွန်တော် question တခုကိုကျွန်တော်ဖြေလိုက်တာတခုရှိတယ်အဲ့ဒါလေးကဘာလဲဆိုတော့ဘလို့ အဲ့ဒါကိုကျွန်တော်နောက်ပိုင်းကျကြီးရေးထားပါမယ်အခုတော့တိတိလေးပဲပေါ်နေမယ် how to raise hand in zoom meeting zoom meeting မှာတဲ့တကယ်လို့ raise hand လုပ်ချင်လို့ရှိရင်တဲ့အဲ့ဒါဘယ်လိုလုပ်မလဲပေါ့နော်အဲ့တော့ဘာပဲအဲ့လိုမျိုးဆိုလို့ရှိရင်တဲ့အဲ့မှာ participant ဆိုတာရှိပါတယ်ခဏလေးနော်ကျွန်တော်ပြန်ပြမယ်နော်အဲသူစာလည်းဖတ်ရမယ်ဆိုတော့ကျွန်တော်ခဏနော်ခဏလေးနော်အသိမကြပါဘူးကျွန်တော်စာလည်းကြည့်လိုက်အောင်အဲ့တော့ ဒီ how to raise တွေကိုကျွန်တော်နောက်ပတ်မှာကျွန်တော်စာစာပြပါမယ် raise hand လုပ်တဲ့ဒီဒီ digital hand ပေါ့လေအဲ့ဒါဘယ်လိုလုပ်မလဲဆိုတော့ကျွန်တော်အခုပြောပြမှာပါအဲ့တော့ကျွန်တော်ဘယ်လိုလုပ်အဲ့တော့ကျွန်တော် share လုပ်ရပါမယ် share လုပ်တဲ့အခါမှာကျွန်တော်ရဲ့ window ကို share မယ်အဲ့ဒီမှာကျွန်တော် window မှာ share ကဒီမှာ participant ဆိုတာတွေ့မလားမသိဘူး participant ဆိုတာရှိတယ်အဲ့ participant ကိုနှိပ်လိုက်လို့ရှိရင်ကျွန်တော်တို့အဲ့မှာဒီအခုကတော့ ဒီဘက်မှာ participant ဆိုပေါ်လာတယ်ပေါ်လာလို့ရှိရင်တဲ့ on the angle level တဲ့ participant at the bottom center of the PC or map ဒီဒီ bottom center မှာ तू ကအဲ့လက်ကလေးပြတာပါလိမ့်မယ်ကျွန်တော်ရှိမှတော့မရှိဘူးကျွန်တော် host တင်ပြီးတော့လေ right side of the screen နဲ့ click the button lever raise hand ဆိုတာရှိလိမ့်မယ်အခုကျွန်တော်ရှိမှမတွေ့ဘူးဘာလို့ဆိုတော့ကျွန်တော်က host လုပ်နေရပြီလို့နော်နောက်ပိုင်းမှာအဲ့လို participant လေးကိုနှိပ်လိုက်ဒီမှာ participant လေးကိုနှိပ်လိုက်ပြီးလို့ရှိရင်ဒီမှာ ဒီဒီဒီ participant ဆိုတော့အဲ့ဟာလေးပေါ်လာမယ်ပေါ်လာလို့ရှိရင် အောက်မှာကျွန်တော်တို့၄ခုရှိ၃ခုရှိနေအဲ့တောင်လေးမှာ hand ဆိုတာလေးပေါ်လာမယ်အဲ့ဒါလေးကိုနှိပ်လိုက်အဲ့ဒါလေးတစ်ခုကျွန်တော်ပြောချင်ပါတယ်နောက်တစ်ခါမတ်စာမတ်စာလိုင်းဆိုလားမသိဘူးအဲ့ကျွန်တော်တယောက်ရှိပါတယ်အဲ့တယောက်ကသူကအာဘာပြောထားလဲဆိုမတ်စာလိုင်းကအဲပတ်စံဘယ်လိုပေးရမလဲဆိုတဲ့ဥစ္စာကို တကယ်လို့မဆာလိုင်းကျွန်တော်ရဲ့ဖုန်းနံပါတ်ရှိလို့ရှိရင်ဖုန်းနံပါတ်ကိုပေးလိုက်ပါကျွန်တော်ဒီဒီ Facebook တို့ဘာလို့ကတော့ကျွန်တော်မကြောင်းကြပါဘူးအတူမခံပါဘူးဟုတ်ဆိုဒီဥစ္စာစေတနာနဲ့အကုန်လုံးလုပ်နေကြတယ်ဒီဖြစ်တဲ့ကိစ္စမျိုးအဲ့တော့ကျွန်တော်ပေါ်တင်ကြီးအပေါ်မှာရေးမထားချင်ပါဘူးတကယ်လို့ငွေဘယ်လိုလူရမယ်ဘာညာသိချင်လို့ရှိရင်ကျွန်တော်ရဲ့ဖုန်းနံပါတ်415 722 6685ဒါမှမဟုတ် charge မှာညီမတို့ရဲ့ဟိုကိုတို့ဦးကြီးတို့ရဲ့ဒီ ဖုန်းနံပါတ်ကလေးခြံထားခဲ့ပြီးပါအဲ့လိုဆိုရင်ကျွန်တော်ပြန်ဖြေလို့ကျွန်တော်ပြန်ပြီးတော့ဟိုဟိုပြန်ပြီးတော့ကျွန်တော် test message ပို့ပြီးပါမယ်အဲ test message ကိုပုံလေးတစ်ခုပို့ပြီးပါမယ်အဲ့ဒါဘယ်လိုလုပ်ရလဲဆိုတဲ့ဥစ္စာတွေကိုကျွန်တော်ကျွန်တော်ပို့ပြီးပါမယ်အဲ့တော့လောလောဆယ်အဲ့ပြဿနာကိုကျွန်တော်ဖြေရှင်းဖို့အတွက်ကကျွန်တော်အခုဒီခဏလေးเนาะကျွန်တော်ပြန်ပြီးနောက်တစ်ခု share ပေးပါမယ် share တဲ့အခါမှာ line เนาะ အဲ့တော့ဒီကြားထဲမှာလည်းအဲအတန်းအတွက်ကိုပြောစရာရှိတာဒီပြောပါဟိုဟိုမေးမေးစရာရှိတာဒီမေးစီချင်ပါတယ်အဲ့တော့ကျွန်တော်ခုဟိုကျွန်တော်ပြပါမယ်ကျွန်တော်ဟိုဟာနားလို့နော် ရပါပြီဆယ်လို့ရပါပြီတော့ဒီလိုလေးကျွန်တော်ရိုက်ထားတဲ့ဟာလေးရှိပါတယ်ဟိုဟိုဟာခဏမျိုးကျွန်တော် Facebook ပိတ်လိုက်ပြရစီအောင်ဘာလို့ဆိုတော့ Facebook ကြည့်ရ